တာဝဲမျိုးကတော့ဘုန်းကြီးတော့တခါမှမဟုတ်ဘူးသေးပါဘူးမဟာတို့သွန်လူဝဲအကြောင်းပြုပြီးတော့တရားဝဲခြင်းပါပြီးတော့နေ့ရအားဖြင့်ဆိုလို့ရှိရင်တော့လွတ်လာရေးအထိမ်းမှ15ကြိမ်မြောက်ဖြစ်တဲ့အထိမ်းမှပြုပြီးဒီကလား ကျင်းပတဲ့ကလေးတရားပွဲဒီလိုတရားပွဲမျိုးဘုန်းကြီးကမဟုတ်ဘူးလေပါဘူးဘုန်းကြီးများဟောတာဗာတွေဟောတယ်လဲဆိုတော့သူတို့ရတည်မှာဝိပဿနာတရားနာလိုတဲ့ပုဂ္ဂိုလ်တွေများများရှိတဲ့နေရာတွေမှာလိုက်ပြီးတော့ဟောနေပါတယ်တရားတစ်ပါးကတရားဟောပင်းလို့ရှိရင်အဲဒီရမှာဝိပဿနာဘာဝနာကို သီလလိုက်စားတဲ့ပုဂ္ဂိုလ်တွေတော်တော်များများရှိတယ်ဆိုရင်လိုက်ပြီးတော့တရားဟောပါတယ်အထူးအားဖြင့်ကမ္မဋ္ဌာန်းဌာနတွေရှိတဲ့နေရာယောဂီတွေရှိတဲ့နေရာလိုက်ပြီးတော့တရားဟောရန်ကုန်မြို့ဝါမှာဆိုလို့ရှိရင်တော့တခြားတစ်ပါးရက်ွက်တွေကပြင့်ပြီးတော့လာပြီးတော့ပြင့်လို့ရှိရင်ဘုန်းကြီးကတဲမလိုက်ဘူးတဲမလိုက်ဘူးလာတာတရားနာရင်လို့ရှိရင်ဟိုမှာလာနာယုံပဲလို့အရာထဲမှာ ဘုညာလိုက်ပြီးတော့ဟောတော့ရတဲ့ကပုဂ္ဂိုလ်တွေကဘုညာဟောတဲ့တရားသိမလာကြဘူး။ဒါကြောင့်မို့ဘုညာအကြောင်းကပဲဟောနေလာခြင်းလဲလာကြရောလို့ဒီလိုပဲဟောနေ။အဲမလွယ်မကင်းတာတစ်ခါကြံလေးလိုက်ပြီးတော့ဟောရတယ်။အခုဒီမှာလည်းပဲလာပြီးတော့ဟောရတာဒီကဆရာကြီးတော်ညာနာစာရေးအကြောင်းပြုပြီးတော့အဲကြည့်အောင်မလို့ကဲခတ်ပြီး၃ရက်တောင်ဟောဖို့ဆိုတာကို

ဒါကြောင့်တကာတကာထွင်းရင်တော့ဒီရကဒီလိုမဟာတို့အဲဒီလိုသွန်းလှပွဲဘယ်နှခါကျင်းပဘူးလို့ဒီနှစ်ပါဆိုနှစ်ကြိမ်မြောက်ပါပဲနှစ်ကြိမ်ကဒုတိယကြိမ်ပေါ့ကောင်းတော့ကောင်းတဲ့အလုပ်ပါပဲဒါကကုသိုလ်ကောင်းမှုတွေအများသောပုဂ္ဂိုလ်တွေနှိုးဆော်ပြီးတော့ပြုလို့ရတော့ များသောပုဂ္ဂိုလ်တွေကုသိုလ်ကောင်းမှုတွေတိုးပွားဝေရလောက်ပါပဲဒါတော့မဟာတော့သုံးလူပွဲနဲ့စပ်ပြီးတော့တရားဟောတယ်ဆိုတော့ဘုန်းကြီးကဝိပဿနာတရားတွေဟောလို့လည်းပဲနေရာမကျသေးဘူးမဟာတော့မဟာတော့သုံးလူပွဲအကြောင်းလည်းဟောမှပြင်ပါဘူးတကယ်တွင်ရဟုတ်လားမဟာတော့သုံးလူပွဲဆိုတာမဟာတော့ဝတ္ထုတွေကတော့ရှိကဓမ္မအထိကတွေအများကြီးဟောကြတာပါပဲဓမ္မအထိကတွေလည်းအများကြီးဟောတယ် ဇာပွဲတွေကလည်းပဲဒီမဟာရုပ်အကြောင်းတွေနဲ့စပြီးဇာပွဲတွေလည်းပဲရှိကားပြနေတာတွေရှိတယ်လို့ဘုန်းကြီးသိတယ်မှာဒီလိုပဲမှတ်သားထားပြီးတော့ထားကိုယ်တိုင်တော့ပြင်မကြောက်ဘူးပါဘူးမြေတော့ဒီသချင်းတာပြားတွေနဲ့လည်းသွင်းထားတာရှိတယ်လို့အောင်းမိတယ်တရားတာပြားတွေလည်းသွင်းထားတာရှိတယ်လို့အောင်းမိတယ်ပြီးတော့မဟာရုပ်သုံးလူပွဲအကြောင်းကတော့သိဘူးတဲ့သိထားပြီးသားပုံကိုယ်တွေတော်တော်များပါလိမ့်မယ် ဟင်ကြတော့ရင်ဒါပေမဲ့လို့အခုလိုမိမိတို့မဟာရုပ်ဆုံးလူပွဲတွေပြုတဲ့ခါကာလကြတော့မဟာရုပ်ဆုံးလူပွဲတွေဟာဘာကနေပြီးဖြစ်လာတာဆိုတာလေးလည်းပဲသိထားဖို့ရမလိုဘူးလားတကတော်ရင်လိုပါတယ်ဗျအဲ့ဒါလူကြီးတွေကသိပေမဲ့လူငယ်တွေကသိကျင်မှသိမှာဟုတ်လားမှန်ပါဗျလူကြီးတွေကသိနေမဲ့လူငယ်တွေကဟိုရှင်းရှင်းတုန်းက တရားတွေဘယ်လိုပဲဟောနေနေမနေ့တနေ့ကမှလူဖြစ်လာတဲ့ပုံကိုယ်တွေရှိတယ်တကယ်ဆိုရင်ဟုတ်လားမှန်ပါဗျာမနေ့ကမှဟိုခြေတုန်းကတော့ကလေးဆိုတော့ငငယ်ရွယ်ကြားရင်လည်းကြားဖို့မှာပေါ့လေဂရုမစိုက်ဘူးမနေ့တနေ့ကမှဟိုတနေ့တနေ့ကမှနေပြီးတော့ပြီးတတ်တဲ့အချိန်ရွယ်ရောက်လာတဲ့ပုံကိုယ်တွေကအဲ့ဒါတွေကမကြားဘူးသေးဘူးဒီလိုဟာတွေရှိအဲ့ဒါကြောင့်ဒီနေ့တော့ အဲ့ဒီမဟာရုပ်ဆုံးလူပွဲအကြောင်းကစပြီးတော့ဟောရမှာပဲလို့ဘုန်းကြီးကစဉ်းစားတာမှန်ပါဗျာအခြေအနေကြည့်ပြီးတော့ပေါ်တယ်ဒီထဲမှာမဟာရုပ်ဆုံးလူပွဲအကြောင်းဟောတယ်ဆိုမဲ့ဘုန်းကြီးကဝိပဿနာတရားဟောနေတယ်ဝိပဿနာတရားကတော့ပါအောင်မှတော့ဖြစ်မှာတကတွန်းရဟုတ်လားမှန်ပါဗျာဒါတွေလည်းတဲ့ဟောရမှာပဲဝိပဿနာတရားသက်သက်ဟောလို့တော့သိပြီအကြဖို့မပေါ်ဘူးကြည့်ရတာဟမ် ဘာကစပြီးတော့ဟောရမလဲဆိုတော့ဂါထာလေးတစ်ပုဒ်ကစဟောရမယ်တကယ်ဆိုရင်ဟုတ်လားဂါထာလေးတစ်ပုဒ်မြတ်စွာဘုရားလက်ထက်တော်ခါကာလတုန်းကနတ်သားတယောက်ကလာပြီးတော့မြတ်စွာဘုရားကိုလျှောက်ထားတယ်ဘယ်လိုလျှောက်ထားသလဲဆိုတော့ဂိန္ဒူရဝိဒံပုရိသသာတိထံဂိန္ဒူသူစိန်ံဒုက္ခမဝဟတိ ကိန္တုသာရုတံရတာနံကထာဇီဝေဇီဝိတမဟုသိခံလို့ဒီဂါထာလေးနဲ့မြတ်စွာဘုရားကိုကြောက်ထားဗန္ဒီဘုံတော်ကြီးတော်မြတ်စွာဘုရားဗန္ဒီဘုံတော်ကြီးတော်မြတ်စွာဘုရားဣဒလောကေဤလူလောက၌ ပုရိသသာယောက်ျားဤဝါတူတယောက်သောပုဂ္ဂိုလ်ဤသစ္ထံထုသဖြင့်ချီးမွမ်းအာရုံမြင့်မြတ်လှစွာသောဝိဒံဥစ္စာယရနာကကိန်းသူအဘေဘာနီမြတ်စွာဘုရားဒါထွန်းရင်တို့လောကမှာစည်းစိမ်ဥစ္စာဆိုတာဟာအရေးကြီးတယ်မို့လားမှန်ပါဗျာဒီပါဥစ္စာမကြည့်နေတော့မဖြစ်ဘူးဒီကထွန်းရင်ဟုတ်လားဖြစ်ပါဘူးဗျာ ဒီပါဥစ္စာသာရှိရတယ်လူဆိုတာရှိရတယ်လူမဟုတ်တဲ့ငှက်တွေပါတွေတော့သူတို့တော့မရှိဘူးပေါ့တကားဆိုရင်ဟုတ်လားမှန်ပါဗျာငယ်တွေတော့ဖြစ်ရင်သူတို့ဟာအဲနေ့စဉ်နေ့တိုင်းသူတို့အစာအသစ်ရှားစားတာပဲအတောင်ပဲရှိတယ်တဲ့သူတို့ကတော့အတောင်လေးနဲ့ပြန်သွားစားပြရှိတဲ့နေရာပြန်သွားပြီးရှားပွေပြီးစားတော့ပြီးတော့အေးဒါပဲသူတို့တော့စီးပွားဥစ္စာရဲ့လို့ စုဆောင်တတ်တာမရှိဘူးတကားဆိုရင်ဟုတ်လားအဲမရှိဘူးယဟန်များလည်းပဲအဲ့ဒီငှက်များလို့ကြည့်ရမယ်လို့မြတ်စွာဘုရားကတော့ဩဝါဒပေးတယ်။သဘိနဲ့သင်္ကားလောက်ပဲပစ္စည်းရှိပြီးတော့ဉာဏ်ညာသာသာလွတ်လွတ်လပ်လပ်နေရမယ်လို့မြတ်စွာဘုရားကမိန့်ပေးတာ။ပစ္စည်းမရှိတာလည်းတမျိုးတော့ကောင်းတာနဲ့တော့တူပါရဲ့တကားတွင်ဟဲ့။မှန်ပါဗျာ။ဒါပေမဲ့လို့ လူအနေနဲ့ကတော့ပစ္စည်းမရှိလို့ရှိရင်မဖြစ်ဘူးဆိုတာဆိုရင်ဟုတ်လားဖြစ်ပါဘူးဗျာပစ္စည်းရှိမှမရှိရင်ဖြစ်ရင်ခဏိသာမရှိဘူးဆိုနေပြင်ကသမင်းမသားရဘူးဟုတ်လားမှန်ပါဗျာဒါတော့ကနေပြင်ကမနဲ့စောစောချက်ပြုတ်ပြီးစားဖို့ရခဏိညာဥကလည်းရှိနေဖို့ရမလိုဘူးလားလိုပါတယ်ဗျာอืมညာဥကလည်းသာမရှိလို့ရှိရင်မနဲ့ကြရင်ခက်တာပေါ့မနဲ့မှထပြီးတော့ကြာဖို့ခက်တယ်ဟုတ်လားခက်ပါလေဗျာခက်တယ်အဲဒီတော့ အပြင်းဆုံးစားဖို့စားဖို့ရာတွေကတော့ရှိရမှာကိုတခါဆိုရင်ဟုတ်လားမှန်ပါဗျာစားဖို့စားဖို့ရတာမဟုတ်ဘူးခုနှစ်ခါကာလမှာတည်းကျင်းကျင်းနဲ့နေခြင်းပဲလို့လည်းသိချင်တာမဟုတ်ဘူးပါဝင်ခြင်းကနေပြီးတော့အတုပပြိုင်ဆိုင်ကြတွေကအများကြီးရှိနေကြတယ်မို့လားတခါဆိုရင်ရှိပါတယ်ဗျာအပြင်းထွက်သွားတယ်ဆိုလို့ရှိရင်အဝတ်စားရမယ်လို့သူများလို့တင်းတင်းတယ်တယ်လေးဝတ်နိုင်မှာဟုတ်လားမှန်ပါဗျာအဝတ်စားမတင်းတင်းတယ်တယ်မိုးနိုင်မယ်တဲ့အပြင်း လူပြိဿတွေတွေထွက်သွားလို့ရှိရင်နေရာမပြဘူးကြတော့ရင်ဟုတ်လားပြပါဘူးဗျာအဲဒီတော့ပစ္စည်းဥစ္စာဆိုတာအရေးကြီးတယ်အဲဒီပစ္စည်းဥစ္စာတွေထဲမှာလည်းပဲအမောအမြတ်ဆုံးဖြစ်တဲ့ပစ္စည်းဥစ္စာဟာဘယ်ဟာပါလဲလို့နတ်သားကအရေးကြီးလို့ဒီမေကွန်းမေးတယ်တခါဆိုရင်ဟုတ်လားမှန်ပါဗျာဂိန္ဒူရာဝိတံပုရိသသာတိတံဗန္တိဘုံတော်ကြည်တော်မြတ်စွာဘုရား

ဒီတော့ကဟောရနဲ့ပြောရမယ်ဆိုရင်ပိဿံတရားလောက်ရလို့ရှိရင်ဝန်တာတယ်တကယ်ဆိုရင် ဟုတ်လားမှန်ပါဗျာအေးနှစ်တရားလောက်ရရင်လည်းဝန်တာတာပဲတပည့်လောက်ရရင်တော့ကိုဝန်တာတာပေါ့ဒီတော့ကအခုဆိုလို့ရှိရင်တော့ကို90 10ရရမှလည်းတူတယ်တကယ်ဆိုရင်ဟုတ်လားမှန်ပါဗျာအဲဒီတော့ရလာလို့ရှိရင်ကလေးတွေကလေးတွေလည်းဝန်တာတယ်အဲလူကြီးတွေလည်းလူကြီးတွေလည်းတော်တော်များများရလာတော့ဝန်တာတယ်တကယ်ဆိုရင်ဟုတ်လားဝန်တာရတယ်တဲ့အဲဒီလို ဝမ်းမြောက်ဝမ်းသာခြင်းကိုဖြစ်စေနိုင်တဲ့အရာဝတ္ထုပါလဲဆိုလို့ရှိရင်ဥစ္စာပဲညာနာကြီးရလေလေညာနာကြီးဝန်တာလေလေဘောတကာဆိုရင်ဟုတ်လားဒါကြောင့်သူ့ကိုဝိတ္တလို့ခေါ်တယ်တဲ့ဝိတ္တဆိုတာနေ့သက်ဝမ်းမြောက်ခြင်းကိုဖြစ်စေနိုင်တဲ့အရာဝတ္ထုတဲ့လူကိုကြွစေတတ်တဲ့အရာဝတ္ထုဘောတကာဆိုရင်ဟုတ်လား

ချမ်းသာကိုဆောင်းတတ်တယ်ချမ်းသာကိုဖြစ်ပေါ်စေတတ်တယ်ဆိုတဲ့တရားကဘယ်ဟာပါလဲမြတ်စွာဘုရားတဲ့ဒါလည်းအရေးကြီးတယ်တကားဆိုရင်ဟုတ်လားမှန်ပါဗျာလူတွေဟာချမ်းသာကိုလိုရှိနေကြတယ်မဟုတ်လားရှိပါတယ်ဗျာနတ်တွေလည်းချမ်းသာလိုရှိတာပဲမာတွေလည်းချမ်းသာလိုရှိတာပဲတိရစ္ဆာန်လည်းချမ်းသာလိုရှိတာပဲချမ်းသာမလိုချင်တဲ့ပုဂ္ဂိုလ်ဆိုတာလောကမရှိဘူးတကားဆိုရင်ဟုတ်လားရှိပါဘူးဗျာ ေချမ်းသာကိုလူတိုင်းလူတိုင်းလိုရှိတယ်ပုဂ္ဂိုလ်တိုင်းပုဂ္ဂိုလ်တိုင်းလိုရှိတယ်သူကချမ်းသာလိုရှိတော့ကိုချမ်းသာဖြစ်စေနိုင်တဲ့အကြောင်းတရားလေးကလည်းမလိုပေဘူးလားတရားဆိုရင်လိုပါတယ်ဗျာအေးချမ်းသာလိုခြင်းလို့ရှိရင်ချမ်းသာကြောင်းတရားလေးနဲ့ပြည့်စုံအောင်လို့ကြာမိရလိမ့်မယ်စုဆောင်ရလိမ့်မယ်အဲ့တော့ချမ်းသာကြောင်းဖြစ်တဲ့အကျင့်တရားကဘယ်တင်ပါလဲအရေးကြီးတယ်တရားဆိုရင်ဟုတ်လားမှန်ပါဗျာအေးချမ်းသာကြောင်းဒီလံကိုမသိကြလို့လူတွေမချမ်းသာတာတရားဆိုရင်ဟုတ်လားမှန်ပါ ချမ်းသာကြောင်ဒီလာသိမယ်ဆိုလို့ရှိရင်လူတွေအကုန်လုံးချမ်းသာကုန်မှာမှန်ပါခုလောကမှာလူတွေကချမ်းသာတဲ့လူနဲ့ဆင်းရဲတဲ့လူဘယ်သူကများလဲဆင်းရဲတဲ့လူကများပါတယ်ဆင်းရဲတဲ့လူကများတယ်တရားမှာတယောက်လောက်ဆိုသူတို့ချမ်းသာတဲ့ပုဂ္ဂိုလ်ကြီးနော်မှန်ပါအဲလောကကြီးနဲ့ဖြားပြီးတော့ကြည့်လိုက်လို့ရှိရင်ဖြင့်ချမ်းသာတယ်လို့ဆိုတာနည်းနည်းပဲဆင်းရဲတဲ့လူတွေကများအဲ့ဒါဘာကြောင့်တော့ဆိုရင်ချမ်းသာမဲ့နီလန်ကိုမသိလို့တခါဆိုရင်ဟုတ်လားမှန်ပါဗျာနီလန်သိလို့ရှိရင်တော့သူ့အလွယ်ပဲ လောကမှာစီးပွားဥစ္စာဖြစ်စင်နေတဲ့လုပ်ငန်းတွေရှိတယ်။တချို့ကအဲ့ဒါအဲ့ဒီလုပ်ငန်းတွေမသိဘူး။အဲလောကကရမမသိတော့မလုပ်တတ်ဘူး။လုပ်တတ်ကင်တဲ့ပုဂ္ဂိုလ်တွေကအဲ့ဒါတွေလုပ်ကင်ပြီးစီးပွားတွေချမ်းသာနေတာဟုတ်လား။မှန်ပါ။အေးချမ်းသာနေတာဟိုနိုင်ငံဒီနိုင်ငံတွေမှာစီးပွားဥစ္စာရှားနေတဲ့ပုဂ္ဂိုလ်တွေရှိကြတယ်။လုပ်ငန်းနားတဲ့ပုဂ္ဂိုလ်တွေကလုပ်ကင်ပြီးကြီးပွားချမ်းသာနေတယ်။လုပ်ငန်းနားတဲ့ပုဂ္ဂိုလ်တွေကမကြီးပွားမချမ်းသာကြဘူးဒီလိုဖြစ်နေ။

ရသနာအရသာတို့တွင်သာရုတဗံအထုသဖြင့်ချိုးမြိန်ကောင်းမြတ်လာသောရသာအကိန်းသူပဲဗာနိညစွာဖျာအရသာထဲမှာအကောင်းဆုံးတဲ့တကားဆိုရင်ဟုတ်လားမှန်ပါဗျာအရသာထဲမှာအကောင်းဆုံးဟာပဲဟာလေတဲ့ကထာဇီဝိဇီဝိတမဟုသေတံကထာဇီဝိဇီဝိတံ အဘယ်သို့သောအသက်မွေးခြင်းဖြင့်အသက်မွေးသောပုဂ္ဂိုလ်ဤအသက်ရှင်ခြင်းသည်သဒ္ဓါစီဝိသီတာဘယ်သို့သောအသက်မွေးခြင်းဖြင့်အသက်ရှင်နေသောပုဂ္ဂိုလ်ဤအသက်ရှင်ခြင်းကိုသေထံအထုသဖြင့်ရှင်မောအာရမြင်မြတ်ပါပေသည်ဟု အာဟုဘုရားသရှိသောပညာရှိအပေါင်းသူတော်ကောင်းတို့ကမိတ်ဆိုကြပါသနည်းများစွာဗျာအသက်မွေးတာထဲမှာအကောင်းဆုံးအသက်မွေးခြင်းအကောင်းဆုံးအသက်ရှင်ခြင်းအဲ့ဒါဟာဘယ်ဟာလဲဒါလည်းအရေးကြီးတာပဲမှန်ပါဗျာအသက်မွေးတာလည်းအကောင်းဆုံးနဲ့ဒါလည်းကောင်းတာတော့မရှိပထမတော့အကောင်းဆုံးအသက်မွေးနည်း

စညာစီဝိဇိဝိတမဟုသစ္ထံဒီဝဗုဒ္ဓသီလိုရည်နှင့်မေးမြန်းလျောက်ထားသောဘုနာသာဣရာဤလောက၌ပုရိသသာယောက်ျားဤပုရိသသာတူတယောက်သောပုဂ္ဂိုလ်ဤသစ္ထံသူသည်ဖြင့်ချီးမွားမြင့်မြတ်လာစွာသောဝိဒံနှစ်သက်ဝါမြောက်ခြင်းပိဋိပါမောသာဖြစ်စေနိုင်သောဥစ္စာယရနာက သတ္တာသရတရားတွေဒီသတ္တာတရားတရားသံဃာစပြီးတော့၌ယုံကြည်ပြီးတော့ကြည်ညိုသောသရတရားပါပေ၏မြတ်စွာဘုရားဖြေကြားတယ်ကဆိုင်ဟုတ်လားမှန်ပါဗျာဒါတော့ဘုန်းကြီးကဆောင်းမုတ်ကလေးလုပ်တာပါဠိရဲ့နဲ့တည်းဆိုတာကတော့ကြည်ညိုပွဲလေးရှိအောင်လို့ဘုရားဟောတဲ့အတိုင်းလေးကလည်းအာရုံပြုအောင်လို့ဘုန်းကြီးကပြုတ်ပြီးတော့ဟောရသေးတယ်မှန်ပါဗျာဒါပေမဲ့လို့ဒီကားလေးလည်းမှတ်မိအောင်လို့ဆောင်းမုတ်ကလေးတွေတော့လုပ်တာဆောင်းမုတ်ကလေးတွေတင် ပြီးတော့လည်းဘုန်းကြီးများတရားကိုကြီးစရာမောစရာတွေပြောစရာတွေမပါဘူးဟုတ်လားမှန်ပါဗျာတရားသက်သက်ကလေးဟောသားမှာပြီးတော့တရားကြီးတွေသက်သက်ဟောနေတော့တချို့ကငိုက်ခြင်းလည်းငိုက်ကုန်မှာအဲ့ဒါမငိုက်ရအောင်ဘုန်းကြီးကခဏခဏအဆူခိုင်းဟုတ်လားမှန်ပါဗျာခဏခဏဆိုးနေမှာဒါလည်းဒါမှမျက်လုံးကျယ်ပြီးတော့ကိုကမကိုကမကျယ်ဘူးဘိနာပုဂ္ဂိုလ်ဆိုရွတ်တော့ဒါပေမဲ့နားနားလည်းကြားပြီးတော့လှမ်းပြီးတော့နိုးလာမှာပေါ့ဒါလည်းလုပ်ရတယ် ကောင်းမြတ်လာသာလူဥစ္စာပဲရပေမည်တဲ့ဟုတ်လားမှန်ပါပါတိုင်းဆိုရမယ်ကောင်းမြတ်လှစွာကောင်းမြတ်လှစွာလူဥစ္စာလူဥစ္စာပဲရပေမည်ပဲရပေမည်ကောင်းမြတ်လှစွာကောင်းမြတ်လှစွာလူဥစ္စာလူဥစ္စာပဲရပေမည်ပဲရပေမည်ကောင်းမြတ်လှစွာကောင်းမြတ်လှစွာလူဥစ္စာလူဥစ္စာ သေရာပေနီသေရာပေနီတိုင်ဆိုသောမန်ပါဗျာသုဝေသာသေရာပေနီသောမန်ပါဗျာသုဝေသာသေရာပေနီသောမန်ပါဗျာသုဝေသာသေရာပေနီအဲကောင်းမြတ်လှစွာတဲ့ပုရိသသာယောက်ျားဤပါဠိ တိတိကျကျနေပေးရင်တို့ပေးရယောက်ျားကြီးဥစ္စာတဲ့ယောက်ျားကြီးဥစ္စာဆိုတော့ယောက်ျားသာဇီဝဥစ္စာယရနာလိုတာမဟုတ်ဘူးလောကမှာမျိုးသမီးမိန်းမတွေကလည်းမလိုပေဘူးလားတကားတွင်လိုပါတယ်ဗျာဒါတော့မြတ်စွာဘုရားကဘယ်နဲ့ကြောင့်ယောက်ျားဟောရတယ်လဲမိန်းမတွေဘာဖြစ်လို့ခြံထားတယ်လဲဆိုတော့မကျင်နာဆရာမပေါ်ပေဘူးလားပေါ်ပါတယ်ဗျာဟောတော့သက္ကရာဆရာကသူကရှင်းနေလိုက်တာတယ် ကိစ္စမရှိပါဘူးတဲ့တရားဆိုတာတစ်ခုဟောရတယ်တဲ့နှစ်ခုသုံးခုရောဟောလို့ရှိရင်လည်းဂါထာတဲ့ထည့်လို့မရဘူးတဲ့ပုရိသသအိဋ္ဌိယနှစ်ခုထည့်လို့မပြည့်ဘူးတဲ့ဒီတန်းမှာဟုတ်လားမှန်ပါဗျာဒါတော့တစ်ခုခုကိုခေါင်းတက်ပြီးဟောရတာပဲတဲ့ဒါဒါကဒီဥက္ကဋ္ဌနီးခေါ်တယ်တဲ့အမြင့်အမြတ်စီသွားခေါင်းဆောင်ဗราဏာနီးခေါ်တယ်တဲ့ပြဋ္ဌာန်းတဲ့ပုဂ္ဂိုလ် အဲမြင့်မြတ်တဲ့ပုဂ္ဂိုလ်ထူးခြားတဲ့ပုဂ္ဂိုလ်ကိုဆွဲလို့ရှိရင်ဖြင့်ကျမ်းသာတွေအကုန်ပါသွားပါတယ်တဲ့တခါထွန်းရဟုတ်လားမှန်ပါဗျာဘာနဲ့တူသလဲဆိုလို့ရှိရင်ဒီခေတ်ကာလတုန်းကဘုရင်မင်းမြတ်ထွက်တော်မူသည်ဆိုလို့ရှိရင်ဘုရင်မင်းမြတ်တယောက်တည်းငေါတော်တော်နဲ့ထွက်လာတာမဟုတ်ပါဘူးတဲ့သူ့ရဲ့အချွေရာနေလဲပါလာမယ်မို့လားတခါထွန်းရမှန်ပါဗျာဘုရင်ထွက်တယ်ဆိုတာအချွေရာနေအများကြီးပါလာတာဒါလည်းအဆောင်လျှောက်တယ်ပါတယ်ရောဟုတ်လား မှန်ပါဘုရင်ထွက်တော်မူသည်ဆိုတဲ့ကအဲ့ဒါတွေပါပြီဆိုတာအကုန်လုံးယူရမယ်တဲ့ဒါလိုပါပဲတဲ့ဒီမှာလည်းပဲယောက်ျားဤဆိုလို့ရှိရင်ဖြင့်အဲပြည့်ဆောင်ခေါင်းဆောင်ပုဂ္ဂိုလ်ပြောလိုက်မှတော့နောက်လိုက်ပုဂ္ဂိုလ်တွေလည်းအမျိုးသမီးတွေလည်းကုန်ပါပါတယ်တဲ့ဒီကသွင်းရဟုတ်လားမှန်ပါဗျာဒါကြလားဆရာကဖြေထားတယ်တနည်းအားဖြင့်ပုရိသတာပုဂ္ဂိုလ်လိုလည်းပေးနိုင်တယ်ပုဂ္ဂိုလ်ဆိုတော့ယောက်ျားမိန်းမအကုန်ပါပဲဟုတ်လားမှန်ပါဒါတော့ဘုန်းကြီးရတော်တင်မှာလင်္ကာဆိုတော့

သူတို့မှပဲတွေ့ရပဲတွေ့ရတဲ့ပုဂ္ဂိုလ်ဟောရမှာပဲတကယ်တွင်ရဟုတ်လားမှန်ပါဗျာကောင်းမြတ်လာသာလူဥစားပဲရပဲနီးဒါဘုန်းကြီးကဆောင်းပုဂ္ဂိုလ်လေးဒါခုနကပါဠိကိုဘာသာပြန်ထားတာပါပဲဟုတ်လားမှန်ပါဘာသာလေးချော်ချော်လေးပြန်ထားဆိုလိုလေးကောင်းအောင်လို့ပါဠိကပဲလဲဆိုလဲဆိုတော့ကိန္တူရာဝိတံပုရိသတာသစ္ထံဆိုတော့ပါဠိရတဲ့ပုဂ္ဂိုလ်ပါဠိတတ်တဲ့ပုဂ္ဂိုလ်တွေတော့အကောင်းသားဘောတကယ်ရှင်ဟုတ်လားမှန်ပါဗျာ ပါဠိမတတ်တဲ့ပုဂ္ဂိုလ်တွေဘာမှနားမလည်ဘူးဟုတ်လားဘာမှနားမလည်ဘူးကိပုဒဝိဒါပုရိသသာစေထံဆိုတော့တရားပဲလို့တော့ဒီလိုတော့သိကြမှာပေါ့လေမှန်ပါဒါပေမဲ့လို့ကိန်းကဘာမှမသိသူကဘာမှမသိဒါကဘာမှမသိဘာမှမသိဘူးတကားတယ်ဟုတ်လားအဲတော့ကိုဗမာစကားနဲ့ဆိုတော့ကောင်းများလာစားလူဥစ္စာပဲရပါနီးဆိုရင်လူတိုင်းနားလည်မှာမို့လားမှန်ပါဗျာ ဟိုကလေးတွေပါလေလည်းပဲစိတ်ပါဝင်စားရင်နားလေတယ်လားဟုတ်လားမှန်ပါကောင်းများလှစားဆိုတာပါပဲလူဥစားဆိုတာပါဟမ်နားလေတယ်ဟုတ်လားမှန်ပါကောင်းများလှစားလူဥစားဘယ်အရာပင်ဤဘယ်ဟာလဲဆိုတာနားလေပြီနော်မှန်ပါအဲကောင်းများလှစားလူဥစားဘယ်အရာပင်ဤဆိုတော့မြတ်စွာဘုရားကကြည့်တယ်သရိဒဝိဒံပုရိသသာသေတံဒေဝဗုဒ္ဓသိလို့ရင်လည်းမင်းများလျောက်ထားသောဝနာသာဤတိုင်းလောက၌ပုရိသသာယောက်ျားဤပုရိသသာ

လူဥစ္စာသရတရားဤကောင်းမြတ်လှစွာလူဥစ္စာသရတရားဤကောင်းမြတ်လှစွာလူဥစ္စာသရတရားဤသို့ကောင်းမြတ်လှစွာ လောကမှာလူများမှာအသုံးကြတဲ့ပိဋိပါမုဇ္ဇာဖြစ်စေနိုင်တဲ့အထူးသဖြင့်ချီးမွမ်းအမြင့်မြတ်တဲ့ဥစ္စာယရဏဆိုတာတဲ့ဗราတရားပဲဒီကဆိုရင်ဟုတ်လားမှန်ပါဗျာလောကမှာတော့ဖိုးတဲ့ဖိုးတာနေရှိကြတာပေါ့ရွှေငွေဆံရည်စပါအဝတ်အထည်အသုံးဆောင်တွေ ပစ္စည်းဥစ္စာတွေဇာကုကာလအမျိုးကြီးတွေအနာများတာတွင်ဟုတ်လားများပါဗျာဘုရားလက်ထက်တော်ခါကာလအသိမများသေးဘူးအခုသိများတယ်သူကဒီနေ့တည်းဒီနေ့တည်းပစ္စည်းတွေကတိုးနေတာပဲဒါလည်းဘုံနိုင်ငံဒီနိုင်ငံကဒီကြံစပြီးတော့ဒီတွင်တဲ့ပုံကိုယ်တွေကပစ္စည်းတွေအသေးသေးဒီတွင်နေသူတို့ဒီတွင်နဲ့ဒီတွင်နဲ့လူတွေကလည်းအသုံးချရမှသိဟိုဟာလေး အသစ်ဆန်းပေါ်လာပြီဆိုရင်အဲ့ဒါလေးကတည်းကပိုကောင်းတဲ့ထင်ညာနဲ့ဒါလေးသစ်ဆန်းပေါ်လာဒါလေးကပိုကောင်းပြည့်စည်ချင်းတူတောင်မှနောက်ထပ်ပေါ်ပေါ်လာတာတွေကပိုပိုကောင်းတယ်လို့ဒီလိုထင်နေတယ်တခါထင်ရဟုတ်လားဒါတော့လူလောကမှာသုံးဆောင်ကြပစ္စည်းတွေကတစ်နှစ်တည်းတစ်နှစ်တည်းတိုးတာနေတော့ဒါမလျော့ဘူးဟုတ်လားအဖိုးတိုင်းဖိုးတိုင်းယရနာတွေကတိုးတယ်တိုးလာတာပဲအမှန်တန်ကို များပြနေပါပြီအဲ့ဒီဖိုးတာနေအများကြီးရှိပါတယ်ဒါတွေအများကြီးရှိပေမဲ့လို့လည်းပဲအကောင်းဆုံးကတော့ဖြင့် ဘာလဲဆိုရင်လည်းသာဘုရားကသရတရားပဲတဲ့ဒီကတည်းကဟုတ်လားမှန်ပါဗျာလောကမှာပစ္စည်းဥစ္စာယရနာတွေကဘယ်လိုပဲဖုတန်းစီကမှုတနေ့ကြလို့ရှိရင်ဖြင့်သွတ်ပြရတယ်ဒီကဆိုရင်ဟုတ်လားမှန်ပါဗျာဒီပစ္စည်းဥစ္စာတွေအကြောင်းပြုပြီးတော့ကိုစိတ်နှလုံးကူပါခြင်းတွေဖြစ်ရတယ်ဖြစ်ဘူးလားဖြစ်ပါတယ်ပစ္စည်းဥစ္စာတွေကိုရထားတဲ့ပုဂ္ဂိုလ်ကဒီပစ္စည်းဥစ္စာတွေသိရဆဲရဒီပစ္စည်းဥစ္စာလိုချင်တဲ့ပုဂ္ဂိုလ်တွေကလူရက်သွားမှာတွေ ကိုယ်ဝက်သားမှတွေမစိုးရင်ရဘူးလားတခါဆိုရင်စိုးရပါတယ်အကြောင်းမညီညွတ်လို့အဲနိုင်တဲ့ပုဂ္ဂိုလ်တွေကလူရဲ့ခိုးဝက်ပြီးတော့သွားလို့ရှင်ပစ္စည်းရှင်ဥစ္စာရှင်မှာသိမချမ်းမသာတွေအများကြီးဖြစ်ပြီဘူးလားတခါဆိုရင်ဖြစ်ပါတယ်ဗျာအဲတော့လောကမှာဖိုးတဲ့ဖိုးတဲ့ယရနာတွေဆိုတာကကောင်းတော့ကောင်းပါတယ်ကောင်းဝင်ပဲလို့စိလုံးညိုကောင်းတာမဟုတ်ဘူးတဲ့ဆိုရင်ပူပန်စရာတွေနဲ့လည်းတွဲနေတယ်တခါဆိုရင်ဟုတ်လား ပြီးတော့ဒီပစ္စည်းဥစ္စာတွေဘယ်လိုပဲကောင်းစေကောင်းဘယ်လိုပဲသုံးကြစေကောင်းမူဒီနေ့ကြလို့ရှိရင်ပစ္စည်းဥစ္စာတွေကရင်လည်းလူကိုစွန့်သွားဟမ်မှန်ပါအဲလူကရင်လည်းပစ္စည်းဥစ္စာတွေစွန့်သွားတယ်ဟုတ်လားမှန်ပါဗျာပစ္စည်းဥစ္စာနဲ့လူနဲ့ကဒီနေ့ကြကိုးရတာပဲတခါထွင်ရဟုတ်လားမှန်ပါဗျာအဲလူဟာပစ္စည်းဥစ္စာတွေကဘယ်လိုမှမပြည့်ဘူးထားပါအောင်တော့အသက်တိုင်းနေပြီးတော့ဒီနေ့ကြသေသွားတဲ့အခါကာလကြဒီပစ္စည်းတွေယူသွားနိုင်မှာမလားယူနိုင်ပါဘူးဗျာ မယုံနိုင်ဘူးဒီပစ္စည်းတွေတခါတည်းစုဆောင်းပြီးတော့ဒီလိုကြံရရတာပဲဘယ်လိုပေါင်းများပြည့်စုံတဲ့ပုံကိုယ်တွေဖြစ်စေကမူအဲ့ဒီပစ္စည်းတွေစုဆောင်းပြီးဒီနေ့ကြလို့ရှိရင်ဖြင့်သွန့်ပြီးတော့သွားကြတာပဲတခါဆိုရင်ဟုတ်လားမှန်ပါပါအဲ့တော့ဒါတွေအကောင်းဆုံးလို့မဆိုနိုင်ဘူးပေါ့ဆိုနိုင်ပါဘူးဗျာအေးမြတ်စွာဘုရားကအကောင်းဆုံးကတော့သရတရားပဲသရတရားဆိုတာဟာအမှန်ကောင်းတယ်တဲ့ဒီသရတရားရှိပြီးတော့နေတော့ သရာတရားရင်းခံပြီးတော့ကုသိုလ်ကောင်းမှုတွေပွားတာကိုတခါတွင်ဟုတ်လားမှန်ပါဗျာအေးသရာတရားဆိုတာဘာလဲဆိုတာလေးလည်းပြုတ်လေးပေါ်ရတယ်ဟုတ်လားမှန်ပါဗျာသရာတရားဆိုတာဟာတချို့ကသူရင်တန်းညင်တာသရာတရားလို့အောင်းမိနေကြတယ်တခါတွင်ဟုတ်လားမှန်ပါဗျာသူကျင်တားမြင်တာကတော့စေရနာပါပဲစေရနာပါပဲသို့တော်လည်းသဒ္ဓါအရင်ခံပြီးတော့တာသဒ္ဓါတရားအရင်ခံပြီးတော့လူကျင်တားမြင်တဲ့စေရနာတွေဖြစ်ပြီးတော့လာတာကို အဲ့ဒါကိုသရာတရားမှတ်ပြီးတော့နေကြတယ်အဲလူသားပေကနဲ့ပုဂ္ဂိုလ်တွေချင်းသရာတရားသိကောင်းတာပဲဆိုပြီးချီးကျူးကြအမှန်ကတော့သရာတရားဆိုတာဘာလဲဆိုလို့ရှိရင်ယုံကြည်မှုပဲတကားတင်ဟုတ်လားမှန်ပါဗျာယုံကြည်မှုဆိုတာလည်းဘာတွေယုံကြည်ရတာလဲဆိုလို့ရှိရင်ယုံသိယုံတိုက်တာယုံရတယ်တကားတင်ဟုတ်လားမှန်ပါဗျာယုံသိယုံတိုက်တာယုံမှသရာတရားမယုံသိမယုံတိုက်တာတွေကြောက်ပြီးတော့ယုံနေရင်သာသရာတရားမခေါ်ဘူးဟုတ်လား ယုံသိယုံလိုက်တာတွေကဘာလဲဆိုလို့ရှိရင်ဖျားစစ်ဖျားမှန်တရားစစ်တရားမှန်သံဃာစစ်သံဃာမှန်အဲကံကံရဲ့ကျိုးတဲ့အချင်းကျွာချင်း၄ခုပါပဲတကားတွင်ဟုတ်လားမှန်ပါဗျာအဲဒါဘုရားစစ်ဘုရားမှန်ကိုယုံကြည်တာကသရတရားဘုရားစစ်တရားမှန်ကိုယုံကြည်တာကသရတရားသံဃာစစ်သံဃာမှန်ကိုယုံကြည်တာကသရတရား ကာကာရဲ့အကျိုးကိုယုံကြည်တာကသရတရားဒီလိုမဟုတ်လားတကားတည်းမှန်ပါဗျာတကယ်သားလေးဆိုကြအောင်နော်ဟုတ်လားမှန်ပါကလေးတွေတူငယ်တွေမှတ်မိအောင်လို့ပြီးတော့လည်းနားလည်းမနားရအောင်လို့ဘုရားဆိုခိုင်းရတော့ဆိုတာဘုရားစီဘုရားမန်ကိုယုံကြည်တာကသရတရားဘုရားစီဘုရားမန်ကိုယုံကြည်တာကသရတရား တရားစစ်တရားမှန်ကိုယုံကြည်တာကဗလာတရားတရားစစ်တရားမှန်ကိုယုံကြည်တာကဗလာတရားဘာငါစစ်ဘာငါမှန်ကိုယုံကြည်တာကဗလာတရားဘာငါစစ်ဘာငါမှန်ကိုယုံကြည်တာကဗလာတရား ကံကံရဲ့ကျိုးကိုယုံကြည်တာကသလားတရားကံကံရဲ့ကျိုးကိုယုံကြည်တာကသလားတရားအဲ့တော့သလားတရားဘယ်နှမျိုးရလဲဒါကပဲအဲ၄မျိုးရနော်ဒါအချင်းညို့အချင်းညို့၄မျိုးဒါချဲ့မယ်ဆိုရင်တော့အများကြီးရှိပြီဟုတ်လားအချင်းညို့ဘယ်လောက်နားလဲလို့ရှိရင်တော်ပါပြီအေးဖျားပြဖျားမှန်ဆိုတာပဲဟာလဲ တရားစီတရားမှန်ဆိုတာကဘယ်ဟာလဲ။ဘာငါဖြစ်ဘာငါမှဆိုတာကဘယ်ဟာလဲ။စစ်ဆေးရလေဦးမဲတကယ်ဆိုရင်ဟုတ်လား။မှန်ပါဗျာ။လောကဘုရားတွေပေါ်တယ်တကယ်ဆိုရင်ဟုတ်လား။မှန်ပါဗျာ။အဲလောကလူတွေကအလိုအစ္စာတရားတွေအမျိုးမျိုးရှိပြီးတော့နေကြတော့ကိုယ်သဘောကြတာတွေကိုဘုရားပဲဆိုပြီးကိုယ်ွယ်နေကြ။အဲတော့ဘုရားတွေကကိုယ်ဘာသာနဲ့ကိုယ်ကိုယ်ဘုရားနဲ့ကိုယ်ဘုရားတွေမြားနေတဲ့တကယ်ဆိုရင်ဟုတ်လား။မှန်ပါဗျာ။

လောကမှာဗဒတဲ့နေပါလေရှိတယ်အဲ့ဒါနဲ့တခါလဲအမှတ်ကလေးတွေရှိတယ်သူကအဲသူကနဲ့သူကအမှတ်ကလေးတွေရှိအောင်တဲမှသူ့ပစ္စည်းမူမှန်တယ်လို့ယူရတာပေါ့ဟုတ်လားအဲ့ဒါလိုပဲဒီဂရီ၉ပါးနဲ့အလားတူတဲ့ဂုံတော်၉ပါးနဲ့တိုက်ဆိုင်ပြီးတော့ဒီချိန်နာနဲ့တိုက်ကြည့်ရမှာပေါ့ဟုတ်လားအဲ့ဒီဒီဂရီ၉ပါး ဂုဏတော်ကိုးပါးရည်ဆိုချိန်နာနဲ့တိုက်ကြည့်တဲ့အခါကာလကြရင်ဂုဏတော်ကိုးပါးလုံးနဲ့ပြည့်စုံတယ်ဆိုရင်အဲ့ဒါဘုရားသခင်ဘုရားမှာမယ်တဲ့ကတည်းဟုတ်လားအဲ့ဒီဂုဏတော်ကိုးပါးရဲ့ဘုန်းကြီးကတော့တခုနှစ်ခုဟောနိုင်မှာဟုတ်လားမှန်ပါဗျာဂုဏတော်ကိုးပါးဟောတယ်လို့ချင်းဒီကနေ့ပြီးမှမဟုတ်ဘူးတခါဆိုရင်ဟုတ်လားဒီမှမဟုတ်တာနည်းနည်းဒီကနေ့တဲ့ဒီကနည်းနည်းပဲဟောရအဲ့တော့ဂုဏတော်ကိုးပါးထဲမှာအရဟံဂုဏတော်လေးတခုပေါ့နောက်ပါဗျာသမ္မာသမ္ဗုဒ္ဓဂုဏတော်ကတခု ဗုဒ္ဓဂုဏ်တော်ကတခုဆိုတော့အဲသုံးခုလောက်ပေါ့လေမှန်ပါဗျာသုံးခုလောက်တော့ဟောလို့ပြီးအောင်ပါရဲ့လို့နောက်တော့ဟောရအောင်မအများကြီးရှိတယ်အရဟံဂုဏ်တော်ဆိုတာဟာအာရကတာရဟံအာရကတာကိလေသာတို့မှာကင်းကွာတော်မူသည်ဖြစ်ကြောင်းအာရကတာကိလေသာတို့မှာဝေကွာတော်မူသည်ဖြစ်ကြောင်းအရဟံအရဟံမြည်တော်မူတယ်ကိလေသာတွေမှာ စိတ်ညစ်ကြေးကိလေသာတွေမှဝေးကွာတော်မူလို့တဲ့မြတ်စွာဘုရားအရဟံမြည်တော်မူတယ်တဲ့အရဟံဂုံဆိုတာဟာသေးသေးကွယ်ကွယ်မဟုတ်ဘူးတကားတွင်ဟုတ်လားမှန်ပါဗျာစိတ်ညစ်ကြေးကိလေသာတွေကင်းရမယ်တဲ့စိတ်ညစ်ကြေးကိလေသာတွေကင်းဝေးပြီးတော့နေလို့အရဟံမြည်တယ်တဲ့လောကမှာတတ္တဝါတွေကလေဘဒဝါတွေကလူချင်းစရာနေတဲ့ဇာတိနဲ့တွေ့လို့ရှိရင်လူချင်းနေတဲ့လောဘဖြစ်ပေဘူးလားတကားတွင်ရဖြစ်ပါလေ လူတွေဟာလူတိုင်းလူတိုင်းလိုပဲလူကျင်စရာနှစ်သက်စရာတွေနဲ့တွေ့လူကျင်နှစ်သက်မှုဖြစ်တယ်မှန်ပါဗျာလောဘဘောဆိုတာဆိုရင်ဟုတ်လားမှန်ပါဗျာသိသို့စရာစိတ်ကျေစရာတွေနဲ့တွေ့ကြတော့ဒေါသတွေဖြစ်အဲတို့တို့အာယုန်နဲ့တွေ့ကြတာအမှန်တိုင်းမသိတဲ့မောဟတွေဖြစ်အဲ့ဒါကိလေသာတွေစိတ်ညစ်ကြေးတွေဟုတ်လားမှန်ပါဗျာအဲ့ဒီစိတ်ညစ်ကြေးတွေမြတ်စွာဘုရားกินတယ်မြတ်စွာဘုရားမှာ လူရင်စရာတွေဗာဘယ်လိုနဲ့ဟာနဲ့ဘယ်လိုဟာနဲ့ပဲတွေ့တွေ့လူရင်နှစ်သက်မှုမဖြစ်ဘူးတကားတယ်ဟုတ်လားဖြစ်ပါဘူးအဲလူတွေရဲ့အများပရိသတ်တည်းရဲ့ရှင်းမောက်မားလဲလူရင်စရာတွေတွေ့ရင်လူရင်မှုမဖြစ်ဘူးအများပရိသတ်တွေကိုယ်နေတဲ့တဘာနဲ့နေတဲ့ခါလဲလူချင်းစရာနှိမ့်သက်စရာတွေနဲ့ဘယ်လိုဟာတွေနဲ့ပဲတွေ့တွေ့လူချင်းနှိမ့်သက်မှုပါရမှုမဖြစ်ဘူးတကားဆိုရင်ဟုတ်ပါဘူးညိုစရာမကောင်းဘူးလားတော့ကောင်းပါဘူးအေးကိုဘုန်းကြီးများတော့ကိုယ်ကိုရာဖြစ်တော်မူတဲ့ ဘောရမမြတ်စွာဘုရားလွန်ခဲ့တဲ့အနှစ်ပေါင်း2500ကျော်ကာလကလောကမှာသင်္ကြပုံပေါ်ပေါ်ထွန်းပြီးတော့သွားခဲ့တဲ့ဘောရမမြတ်စွာဘုရားအဲ့ဒီမြတ်စွာဘုရားတရားတွေဟောထားခဲ့အဲ့ဒီမြတ်စွာဘုရားဟောတော်မူတဲ့တရားတွေတိုင်းလည်းနာပြီးဒီကလာဘုရားဘာသာဝင်လူချင်းရားနေရှင်းနေကြတယ်အဲ့ဒီမြတ်စွာဘုရားမှာလောဘကင်းတယ်တဲ့လူချင်းစရာတွေဘာတွေနဲ့ပဲလာလာလူချင်းမှုနဲ့သက်မှုတာယာမှုမဖြစ်ဘူးတဲ့တခါတွင်းဟုတ်လားမှန်ပါဗျာ စိတ်ဆိုးစရာမုန်းစရာယွန်းစရာတွေနဲ့ဘယ်လိုပဲတွေ့တယ်စိတ်ဆိုးမှုမုန်းမှုစိတ်ပြည့်မှုဒေါသတွေမဖြစ်ဘူးတဲ့ဒါကဆိုရင်ဟုတ်လားမှန်ပါဘူးအေးအလုံးစုံသောတရားတွေကိုအကုန်သိနေတော့ကောမသိမလိမ္မာမှုမောဟလည်းမဖြစ်ဘူးတဲ့ဒါဆိုရင်ဟုတ်လားဖြစ်ပါဘူးအဲ့ဒီလောဘဒေါသမောဟကိလေသာတွေကင်းနေတယ်ဘုရားဘာသာမှာအပြင်ဘက်မှာကိုယ်ွယ်ရတဲ့ဘုရားတွေရှိတယ်ဒါဆိုရင်ရှိပါရဲ့အဲ့ဒီဘုရားတွေကလည်း သူကလောဘလည်းกินတာမဟုတ်ဘူးဒေါသလည်းกินတာမဟုတ်မောဟလည်းกินတာမဟုတ်ဟုတ်လားမှန်ပါဗျာဘာဖြစ်လို့လောဘမกินဘူးလို့ဆိုနိုင်တယ်လဲဆိုရင်သူတို့ကလေသူတို့ကအဲသူတို့ဘာသာဝင်ပုဂ္ဂိုလ်တွေဟာကိုဘုရားမင်းရောဆိုပြီးတော့သူတို့ပြောတာပေါ့လေဒါဟုတ်တာမဟုတ်တာတော့ထားသူဘုရားကသူ့ကိုယ်ွယ်မှာကြိုက်တယ်တကဆိုရင်မှန်ပါဗျာမကိုယ်ွယ်တဲ့ပုဂ္ဂိုလ်တွေသူကမကြိုက်ဘူးဆိုတာကိုမှန်ပါဗျာအဲ့တော့ကိုယ်ကိုယ်ွယ်တဲ့ပုဂ္ဂိုလ်ကိုကြိုက်တယ်နှိမ့်သက်တယ်ဆိုရင်ဒါလောဘမဟုတ်လားတကဆိုရင်မှန်ပါဗျာ ကိုယ်ကိုယ်တည်းကိုကဆရာကြီးလုပ်ချင်တာပေါ့လို့မှန်ပါဗျာအဲကိုယ်ကိုယ်တည်းအများကကြီးညိုစီခြင်းနဲ့ကိုယ်ကိုယ်သူများကြီးညိုစီခြင်းနဲ့လေးစားစီခြင်းနဲ့ဆိုတော့ဒါလောဘဘောတကဆိုရင်ဟုတ်လားဘုန်းကြီးများတော့ဘုရားဘာမြတ်စွာဘုရားကလေအေးကြီးညိုစီခြင်းနဲ့ကြီးညိုစီခြင်းနဲ့လို့နှိမ့်သက်တယ်ဆိုတဲ့သဘောမရှိဘူးတကဆိုရင်ဟုတ်လားမှန်ပါဗျာတတ္တဝါတွေကောင်းရကောင်းရကျိုးရှိအောင်လို့တရားတော်ဟောပါတယ်အေး ညိုတဲ့ပုဂ္ဂိုလ်ကြီးညိုဖို့ရတရားတော်ဟောတယ်ဒါပေမဲ့လို့ငါကြီးညိုပါစေလို့ဒီလိုလိုလားမှုတောင်းတမှုသာယာမှုနှစ်သက်မှုတွေမရှိဘူးတကားဆိုရင်ဟုတ်လားမှန်ပါဗျာအေးဘုရားဘာသာပြင်မဲ့ကဘုရားတွေကလေသူ့မကြီးညိုပြန်လို့ရှိရင်သူစကားနားမထောင်လို့ရှိရင်ငရဲချမယ်ဒီလိုကိုတကားဆိုရင်၆ပါဟာသိကြွားတယ်ဟိုမှာဟိုဟိုသိလို့ပဲသူအခု ဗမာတွေလည်းပဲဗုဒ္ဓဘာသာဆိုပဲနတ်ကလည်းယုံကြသေးတာကိုဟုတ်လားမှန်ပါဗျာနာမြကြောက်ရတယ်လို့ပဲသူတို့သိကြောက်ရတယ်သူတို့ဖျားကြီးကသိကြောက်ရတယ်ဟွန်းသူတို့ဖျားကတည်းကမကိုယ်ွယ်လို့ရှိရင်ဖြစ်ရင်တကယ်ရဲချမှာကိုသူကသိကြောက်ရတယ်ဒီဗုဒ္ဓဘာသာဆိုတဲ့ဗမာတွေကလည်းနတ်ကလည်းသိကိုယ်ွယ်ကြဒါတွေကလည်းရတဲ့ရတဲ့ရံမမဆိုတော့ပေါ်တယ်လို့ပြောတယ်ကွာမှန်ပါဗျာအဲတော်တော်ပေါ်တယ်လို့ပြောတဲ့နတ်ကသိပြီးကိုယ်ွယ်ကြပြီးတော့နတ်ကကြောက်ကြောက်လို့ပါပဲသူခင်ဗျာတွေတော့ကိုယ်ွယ်ကြတာနောက်သားနေရာအတွက်တော့မဟုတ်ကြကြဘူးဒါပေမဲ့ကြောက်ကြကြတယ် နတ်ကတည်းကသင်မပြုလို့ရှိရင်နတ်အုံသိမတင်လို့ရှိရင်ကလေးတွေနေမကောင်းမှဆင်းရဲဘာဆင်းရဲညာဆင်းရဲဒီလိုကလည်းကြောက်ကြတာကိုသူကကြောက်တော့သူကလည်းနတ်တွေကလည်းသိကိုယ်ဝယ်ကြအဲ့ဒါလိုပဲဘုရားဘာသာရှင်ကဘာသာတွေမှာဘုရားကိုယ်ကိုရတာကကြောက်လို့လည်းကိုယ်ကိုရတာကိုငရဲချမှာကြောက်ငရဲမှာသူငရဲကတခါတည်းမလွတ်ဘူးဆိုတာကိုတခါသွင်းရမှန်ပါပဲသိချောက်တာအဲ့ဒါ ရပါရှိနေရပါလားအဲသူဘုရားတရားဟောတယ်မှာအညောင်ရကိုခိတ္တရန်နာစီတင်ပါလေမိတ္တရပါပါလေအဲဒီသူအဲသူမကိုးကွယ်တဲ့ပုဂ္ဂိုလ်တွေအဲအပင်ငရဲကိုတခါလဲချလိုက်မယ်ဆိုတော့ဒါဟာဒေါသမဟုတ်လားတခါသွင်းရင်မှန်ပါဗျာဒေါသပေါ့သနာကြကောင်းပါပြီလေသနာမှုမရှိဘူးတခါသွင်းဟုတ်လားရှိပါဘူးဗျာအဲဒီတော့ ဘုရားဘာသာပြင်ဘက်ကဘုရားတွေမှာသူတို့ကြောက်လို့သာကိုယ်ကိုယ်တည်းအမှန်ကတော့လောဘကင်းတဲ့ဂုဏ်လည်းမရှိဘူးဒေါသကင်းတဲ့ဂုဏ်လည်းမရှိဘူးတကားတော့ညာဟုတ်လားရှိပါဘူးဗျာအေးဘုရားနဲ့သာဘုရားမှာတော့လောဘလည်းကင်းတယ်ဒေါသလည်းကင်းတယ်မောဟလည်းကင်းတယ်လောဘဒေါသမောဟမှာတာမမဟုတ်ဘူးဝါသနာနဲ့တကွကင်းတာတဲ့တကားတော့ညာဟုတ်လားမှန်ပါဗျာလောဘဒေါသမောဟကင်းတယ်ဆိုတာယ ahanan ပုဂ္ဂိုလ်တွေလည်းကင်းကြပါတယ်ဒါပေမဲ့လို့ဝါသနာလေးတွေကြားနေတယ်တဲ့ဝါသနာဆိုတာဘာလဲဆိုလို့ရှိရင် ဝါဒနာဆိုတာကတော့ကိုအကျင့်ပါနေတာတကားဆိုရင်ဟုတ်လားမှန်ပါဗျာဘုရုဇင်ဘဝတုန်းကလောဘဒေါသမောဟကိလေသာမကင်းသေးဘူးမကင်းသေးတော့လောဘဒေါသမောဟလိုလိုက်ပြီးဒီကလာပြောလိုက်ဆိုလိုက်လှုပ်လိုက်ကြိုင်လိုက်အဲဒီလှုပ်နေကြကြိုင်နေကြအလေးထားလေးတွေအကျင့်ပါနေအဲဒီအကျင့်ပါနေတဲ့သဘောလေးဝါဒနာလို့ခေါ်တယ်မှန်ပါဗျာအဲယာနာပုဂ္ဂိုလ်တွေကယာနာဖြစ်သွားပြီမဲ့ချို့ချို့ဝါဒနာလေးတွေကကြားနေတယ်ရသော်ဗျာမှာတော့တဲ့သံဃာဘဝဆက်ဆက်က

1500ကိလေသာအမြင့်ကြီးတော်မှာကျင်းဝေစင်ကြယ်တော်မူပေးသောမြတ်စွာဘုရားအဲဝါဒနာနဲ့တကွကိုပဲလောဘဒေါသမောဟကိလေသာစိတ်မြင့်ကြီးတွေအကုန်လုံးစင်ကြယ်နေတယ်တဲ့ဒါကသွင်းရင်တော့ခဏိမဟာတို့သုံးအတူပွဲအကြောင်းပြုပြီးတော့ခုတရားဝဲကျင်းပါတော့အဲမဟာတို့မဲကတရားစင်းသူတော်တွေလည်းပါတာမဟုတ်လားတကားဆိုရင်ဟမ်မှန်ပါဗျာအဲဒီတရားစင်းသူတော်တွေဘာဖြစ်လို့ကိုယ်ွယ်တယ်လဲဆိုရင်အဲ့ဒီ နှစ်ပေါင်း2500ကျော်ကာလကပြိဋိဘာသံလွန်ပြီးတော့သွားတဲ့ဘုရားအစ်စ်ကိုအာရုံပြုပြီးတော့အဲ့ဒီဘုရားရဲ့ဘုံတော်မူလားတရားတော်မှန်ပါဗျာအဲ့ဒီဘုရားအစ်စ်ကိုအာရုံပြုနိုင်ဖို့ရာဘုံတော်လေးကိုကိုယ်ဝယ်ကြရဒီဘုံတော်လေးတွေနဲ့ကြည့်ပြီးတော့ဟိုဘုရားအစ်စ်ကိုအာရုံပြုရတယ်ဟိုဘုရားရှိအောင်ပြုတော့ဘယ်လိုအောင်ပြုရမလဲဆိုအခုပြောတဲ့အရာအစရှိတဲ့ဂုဏ်နဲ့အောင်ပြုရမှာဟုတ်လားမှန်ပါဗျာဒါတော့ဒီဂုဏ်လေးတွေကလည်းရတာမညတော့ရထားရင်ကောင်းတယ်

မဟာရုပ်သွန်လူဝဲမှာတရားစင်းလူတော်တွေခုသင်မှာကိုးွယ်ပြီးတော့ထားကြမဲကြတဲ့ပုဂ္ဂိုလ်တွေလည်းပဲမဲလည်းချပြီးပါပြီဒီမှာဟဲ့ဟုတ်ပြီပါအဲမဲကြပြီအဲမဲကြတဲ့ပုဂ္ဂိုလ်တွေအစဉ်ပြကိုးွယ်ကိုးွယ်တဲ့အခါမှာလည်းပဲအဲ့ဒီဘုရားစစ်ကိုအောင်ပြုပြီးတော့ကိုးွယ်ရမှာတရားဆိုရင်ဟုတ်လားမှန်ပါဗျာအဲဒီဘုရားစင်းလူတော်ကို ကြည့်ရှုပြီးတော့ဒီဘုရားရှင်တို့တော်နဲ့အလားတူဖြစ်တဲ့လွန်ခဲ့တဲ့နှစ်ပေါင်း2500ကျော်ကာလပွင့်ထုံးပြီးတော့သွားတဲ့ရဟန်းစကြီးသကိုပါသောဂုဏတော်တွေနဲ့ပြည့်စုံတော်မူတဲ့သေတော်ဉာဏ်နဲ့စွာဘုရားကိုရှိခိုးရတယ်ပူဇော်ရတယ်သီမိပန္နသစပြီးတော့လှူဒါန်းရတယ်ဟုတ်လားအဲဒီတော့လှူဒါန်းတော့ကိုဘုရားစစ်ကိုကိုယ်ဝေရတာနဲ့တူပါတယ်တဲ့ကဆိုရင်ဟုတ်လားမှန်ပါဗျာအဲဒိဋ္ဌာတေနိဗ္ဗုတေသာပိသမေစိတ်တေသမံဖလံဒိဋ္ဌာတေသာသက်တော်ထင်ရှား တည်ရှိနေသောဘုရားဆင်းဆင်း၌၎င်းပရိနိဗ္ဗူတေသာပရိနိဗ္ဗာန်သာလုံးတော်မူပြီးသောမြတ်စွာဘုရား၌၎င်းစိတ်တေသရာယုဖိတ်ညိုသောစိတ်သည်သမေတူမြကလေးရှိသောဖလာအကျိုးသည်သမာတူမြပါ၏ဒါတင်ဟုတ်လားမြတ်စွာဘုရားလက်ထက်တော်ခါကာလတုန်းကအနာရဝိန်တထေကြီးဝိသခာအစရှိသော ဘုရားအကြောင်းတရားတွေရှိကြတယ်မို့လားတကားတွင်မှန်ပါရှိပါတယ်အဲဘုရားအကြောင်းတရားတွေဟာမြတ်စွာဘုရားနဲ့တွေ့ပြီးတော့ဘယ်လောက်တရားတရားတွေဖြစ်နိုင်မှာပေါ့ဟင်မှန်ပါတွေ့စဉ်းစားကြည့်ရလို့ရှိရင်လေအခုကာလအခုကာလဘုန်းကြီးများဘုန်းကြီးများတောင်းမှသက်ဆိုင်ရာကြီးညိုတဲ့တရားဓမ္မတွေအမှန်အလင်းကကြည့်ကြတာပဲတကားတွင်ဟုတ်လားမှန်ပါဘုရုံးကလည်းမြတ်စွာဘုရားပွင့်ထုံးပေါ်ပါပြီးတော့လာတော့အဲဒီ မြတ်စွာဘုရားကိုမျက်မှောက်တွေ့ပြီးတော့ကြီးညိုရတဲ့အနာတပိန်တထေကြီးဝိသကာအစရှိတဲ့ကြောင်းတကားကြောင်းမတွေအဲ့ဒီပုံကိုယ်တွေဟာဘယ်လောက်ကြီးညိုမလဲလို့စဉ်းစားကြည့်ရင်နော်အများကြီးကြီးညိုမှာပါနော်ကြီးညိုမှာပါအဲခုတက္ကဓမ္မတွေလည်းအဲ့ဒီဘုရားရှင်ရှင်များတွေ့လိုက်ရရင်အမနာကိုကြီးညိုကြမှာတက္ကဆိုရင်ဟုတ်လားမှန်ပါဗျာအဲ့ဒီလိုပဲတဲ့အဲ့ဒီဘုရားကို မျက်မှောက်လိုက်တာတွေ့ပြီးတော့ကြီးညိုကြတဲ့ပုံကိုယ်တွေကြီးညိုတဲ့စိတ်ဆန္ဒတွေထက်တာမလို့ပဲအခုဘုရားဆင်းလို့တော့ကိုယ်ကိုယ်တဲ့ပုံကိုယ်တွေကလည်းဒီလိုထက်တာမှာကိုတခါထင်ရဟုတ်လားမှန်ပါဗျာအဲဒီလိုထက်တာလို့ရှိရင်တဲ့အဲဒီလိုထက်တာလို့ရှိရင်တော့ဖြင့်ဟိုတုန်းကနာရဝိသာခါတော်မှာဖြစ်တဲ့ကုသိုလ်စေရနာတွေအကျိုးပေးသလိုပဲဒီခုဘုရားဆင်းလို့တော်တွေကိုယ်ကိုယ်စိတ်ကကြတဲ့ ဒကာဓမ္မတွေလည်းပဲအလားတူအကျိုးပေးမယ်ဒကာတွင်ဟုတ်လားမှန်ပါဗျာအခုဒီမဟာရုပ်ဆိုတော့ကိုမဟာရုပ်ဝတ္ထုလေးကဟောရအောင်မဟုတ်လားမှန်ပါဗျာမဟာရုပ်ဝတ္ထုကအခုမရောက်သေးဘူးတရားကအခုအခြေခံနေလို့ရှိတယ်ဟုတ်လားမှန်ပါဗျာအဲမဟာရုပ်ဝတ္ထုမှာမဟာရုပ်ကတည်းကမမနာဆင်းရဲတဲ့လူပြောက်ကနောက်သတိကြီးဖြစ်ပြီးတော့တတိယကြီးတဲ့မကအောင်နောက်ဆုံးကြတော့နိဗ္ဗာန်တရားဝင်သွားတာတကယ်ဆိုရင်ဟုတ်လားမှန်ပါဗျာအဲ့ဒါအကျိုးပေးသွားတာကဘုရားကိုဘုရားစိတ်ကိုကိုယ်ဝယ်ပြီးတော့အကျိုးပေးသွားတာအဲ့ဒီလိုပဲအခုမဟာတော်ဆွမ်းလောင်းလူပဲမှာလည်းပဲ အခုဘုရားဆင်းတော်သေးပေမဲ့လို့ဘုရားစစ်ကိုအာရုံပြုတဲ့ခဲ့လို့ပဲစေတနာထက်တဲ့တန်တာနဲ့ကိုယ်ဝယ်စီကပူဇော်လူသားလိုက်လို့ရှိရင်ဘုရားစစ်ကိုကိုယ်ဝယ်ရတဲ့ပုဂ္ဂိုလ်တွေလည်းပဲအကျိုးရှိပြီးသွားမှာကိုတခါဆိုရင်ဟုတ်လားမှန်ပါဗျာ အဲကြောင့်ကဲကဲအာယုံပြုပါအောင်ခုနအရဟံဂုဏ်တော်လေးအရဟံဝါဒနာနှင့်တကွာ1500ကိလေသာညစ်ကြေးတို့မှာကင်းဝေးသင်ကျေတော်မူပေသောမြတ်စွာဘုရားအရဟံ ဝါသနာနဲ့တကွာ1500ကိလေသာညစ်ကြေးတို့မှာကင်ဝေးသင်ကျေတော်မူပေသောမြတ်စွာဘုရားအရဟံဝါသနာနဲ့တကွာ1500ကိလေသာညစ်ကြေးတို့မှာ ကင်းဝေသင်ကြတော်မူပေသောမြတ်စွာဘုရားဗမာကံဗုဒ္ဓသစ္စာလေးပါအသိန်းတော်တရားတို့ကိုသူတော်ဘာသာနိမခမဲကိုယ်တိုင်ညာဟုံစွာဖြင့် စုံစမ်းရှာဖွေ၍မင်္ဂလာစွာသိတော်မူပေသောမြတ်စွာဘုရားအေးမြတ်စွာဘုရားကသစ္စာလေးပါးလုံးစုံတရားတွေသိတော်မူတာလုံးစုံတရားတွေသိပြီးတကလားဘုရားဖြစ်သူရောက်တော်မူတာဟာသူတော်ဘာထံကနိခံပြီး သိရတာမဟုတ်ဘူးတခါတည်းဟုတ်လားဟုတ်ပါဗျာအေခုအမြတ်သားပြားဤတပိသားဖြစ်တဲ့ပါဝကလေးမှာတော့ရှင်သာရိပုတ္တရာမှာစပြီးတော့ဘုရားနည်းကိုယူပြီးအားထုတ်ရကိုယ်ပိုင်ညာနဲ့မဖြစ်ဘူးတခါတည်းဟုတ်လားမှန်ပါဗျာကိုယ်ပိုင်ညာနဲ့ကိုယ်ဟာကိုကျင့်လို့ကြားလို့မဖြစ်ဘူးဟုတ်လားဒါပေမဲ့လို့အခုဗမာပြည်ကတော့သိဆန်းတယ်ဟုတ်လားမှန်ပါဗျာတချို့လူတွေကသူ့ဟာသူလုပ်ပြီးတကလားအောင်မယ်ဘုရားတော်ဖြစ်နေသူကိုမှန်ပါဗျာအာဝတ်စရာသိကောင်းဘုရားတော်ဖြစ်နေတယ်တဲ့သူဥစ္စာ

သိရှိဆရာကြီး6ယောက်ရှိတယ်မှန်ပါဗျာသူတို့လည်းပဲဖရားပဲလို့ဝန်ခံတယ်မှန်ပါသူတို့လည်းအလုံးစုံတရားတွေသိတယ်လို့ဝန်ခံတာပဲဝန်ခံနေတဲ့သူတို့လည်းပဲတတိတွေရှိတာပဲတကယ်ဆိုရင်ဟုတ်လားရှိပါတယ်ဗျာဟာသူတို့လည်းပဲတတိတွေနဲ့ပရိသတ်တွေနဲ့ပဲသူတို့လည်းကိုယ်ွယ်တဲ့ပုဂ္ဂိုလ်တွေနဲ့သာဝကတွေရှိတာပဲဟုတ်လားမှန်ပါဗျာအဲ့ဒါအဲ့ဒီတုန်းကခေတုန်းကပုဂ္ဂိုလ်တွေကိုယ်ွယ်တာတော့ဘုန်းကြီးကမအံ့ဩပါဘူးအခုအင်မတန်တိုးတက်နေတဲ့ခေကြီး လောကရပညာတွေရောဘာတွေအမနာတိုးတက်နေတဲ့ခေကြီးထဲမှာဘုရားသာသနာကြီးလည်းထွန်းကားနေတယ်မြတ်စွာဘုရားတရားတော်တွေလည်းအမတန်ပွင့်လင်းနေတဲ့ဗမာပြည်လိုဟာမှာဘုရားပါဆိုပြီးတော့ယုံကြည်ပြီးကိုးကွယ်တဲ့ပုဂ္ဂိုလ်တွေရှိတာများတော်တော်ကိုအာဝေါ်စရာကောင်းတာပဲတော်တော်ကိုအာဝေါ်စရာကောင်းဟုတ်လားမှန်ပါဗျာအင်းအာဝေါ်စရာအမနာကောင်းတယ်သူကဒါပေမဲ့လို့ရှိတယ်ဒါပေမဲ့လို့ အခုနေခါကလာသတိမျိုးမဟုတ်ဘူးခုလိုရန်ကုန်မြို့ထဲမှာကိုရှိနေတာကိုတကထွန်းညာမှန်ပါအဟောစရာသိကောင်းတာပါပဲသူစားခွင်းကြတော့အဟောလို့မဆုံးဘူးဥစားတော့မှန်ပါဗျာအဲရသဗျာဆိုတာတဲ့သူတော်ဘာဤနီးမခမဲနဲ့သူတော်ဘာဤနီးနေတရားတွေကိုမယူပဲနဲ့ကိုယ်ပိုင်ညာနဲ့ကျင့်ပြီးတော့သစ္စာလေးပါးတရားလုံးတော်တရားတွေသိဘုရားဖြစ်ရောက်တော်မူတယ်အဲ့ဒါကိုအဲ့ဒီဂုံလေးနဲ့လည်းကြီးညိုရမှာဟုတ်တယ်ဆို သမ္မာသမ္ဗုဒ္ဓောသစ္စာ၄ပါးအသိသောတရားတို့ကိုမဖောက်မပြန်ကိုယ်ပိုင်ဉာဏ်ဖြင့်မင်္ဂန်စွာသိတော်မူပေသောမြတ်စွာဘုရားသမ္မာသမ္ဗုဒ္ဓောသစ္စာ၄ပါးအသိသောတရားတို့ကို မဖောက်မပြန်ကိုယ်ပိုင်ညာဖြင့်မင်္ဂန်သာသိတော်မူပေသောမြတ်စွာဘုရားအမသမုဒ္ဒောသစ္စာလေးပါးအသိသောတရားတို့ကိုမဖောက်မပြန်ကိုယ်ပိုင်ညာဖြင့်မင်္ဂန်သာသိတော်မူပေသော မြတ်စွာဘုရားဘုဒ္ဓကြည်ကြည်သည်များတရားလုံးစုံကိုအကုန်အစင်သိမြင်တော်မူ၏သောမြတ်စွာဘုရားဒီဗုဒ္ဓဘုရားဆိုတာအလုံးစုံသောတရားတွေကိုသိနေသိလိုက်တဲ့တရားတွေကျွမ်းမဲ့အကုန်သိတော်မူတဲ့ဘုရားတဲ့အကုန်သိတော်မူတဲ့ပုဂ္ဂိုလ်သူပုဂ္ဂိုလ်များကိုဘုရားရဲ့လို့ မေတော်ပြင်းညပြီးတော့ခေါ်ရတာကိုဒီကတည်းကဟုတ်လားဘုရားရှိရှိတယ်များတရားလုံးစုံကိုအကောစင်သိမြင်တော်မူပေသောမြတ်စွာဘုရားဘုရားရှိရှိတယ်များတရားလုံးစုံကိုအကောစင်သိမြင်တော်မူပေသောမြတ်စွာဘုရား ဟုသောရှိရှိသည်များတရားလုံးစုံကိုကိုယ်ဝင်စဉ်သိမြင်တော်မူပေသောရသော်ဗျာအဲအဲ့ဒီဂုံတော်တွေက၉ပါးရှိတယ်အခုကဘုန်းကြီးက၃ပါးအချင်းချုပ်လေးပေါ့ဒါတော့ပဲတတ်နိုင်ပါပဲအဲဒီဂုံတော်၉ပါးနဲ့ပြည့်စုံတော်မူသောဘုရားစီဘုရားမံအဲဒီဘုရားစီဘုရားမံကို ကြီးညိုတာကသရာတရားယုံကြည်တာကသရာတရားဟုတ်လားတကားခင်ဗျာမှန်ပါဗျာအဲဒီတော့ဘုရားရှင်ဘုရားမှာကိုကြီးညိုနေရတဲ့ပုဂ္ဂိုလ်တွေဟာအမှန်ကန်ကောင်းလို့တကားခင်ဗျာဟုတ်လားမှန်ပါဗျာဒီဘဝတွေတုန်းကပါရမီကုသိုလ်တွေရှိကြလို့ဒီဘုရားရှင်ဘုရားမှာကိုကြီးညိုကြတယ်ကြီးညိုရကြီးညိုတဲ့ကြီးညိုတိုင်းတာကြီးညိုနေရကုသိုလ်ကနည်းတဲ့ပုဂ္ဂိုလ်တွေကလေ

မှန်ပါနည်းနည်းပဲရှိတယ်မကြီးညိုတဲ့ပုဂ္ဂိုလ်တွေကများအဲဒါဒီဘုရားရှင်ဘုရားမှာကြီးညိုရတာဟာအဲအမတန်ကကောင်းလို့တဲ့ဘုရားဆိုတာကယရနာကိုတကားသိရအောင်လားမှန်ပါဗျာယရနာဆိုတာအဖို့တန်တာတွေခေါ်တာမဟုတ်လားမှန်ပါဗျာအဖို့တန်တဲ့ယရနာတွေဆိုတာကဘယ်ဘယ်ပုဂ္ဂိုလ်တွေရှိသလဲဆိုရင်ဖြင့်ဘုံမှာရှိတဲ့ပုဂ္ဂိုလ်တွေလက်ထဲမှာရှိတယ်တကားသိရအောင်လားမှန်ပါဗျာရွှေတို့ငွေတို့ဒီလိုယရနာတွေလေ စိန်ကြောက်ဟုတ်လားအဖို့ရယရနာတွေသင်မြင်းတဲ့ဖို့ရယရနာတွေအဲဒီတော့ဖို့ရယရနာတွေဆိုတာဘုက္ခရှိတဲ့ပုဂ္ဂိုလ်တွေမှသုံးဆောင်ရတယ်ဘုက္ခရှိတဲ့ပုဂ္ဂိုလ်တွေအိမ်မှာမှရှိတယ်ဟုတ်လားမှန်ပါဗျာဘုက္ခမရှိတဲ့ပုဂ္ဂိုလ်တွေဆိုတာရွှေလုံးငွေတွေရှိရင်လည်းပဲနည်းနည်းပါးပါးရှိများများမရှိဘူးဟုတ်လားမှန်ပါတချို့ပုဂ္ဂိုလ်လုံးလုံးကိုမရှိပါဘူးအဲလိုပဲ ဒီဘုရားယရနာဆိုတာကအများဆုံးပဲရှင်ဝေယရနာတော့ဘယ်ကလိမ့်မှာတော့ဟုတ်လားမှန်ပါအဲ့ဒီအများဆုံးဖြစ်တဲ့ဘုရားယရနာအစ်ကိုကိုယ်ကိုရတယ်ဆိုတာအမှန်ကံကောင်းတဲ့ပုဂ္ဂိုလ်တွေဒါဆိုရင်ဟုတ်လားမှန်ပါဗျာဒါသိဝန်သားစရာကောင်းတယ်တို့အာအမှန်ကံကောင်းလို့ဗာမီထူးလို့ဘုံတော်ကိုးပါးနဲ့ပြည့်စုံတဲ့ဘုရားရှင်ဘုရားမန်ကိုကိုယ်ကိုယ်စီကနေရတာပါလားလို့အာရုံပြုကြည့်ရင်လေမှန်ပါအောင်မယ်ကိုယ့်ဟာကိုယ်လည်းတော်တော်ဟန်ကြသားတကတည်းဟုတ်လားဝန်သားကြသိကောင်းတယ်ဟုတ်လား အဲ့ဒီဘုရားစီဘုရားမှာယုံကြည်တာကသရတရားတဲ့တရားစီတရားမှာလေးနည်းနည်းပြောကြအောင်ဟုတ်လားမှန်ပါတရားစီတရားမှာဆိုတာကဘာလဲဆိုရင်မေတ္တရားဖို့တရားနိဗ္ဗာန်တရားမေက၄ပါးရှိတယ်ဖိုးက၄ပါးရှိတယ်နိဗ္ဗာန်ကတစ်ပါး၉ပါးမဟုတ်လားတခါတည်းမှန်ပါဗျာလောကုတ္တရာတရား၉ပါးအဲ့ဒီလောကုတ္တရာတရား၉ပါးကိုရောက်စေနိုင်သိစေနိုင်တဲ့ဒေသနာတရားတော်တွေရှိပြိကသုံးပုံနေမြတ်စွာဘုရားဟောတာတဲ့ဒေသနာတွေ အဲ့ဒါပါထည့်လို့ရှိရင်တရားတော်10ပါးတဲ့ဒါကထင်ဟုတ်လားမှန်ပါဗျာအဲ့ဒီတရားတော်10ပါးမှာလည်းတရားစစ်တရားမှာမှာဂုံ6ပါးကြည့်ရမယ်တဲ့သွားခါတအစကြည့်တဲ့ဂုံ6ပါးဒါကတော့ခါချင်းချင်းပြောရမယ်သွားခါတကောင်းစွာဟောတဲ့ဂုံတဲ့အစလည်းအဆုံးသုံးပါးပဲကောင်းခြင်းဖြင့်ကောင်းကောင်းဟောထားတဲ့တရားတော်ကောင်းကောင်းဟောထားတဲ့ဆိုတာဘယ်လိုပါလဲဆိုရင်ဒီတရားတော်တွေကိုမြတ်စွာဘုရားက ကိုယ်တိုင်သိပြီးမှဟောတာတကားတွင်ဟုတ်လားမှန်ပါဗျာအေးဒီပြင်ဘုရားဘာသာပြင်မဲ့မှာတရားတွေရှိကြတယ်အဲ့ဒါတွေကတော့ကိုယ်တိုင်သိတယ်မဟုတ်တွေးဆပြီးတကားလားဟောကြတယ်ကြံစပြီးတော့ဟောတာညသာဘုရားကဒီလိုကြံစဟောတာမဟုတ်ကိုယ်တိုင်တကားလည်းကျင့်သုံးလို့ကိုယ်တိုင်ဒီတရားတွေတွေးပြီးမဲ့တရားတွေကိုယ်တိုင်တွေ့ကိုတရားတွေကိုယ်တိုင်တွေ့နိဗ္ဗာန်တရားတွေကိုယ်တိုင်တွေ့ကိုယ်တိုင်တွေ့ပြီးတော့မှဩဒီတရားဒီတရားတွေဟာ တရားစစ်တရားမှန်နေပဲဆင်းရဲခါသိငြင်းသေးရတဲ့တရားစစ်တရားမှန်နေပဲလို့ကိုယ်တိုင်သိပြီးတော့မှတတ္တဝါအများမိမိကဲ့သို့ပဲဒီတရားစစ်တရားမှန်နေသိပါစေဆိုပြီးဟောထားခဲ့တယ်ကဆိုရင်ဟုတ်လားဘာနဲ့တူတယ်လဲဆိုတော့ကိုအမတာကျွမ်းကျင်လိမ်မာတဲ့ဆေးဆရာကြီးများနဲ့တူကျွမ်းကျင်လိမ်မာရဲ့ဆေးဆရာကြီးဟာအနာရောဂါဝေဒနာတွေကြောက်စင်နေတဲ့ဆေးဝါးတွေကိုသူစမ်းတာပြီးတော့ကြည့် သံတကြီးတော့အောင်မြင်ပြီဆိုတဲ့အခါကာလကျတော့မှဒီခင်းကြီးတွေကိုကဘာကိုဖြန့်တာကိုတခါဆိုရင်ဟုတ်လားမှန်ပါဗျာအခုအနောက်နိုင်ငံမှာရှိပါတယ်ဒီစေးစရာကြီးတွေတကယ်သူတို့စေးတွေအများကြီးစမ်းတတ်တယ်စမ်းတတ်ပြီးအောင်မြင်ပြီဒီယောဂဝေဒနာပြင်ဒီစေးနဲ့ကြောက်တယ်ဆိုတဲ့အခါကာလကျမှဒီစေးတွေကိုသူကဖြန့်ပြူးတယ်အဲ့ဒါလိုပဲမြတ်စွာဘုရားကဒီတတ္တဝါတွေချမ်းသာချမ်းသာကြောင်းတရားစစ်တရားမှန်တွေကိုလိုက်လံပြပွေဒီကိုယ်တိုင်သိပြီဆိုတဲ့အခါကာလတော့မှဒီတရားတွေဟောထားကြတာကို ပြီးတော့ဒီတရားမှားပါဘူးမလားမမှားနိုင်ဘူးဟုတ်လားအေးမမှားမရင်မတိမ်မဆောက်အောင်ကောင်းမွန်စွာဟောကြားထားတဲ့တရားတဲ့ကိုယ်တိုင်တွေ့သိပြီးမှဟောကြားထားတဲ့ဖြင့် မတိမ်မစောင်းနိုင်တဲ့တရားတော်မြတ်ပဲတဲ့ဒါကတည်းဟုတ်လားမှန်ပါဗျာအဲဒီတပုတ်လောက်ပဲအာရုံပြုပါတော့လားတရားတော်ကတော့သွားခါတော်မမမတိမ်မတိမ်မစောင်းအောင်ကောင်းမွန်စွာဟောကြားတော်တရားတော်မြတ်ပါပြီတကားသွားခါတော် dmamedi mee imezaahahụ ụmụ ụzọ ojihazọ di aromi ababiri ga agarobojalọụla တရားစစ်တရားမှန်အဲဒီသွားခါတာအစာရည်တော်ကိုယ်နဲ့ပြည့်စုံတဲ့တရားစစ်တရားမှယုံကြည်တာသရာတရားသံဃာစစ်သံဃာမှတဲ့သံဃာစစ်သံဃာမှဆိုတာပါလဲဆိုလို့ရှိရင်သုံးပฏิပါဏအစာရှိတော်ကိုယ်ပါသောဂုဏ်တော်နဲ့ပြည့်စုံရမယ်တဲ့ဒါကတော့ဟုတ်လားမှန်ပါဗျာသုံးပฏิပါဏဆိုတာကောင်းသောအကျင့်ကိုကျင့်တာတဲ့ကောင်းသောအကျင့်ကိုကျင့်တဲ့ဂုဏ်နဲ့ပြည့်စုံရမယ်ဒါတော့ ဘာသာတိုင်းဘာသာတိုင်းကကိုယ်ဘာသာတရားကိုကိုကောင်းတယ်လို့ပြောကြတယ်တခါဆိုရင်မှန်ပါဗျာကိုယ်ဘာသာတရားတိုင်းကျင့်တဲ့ပုဂ္ဂိုလ်တွေကောင်းသောကျင့်ကျင့်တယ်လို့သူတို့ပဲပြောကြတယ်ပြောပါတယ်ပြောကြတော့ဘုရားဘာသာကလည်းဘုရားဘာသာတရားတိုင်းကျင့်ပြီးတော့နေတဲ့မြတ်စွာဘုရားဤတတိသားတွေသုပတိဘာနာကောင်းသောကျင့်နဲ့ပြည့်စုံတယ်လို့ဒီလိုပြောကြတော့အငင်းခုံဖြစ်မနေပြီဘူးလားဖြစ်ပါရဲ့သုံးပြဖို့ကလိုးလားဟုတ်လားမှန်ပါဗျာအဲသုံးပြဖို့ရတယ်အထောက်ထားလေးပြဖို့ကလိုးလား ဘာကြောင့်ဘုရားဘာသာကဘုရားဘာသာတရားတိုင်းကျင့်မှသုပတိဘာနာဂုံနဲ့ပြည့်စုံတယ်ဆိုရတယ်လေလို့သောရကတက်စရာရှိတဲ့တကားဆိုရင်ဟုတ်လားမှန်ပါဗျာအဲဒီသောရကတက်စရာရှိတော့အဲ့ဒါလေးဖြေရလိမ့်မယ်ဖြေဆိုဘုန်းကြီးကဖြေဖို့မလိုပါဘူးဟောဖရာလက်ထက်တော်တုန်းကလည်းအရှင်အာနန္ဒာကဖြေထားခဲ့ဟုတ်လားမှန်ပါဗျာဖရာလက်ထက်တော်တုန်းကသာသနာပြင်ပဒိဋ္ဌိတယောက်က သာသနာမကိုးကွယ်မစည်းကတဲ့ဘာသာကြားတိဋ္ဌိတယောက်ကဉာဏနာကိုမေးဉာဏနာတဲ့သူမေးတာတွေကတော့ကြည်ပါတယ်ဘုန်းကြီးကလူရင်းပြောမှာဟုတ်လားမှန်ပါပါအေးလောကမှာကောင်းသောအကျင့်နဲ့ပြည့်စုံနေတယ်လို့ဆိုကြတယ်တဲ့ဘယ်လိုပုံကိုယ်တွေကောင်းသောအကျင့်နဲ့ပြည့်စုံတာလဲဒီလိုမေးတယ်ကိုမှန်ပါမေးတော့ကိုလွယ်လွယ်ပြောမယ်ဆိုလို့ချင်းဟာကျုပ်တို့ဒီဗုဒ္ဓဘာသာတွေကောင်းသောအကျင့်နဲ့ပြည့်စုံတာပါပဲလို့ပြောလိုက်ရင်ပြီးပြီဘူးလားပြီးပါတယ် ပြီးတာပြီးသားပြူကျင်တာမှမဟုတ်ဘူးတကားဆိုရင်ဟုတ်လားမှန်ပါဗျာကိုငွေချင်းကိုချင်းလည်းပြောမှာပေါ့ဟုတ်လားမှန်ပါဗျာအကျဉ်းနာနာကရိမ့်ပြီးတဲ့ဒီဟာဒီကသာသနာပြင်ပကပုဂ္ဂိုလ်ပဲတဲ့ဒီဥစ္စာတော့ဒီတော့ကိုကပြေလုံးပြေဘူးတဲ့သူဟာသူပြင်မဖြစ်မယ်ဆိုပြီးတော့အကျဉ်းနာနာကမေးတယ်တကားတဲ့ငါမေးမယ်ဒီမေးခွန်းပြဿနာ ငါဖြေလို့နေရာမပြသေးဘူးငါမေးမယ်လေငါမေးတဲ့ဟာကိုသင်ကဖြေတဲ့ဖြေအောင်နဲ့အဲ့ဒါဖြေပြီးတော့မှငါဖြေမယ်လို့ပြောတာဟုတ်ကဲ့တင်ဟုတ်လားမှန်ပါဗျာသင်ကြိုက်တယ်လို့ဖြေပါတဲ့ငါမေးမယ်တဲ့ဒါကစဉ်းစားကြည့်တဲ့လောဘဆိုတာကောင်းသလားမကောင်းဘူးလားတဲ့မေးတယ်ဘုရားတင်ဟုတ်လားမှန်ပါဗျာလောဘဆိုတာဟာလူကျင်တာတတ်မဲ့လူကျင်တတ်မဲ့အားကြီးလို့ရှိရင်တော့ဒီလူကျင်တာလေးမရရအောင်လို့သူမကြံမိဘူးလားကြံပါလားဗျာ အေးလွယ်ကူနဲ့ရရင်ရမရလို့ရှိရင်ဖြစ်မတရားလဲသူလုံးဝလိမ့်မယ်တခါတည်းဟုတ်လားမှန်ပါဗျာအတင်းအဓမ္မလည်းပဲရအောင်လုံးဝလိမ့်မယ်အေးသတ်မှရမယ်ဆိုရင်သတ်ရလိမ့်မယ်ခိုးမှရမယ်ဆိုခိုးရလိမ့်မယ်လိမ်မှရမယ်ဆိုလိမ်ရလိမ့်မယ်တခါတည်းဟုတ်လားမှန်ပါဗျာအခုလောကမှာသတ်မှုပြမှုခိုးမှုတိုင်မှုလိမ်မှုတွေဖြစ်နေတာဘာကြောင့်မှလဲဒီလောဘကြောင့်တခါတည်းဟုတ်လားတနိုင်ငံနဲ့တနိုင်ငံနဲ့စစ်ဖြစ်နေတာဘာတွေမှလဲလောဘကြောင့်ခုနိုင်ငံတနိုင်ငံတွေတော့ကြရင်အငင်းပွားကြဘာလို့ကြညာလို့ကြ ဒီလောဘကြောင့်ဖြစ်နေတာတကယ်ထင်ရဟုတ်လားမှန်ပါဗျာလောဘအာကြည့်ပြီဆိုလို့ရှိရင်တော့အဲဒီလိုပဲတကယ်အနိုင်တဲ့လောက်ကြပါဒီတော့ကိုအဲဒီလိုမကောင်းမှုတွေကိုဖြစ်ပွားစေနိုင်တဲ့တတ္တဝါတွေအများအကျိုးစီးပွားမဲ့အောင်ဖြစ်ပွားစေနိုင်တဲ့လောဘဟာကောင်းတယ်လို့ဘယ်ချီးကျူးလိုက်လိမ့်မလို့တကယ်ထင်ရဟုတ်လားမှန်ပါဗျာဒါတော့ဒီဒိဋ္ဌိကသာသနာ့ပြင်မဖြစ်တဲ့အယူဝါဒဘာသာကြပုဂ္ဂိုလ်ကသူကသဘောပေါက်သွားတယ်อืม လောဘဟာတော့အာကြည့်လို့ရှိရင်သူလိုရှိရတဲ့ဟာကိုမရရအောင်လို့သူလှုပ်တော့ဒီကပုဂ္ဂိုလ်တွေဘယ်လိုပဲဖြစ်ဖြစ်ငါအကျိုးကြည့်ပြီးရောဆိုပြီးတော့သူလှုပ်တတ်တဲ့သဘောရှိတယ်ပြီးတော့ဒီဥစ္စာကောင်းတယ်လို့ပြောလို့တော့မဖြစ်ဘူးဟုတ်လားကဆိုရင်မှန်ပါဗျာအဲ့ဒါသူကမကောင်းဘူးလို့ပဲပြောရပါတယ်မကောင်းပါဘူးလို့ပြောတယ်ဒါဟာအာနာပါနာပြောတာမဟုတ်ဘူးကဆိုရင်ဟုတ်လားမှန်ပါအမှန်ပြောတာသုံးတယောက်သောပုဂ္ဂိုလ်က ပြောကြည့်သားမှလောဘကောင်းတယ်လို့ခွန်ကြီးကမေးဦးမှဆက်ပြီးတော့ဟုတ်လားမှန်ပါဗျာလွန်တရာသောပုဂ္ဂိုလ်မျက်စိမှိတ်ပြီးဟာလောဘလည်းရှိဦးမှကောင်းပါမလိုချင်လို့ရှိရင်ဘယ်နေကြလိမ့်မလို့နည်းနည်းပါးပါးလေးလိုချင်ဦးမှပေါ့လိုချင်ပြီးအားထုတ်မှကြီးပွားမယ်မဟုတ်လားဒီလိုကဒီလိုသောကသောကတဲဦးမှကိုမှန်ပါဟောတက်တဲ့ခွန်ကြီးကမေးကြည့်လောဘကောင်းတယ်ဆိုလို့ဆိုတဲ့ပုဂ္ဂိုလ်ကဒါချင်းကောင်းပြီကဲ သုံးတယောက်သောပုဂ္ဂိုလ်ကအဲဒီလောဘကောင်းတယ်ဆိုတဲ့ပုဂ္ဂိုလ်ထာမှာရှိတဲ့ပစ္စည်းတစ်ခုကိုလိုချင်လာတယ်ဟုတ်လားမှန်ပါလိုချင်လာတော့အဲ့ဒီပုဂ္ဂိုလ်ကအနိုင်ထက်ပြုပြီးလူရဲ့ပြီးတော့ယူသွားတယ်မှန်ပါယူသွားလို့ရှိရင်အဲ့ဒီလောဘကောင်းပါတယ်လို့ချီးကျူးတဲ့ပုဂ္ဂိုလ်ကလေပစ္စည်းတွေလူခံရပြီလို့ဟုတ်လားမှန်ပါအဲ့ဒီပုဂ္ဂိုလ်ကသူသာဓုခေါ်နိုင်မှာမလားတခါတွင်းခေါ်နိုင်ပါဘူးဗျာဘယ်နဲ့ခေါ်နိုင်မလဲကိုယ်ပစ္စည်းလူယူသွားတယ်ဟုတ်လားမှန်ပါဘုံတော်လို့ရှိရင်ကိုယ်သသွားပြီးပစ္စည်းလူချင်တာနဲ့သာဓုခေါ်နိုင်မှာအောင်မလားမှန်ပါဗျာ မခေါ်နိုင်ဘူးတကယ်တည်းရမှန်ပါအဲ့ဒီတော့ကလောဘဆိုတော့မကောင်းတာဟုတ်လားမှန်ပါသူအားကြီးလို့ရှိရင်ဖြင့်ကိုယ်လိုရှိရတဲ့အကျိုးမပြည့်ပြည့်အောင်လို့သလိုချင်တာတွေရှောက်လို့ဘေးကပုဂ္ဂိုလ်တွေတည်းမခံနိုင်ဘူးအနာဒုက္ခရောက်တယ်မှန်ပါအဲဘေးကပုဂ္ဂိုလ်တွေလည်းငင်းဒုက္ခရောက်တယ်သူကိုယ်တိုင်လည်းပဲမကောင်းမှုအကုသိုလ်တွေဖြစ်ပြီးမျက်မှောက်လည်းပဲသူမကောင်းကျိုးပေးတတ်ပါတယ်။နောက်သားမယားဘဝတွေမှာလည်းအပယ်စင်းရဲတွေ ရောက်ပြီးဒုက္ခတွေအများကြီးရောက်သွားတယ်တခါတည်းညာဟုတ်လားအဲကိုအကျိုးရသူအကျိုးရအကျိုးမဲ့တွေဖြစ်စေရပါတယ်တဲ့ဒါကြောင့်မို့လောဘဟာမကောင်းပါဘူးလို့အဲဒီဘာသာကြားပုဂ္ဂိုလ်အညာဒိဋ္ဌိယပုဂ္ဂိုလ်ကဖြေတာဖြေမှာမဲတခါတည်းညာဟုတ်လားအဲဒီတော့ဒါဖြင့်တဲ့အဲ့ဒီလောဘမကောင်းတဲ့လောဘတရားငြိမ့်သွားအောင်ကျင့်တာကောင်းသလားအဲငြိမ့်သွားအောင်ကျင့်တာဟာကောင်းသလားမကောင်းဘူးလားဒီလိုမေးတယ်ကိုမှန် မင်းတော့မကောင်းတဲ့တရားငြိမ့်သွားရင် ကောင်းတယ်လို့ပဲဖြေရမယ်မဟုတ်လားတခါတည်းမှန်ပါဗျာဥပမာအားဖြင့်ဆိုရင်လူတယောက်ယောဂဝေဒနာဖြစ်အဲဒီယောဂဝေဒနာပြောက်အောင်လို့ကုတာဟာကောင်းတယ်လို့ပဲဆိုရမယ်မဟုတ်လားမှန်ပါအဲယောဂဝေဒနာပြောက်တဲ့ဆေးဆိုရင်ကောင်းတယ်ကြောင်ဆေးကုတာဟာကောင်းတယ်လို့ပဲကြည့်ကြည့်ရမှာပဲမှန်ပါအဲဒါလိုပဲအခုအဲမကောင်းတဲ့လောဘတရားစိုးကြီးငြိမ့်သွားစီအောင်ငြိမ့်သွားအောင်လို့ကျင့်တယ်ဆိုရင်ဒီကျင့်ဟာကောင်းတဲ့ကျင့်ပေါ့မှန်ပါဟုတ်လား အဲ့ဒီလိုသူကကောင်းတဲ့ကျင့်ပါဗျာလို့ဖြေရထို့တူဒေါသတို့မောဟတို့လည်းအတူတူပါပဲကျင့်ချုံရတယ်ဟုတ်လားမှန်ပါဗျာဒေါသမောဟကောင်းသလားဆိုမကောင်းပါဗျာအေးဒေါသမောဟညင်းအောင်ကျင့်တဲ့ကျင့်ကကောင်းသလားမကောင်းဘူးလားမေကောင်းပါလေဗျာဖြေတော့တကားတဲ့သင်စဉ်းစားတာကြည့်တော့တဲ့သင်မေးတဲ့မေးဖို့သင်ရတယ်ဖြေပြီးပါပြီတဲ့ကောင်းသောအကျင့်ကျင့်တယ်ဆိုတာဘယ်လိုပုဂ္ဂိုလ်တွေလဲဆိုလောဘကင်းအောင်ဒေါသကင်းအောင်မောဟကင်းအောင်ကျင့်တဲ့ပုဂ္ဂိုလ်တွေဟုတ်လားတကားလဲမှန်ပါ ဖြေထွက်မလာဘူးလားဟုတ်ပါတယ်ဗျာအဲဖြေထွက်လာပြီအဲ့တော့လောဘဒေါသမောဟကင်းအောင်ကျင့်တာကဘယ်သူတွေကျင့်တယ်လဲဆိုရင်မြတ်စွာဘုရားဤတတိသာဝကတွေကျင့်တာတကားတည်းဟုတ်လားသာသနာကြဘာသာဘာဘုရားဘာသာမှာပြင်ပမှာဆိုရင်ဖြစ်ရင်လောဘဒေါသမောဟကင်းအောင်ကျင့်မှုရကျွန်းလည်းမညွန်ကြဘူးသူကမှန်ပါညွန်ကြဘူးဘုရားကိုယ်ကိုယ်ရင်ပြီးတော့ပဲသူကိုယ်ကိုယ်ပြီးတာပဲဘာလို့ရှင်းတာလဲဟုတ်လား အဲလုက္ခဏာလုံးအပြစ်တွေဟူသည်ပြငါဖျားယူမယ်ဒီလိုလည်းပဲဝန်ခံခြင်းခံထားတာဟုတ်လားမှန်ပါလောဘဒေါသမောဟကင်းအောင်ဘာမှကြင်ရတာမဟုတ်ဘူးသူကဒါမြတ်စွာဘုရားဤသာသနာမှာတော့လောဘဒေါသမောဟကင်းအောင်ကျင့်ရတယ်တခါဆိုရင်မှန်ပါဘယ်လိုကျင့်ရသလဲဆိုရင်အဲလူလဲလူလိုက်ကျင့်ရပါတယ်ခုတော့ရားနဲ့ပဲပြောပါတော့မှာဟုတ်လားမှန်ပါအဲမြတ်စွာဘုရားဤသာသနာပေါင်းမှာသဒ္ဒါတရားနဲ့ပြုနေတဲ့ပုဂ္ဂိုလ်ကစင်သားမနေပြုလိုက်ရောဟုတ်လားမှန်ပါရားပြုလိုက်ရော စင်သာနဲ့ပြုတဲ့ရားပြုတဲ့ချိန်ကစပြီးတကားလားစင်ရားတို့ဤသီလတွေသူမကျင့်ရဘူးလားတကားတွင်ညာကျင့်ရပါဘူးကျင့်ရတယ်လူများလို့တကယ်လဲဟုတ်လားအဲအထင်ရှားဆိုလို့ရှိရင်ညနေကိုသူထမင်းမစားရဘူးဟုတ်လားအဲညနေထမင်းမစားရဘူးအဲလူလောကမှာအပျော်အပျော်ပါးတွေလျှောက်ပြီးတကားလားမလိုက်ရဘူးဟုတ်လားအေးဒီညိုပဲမကောင်းတဲ့အမူအရာတွေသူမပြုရတော့ဘူးမပြောရတော့ဘူးမလုပ်ရတော့ဘူးဟုတ်လားအဲ့ဒါတွေဟာဘာတွေလို့ဆိုတာ အဲ့ဒီမသိမတော်တဲ့အမှုတွေကိုပြုလုပ်ခြင်းနဲ့လောဘတွေကင်းအောင်ကျင့်တာမဟုတ်လားတခါတည်းမှန်ပါဗျာအဲဒေါသတွေကင်းအောင်ကျင့်တာမဟုတ်လားမှန်ပါအဲ့တော့သီလအကျင့်ကလေးကျင့်နေုံနဲ့တဲ့ဝိတိတ်ကမခေါ်တဲ့ကာယကံဝစီကံတော့ကျူးလွန်တဲ့လောဘဒေါသမောဟတွေငြိမ့်ပါလေတခါတည်းဟုတ်လားမှန်ပါဗျာအဲ့ဒါဟာကိုရင်လေးဝိခါသရှိတယ်ဟုတ်လားမှန်ပါအဲရဟပြုပါသရှိတယ်ဘာမှသူတို့လည်းမကျင့်ရသေးဘူးအဲ့ဒီသီလအကျင့်ကျင့်ကြတဲ့ကလောဘဒေါသမောဟကင်းအောင်သူကျင့်နေပါပြီတဲ့ ဆိုတဲ့တိုးတက်ပြီးဒီကလာသမာဓိဘာဝနာတွေဆိုတာရှိတယ်ဒီကတွင်ရဟုတ်လားသမာဓိဘာဝနာတွေဆိုတာကတည်းကကမ္မထာအယုံလေးမှာစိတ်ကလေးဒီညောနှလုံးသွင်းနေရပဲမှနှလုံးမသွင်းရဘူးအဲလိုချင်တဲ့စိတ်ကူးတွေတောင်စိတ်မကူးရဘူးအဲစိတ်ဆိုးတဲ့စိတ်ကူးတွေစိတ်မကူးရဘူးအဲဒီလောဘဒေါသမောဟစိတ်ကူးတွေကိုစိတ်မကူးရဘူးအဲဒီလိုငြိမ့်ညောင်ကျင့်ရတယ်အဲဒီလိုငြိမ့်ညောင်ကျင့်တော့ပါပြီးတော့အဲလောဘဒေါသမောဟတွေကင်းသွားတာပေါ့အဲ့ဒါပရိယုဌာန်ဖြစ်တဲ့လောဘဒေါသ

အကျမ်းစားဖြစ်တဲ့ဝိတိတ်ကမကိလေသာအလတ်စားဖြစ်တဲ့ပြယုထံကိလေသာအနုသောအနုဆုံးဖြစ်တဲ့အနုစရာကိလေသာပါအကုန်လုံးအကျွေးမရှိငြင်းအောင်လို့ကောင်းကောင်းမွန်မွန်ကျင့်နေတာဘယ်မှာရှိသလဲဆိုရင်အဲဒီကဆိုရင်ကဘာမာလိုက်ကြဘယ်မှာမရှိဘုရားဘာသာတခုတည်းပဲရှိတယ်ဟုတ်လားမှန်ပါဗျာဘုရားဘာသာတခုတည်းပဲရှိတယ်ဒီပြင်ဘာသာတွေကလည်းမငြင်းနိုင်ဘူးတကားဆိုရင်မှန်ပါဘယ်သူမှမငြင်းနိုင်ဘူးဒီဥစ္စာကပညာရှိတွေအကုန်လုံးလက်ခံရတယ်လား ကဘာအကုန်လုံးလက်ခံရတယ်အဲ့တော့ဘုရားဘာသာအကျင့်ကိုကျင့်နေတဲ့ပုဂ္ဂိုလ်တွေအဲ့ဒီကိလေသာတွေကိုကင်းကင်းအောင်လို့ကျင့်နေတာတဲ့သုပ္ပတိပါဏကောင်းသောကျင့်နဲ့ပြည့်စုံနေတာတဲ့ဒါကတည်းဟုတ်လားဒါကတည်းရင်တော့အခုအဲ့ဒီမဟာတို့သွန်လူဝဲနဲ့ပတ်သက်ပြီးဒီကရာသံဃာတွေကလည်း350လောက်ဆွကျွေးနေဆုံးမလားမှန်ပါဗျာအဲဒီမဲကြမဲကြရဟိုကတပါးကြတဲ့ပုဂ္ဂိုလ်နှစ်ပါးကြတဲ့ပုဂ္ဂိုလ်မဟာတို့ဆွမျိုးပေါ့မဟာတို့ကတပါးကြ သတ်နိုင်တပါးသူလားဟုတ်လားမှန်ပါဗျာတပါးကလည်းသူအကျိုးပေးတာပဲအဲဒီတော့လူတဲ့အခါကာလမှာကိုကြလာတဲ့ပုဂ္ဂိုလ်ကလေးတပါးအောင်ပြောအောင်မဟုတ်သံဃာအောင်ပြောအောင်ပင်တော့ငါတဲ့သံဃာ350ဆိုပြီးတော့ပင်တာသံဃာအနေနဲ့ပင်ဟုတ်လားမှန်ပါဗျာကျောင်းကလည်းပဲဒီပင်ခါပဲကျောင်းကလည်းတပါးပင်တယ်ဆိုရင်အဲ့ဒီသံဃာတွေကနေပြီးသံဃာအနေနဲ့တပါးပေးတာဒီပုဂ္ဂိုလ်လေးကိုရင်ကလေးဦးစင်ကလေးအနေနဲ့ပေးတာမဟုတ်ဟုတ်လားမှန်ပါဗျာသံဃာအနေနဲ့ပေးလိုက်သံဃာအနေနဲ့အာပြောမှာ သံဃာတွေနဲ့အာပြီးတော့သံဃာဟာဘယ်ကုံနဲ့ပြည့်စုံတယ်လဲဆိုပြီးသုပ္ပတိမာနအစရှိတော့ကိုးပါးသောကုံနဲ့ပြည့်စုံတာတဲ့အဲ့ဒီကုံလေးနဲ့အာရုံပြုပြီးတော့ဟုတ်လားလက်စင်ကကြလို့ချင်းသံဃာတွေကြွလာတဲ့အခါသာဒီကုံနဲ့ပြည့်စုံတဲ့သံဃာတော်ပဲလို့အာရုံပြုပြီးတော့လေးလေးစားစားနဲ့တခါလဲအယုသေးပြုရမယ်လူအတန်းရမယ်ဟုတ်လားဒါကရေးကြည့်ပါလေလက်ပြင်ကလာမဟုတ်ပါဘူးသံဃာတွေနဲ့တကားလေးအများအားဆက်ဆံနေရတာဟုတ်လားမှန်ပါဗျာအေးတွေ့တယ်တွေ့တယ်ကိုရင်လေးတွေ့တွေ့ရဟန်းတွေ့တွေ့အဲ့ဒီဂုံတော်တင်းနဲ့အာဟု ပြီးတော့ရိုသေပြူရတယ်လူကတန်းရတယ်ဟုတ်လားအာငါနဲ့သိကျွန်းနေတာပဲဟာမိတ်ဆွေပဲဟာငါဘယ်တော့မှကျွေးဘူးတယ်ပေးဘူးတယ်ဒီလိုမလုပ်ရတာမဟုတ်ဘူးဟုတ်လားသံဃာကိုအာရုံပြုပြီးတော့ကြီးညိုရတာဒါမှဖို့တာနာဟုတ်လားကဲကဲကဲဒီကုံလေးဆူကြအောင်လေသုပ္ပတိပါဏောလောဘဒေါသမောဟကင်းကြောင်းကောင်းမွန်စွာရှင်းကြံတတ်သော ဘာငါတော်မြတ်ပါပေတကားသုတိပါဏောလောဘဒေါသမောဟကင်းညာကောင်းမွန်စွာကျင့်ကြံတတ်သောဘာငါတော်မြတ်ပါပေတကား ဥပတိပါဏောလောဘဒေါသမောဟကင်းညာကောင်းမွန်စွာရှင်းကြံတတ်သောဘင်္ဂါရောမြတ်ပါပေတကားေလောဘကင်းအောင်တဲ့ဒေါသကင်းအောင်မောဟကင်းအောင်သီလကျင့်တွေကိုလည်းယူသည်သည်ကျင့်နေပါပြီတဲ့သမာဓိပညာကျင့်တွေကိုလည်းထိုက်ပြလို့သာကျင့်နေပါပြီတဲ့ ဒါကမိမိရှေ့မှာရောက်နေတဲ့ပုဂ္ဂိုလ်တစ်ပါးတစ်ပါးကိုပြောတာမဟုတ်ဘူးမြတ်စွာဘုရားဤသာသနာတော်တသာသနာလုံးမှာရှိတဲ့သံဃာတော်တွေဟုတ်လားတရားလက်ထက်တော်ကရှိပြီးတော့နေတဲ့ရှင်သာရိပုတ္တရာရှင်မောဂလန်တို့မှာစာပြီးခုတဲ့တိုင်ကောင်းကောင်းမွန်မွန်ကျင့်နေတဲ့မြတ်စွာဘုရားရဲ့တပိသသံဃာတော်တွေတဲ့အဲဒီသံဃာတော်တွေဟာသီလသမာဓိပညာကျင့်နေဝထိုက်တရားတို့ကကျင့်ပြီးတော့နေလို့ လောဘကင်အောင်ဒေါသကင်အောင်မောဟကင်အောင်ကောင်းသောကျင့်တွေကိုကျင့်နေပါပြီလေကောင်းသောကျင့်ကိုကျင့်တဲ့သုပ္ပတိပါဏာကုံနဲ့ပြည့်စုံတော်မူပါပြီလေဒီလိုအောင်ပြုပြီးတော့ဘာငါတော်တွေယူသည်ပြုအောင်ဟုတ်လားမှန်ပါဒါပြင်ငါဆုံးကားလို့ကျင့်လေအဲ့ဒီဂုံတော်တွေအောင်ပြုပြီးတော့သုပ္ပတိပါဏာကုံနဲ့ပြည့်စုံတော်မူတဲ့ဘာငါတော်ပဲလို့အောင်ပြုပြီးတကယူသည်ဒီကရမှာကိုတကတွင်ဟုတ်လားမှန်ပါဗျာအဲ့ဒီလိုကားလို့ကျင့်လေဘုရားလက်တဲ့တုန်းကရှင်သာရိပုတ္တရာရှင်မောကလန်ဆိုင်သောဘာငါတော်တွေဘုရားနဲ့တကွ ကြွလာတဲ့ဘင်္ဂါတော်တွေကိုသူကတန်းရတာနဲ့အခုလူရတာနဲ့အတူတူပဲတကဆိုရင်ဟုတ်လားအာအတူတူအကျိုးရှိတယ်စေရနာထားဖို့ရရေးကြီးဟုတ်လားမှန်ပါကဲကဲသုသာမအောင်တာသုပတိပါဏောသုပတိပါဏောလောဘဒေါသမောဟကင်းကြောင်းကောင်းမွန်စွာသင်္ကြန်တတ်သောသံဃာတော်မြတ်ပါပေတကား ပုပ္ပစီပန္နောသောဘရောဂါမောဟကင်းကြောင်းကောင်းမွန်စွာပြည့်ကြံတတ်သောဘင်္ဂါတော်မြတ်ပါပေတကားပုပ္ပစီပန္နောသောဘရောဂါမောဟကင်းကြောင်းကောင်းမွန်စွာပြည့်ကြံတတ်သောဘင်္ဂါတော်မြတ်ပါပေတကား အဲဒီသုပ္ပိပါဏအစာရသောကိုယ်ပါးသောဂုဏနဲ့ပြည့်စုံတော်မူတဲ့ဘာငါတော်တွေကိုယုံကြည်တာကြီးညိုတာကသရတရားသရတရားသုံးခုပြီးသွားနော်မှန်ပါဟေးကံကံရဲ့ကျုပ်ကိုယုံကြည်တာကသရတရားတဲ့ကံဆိုတာကုသိုလ်ကောင်းသောကုသိုလ်ကံအကုသိုလ်ကံနှမျိုးရှိရဲ့ကောင်းသောမှုပြုလို့ရှိရင် ကုသိုလ်ကံဖြစ်တယ်မကောင်းသောမှုပြုရင်အကုသိုလ်ကံဖြစ်တယ် ကောင်းသောမှုကကောင်းကျိုးကိုပေးတယ်မကောင်းသောမှုကမကောင်းကျိုးကိုပေးတယ်ဒီလိုယုံကြည်တာကသရတရားတကဆင်ဟုတ်လားမှန်ပါကံဆိုတာရှိတယ်ကံဆိုတာတော့ပြုနေတာကံပေါ့ဟုတ်လားကောင်းသောမှုပြုရင်ကံပဲကောင်းသောမှုပြုလို့ရှိရင်ကောင်းကျိုးတွေပြန်လာတယ်မျက်မှောက်တနေ့ကြားကြားဆိုလို့ရှိရင်လူတယောက်ကိုလေလမ်းတွေ့လို့ရှိရင်တကာထွင်းရင်ဟောပြုံးပြုံးလေးနဲ့နှုတ်ဆက်လိုက်မှန်ပါပြုံးပြုံးလေးနဲ့သူကလည်းကြာမီနှုတ်ဆက်ပြီဘူးလားဆက်ပါတယ် အဲလူတယောက်ကိုမျက်စောင်းထိုးပြီးတော့ကြည့်လိုက်သူကလည်းမျက်စောင်းထိုးမကြည့်ပေဘူးလားအေးကောင်းသောမှုပြုလို့ရှိရင်ကောင်းကျိုးချက်ချင်းရတာတကားသွင်းရဟုတ်လားမကောင်းသောမှုပြုမကောင်းကျိုးတခါလဲကြားလာတယ်ဟုတ်လားမှန်ပါအဲ့တော့ဒါဒါကဟိုသင်ကြားတဲ့ဥပမာလေးဒီညာတွေလည်းအကုန်လုံးဒီလိုပဲလောဘဒေါသမောဟလိုလိုက်ပြီးတော့မကောင်းတာတွေပြုလို့ရှိရင်မကောင်းကျိုးတွေယခုလောလောဆယ်လည်းအကျိုးပေးခြင်းပေးတယ်မှန်ပါအခုအကြောင်းညွှန်လို့ကျုံးပေးလဲနောင်သာတရားဘွားတွေကျိုးပေးမှတကားဆိုရင်ဟုတ်လားအလကားမနေဘူးအကျွေးမထားဘူးဟုတ်လား ဒါဘယ်တော့မှလည်းမမြုံဘူးအကျိုးကပေးမှာအဲကောင်းသားမှုတွေပြုလို့ရှိရင် ကောင်းကျိုးတွေပေးတယ်တဲ့ဒါနသီလစာကြည့်တဲ့ကောင်းသောမှုတွေပြုဟောမျက်မှောက်တင်လည်းပဲကောင်းကျိုးတွေပေးပါတယ်ဒါကြောင့်မဟာရဝုထုကတော့သိချာကိုကောင်းကျိုးတွေကလည်းငင်းကျိုးပေးတယ်အခုတက္ကရာမတွေလည်းကျိုးပေးမှာဟုတ်လားမှန်ဘုက္ခေကာလမှာသူခဲ့လိုက်ကျိုးပေးမှာပေါ့အခုဒီကာလမှာလည်းလည်းငင်းကျိုးပေးနေတာတွေရှိတယ်မှန်ပါအဲဒါစေရနာထက်ထက်တန်တာနဲ့သရာတရားကောင်းကောင်းနဲ့တခါလဲ တရားကိုယ်ဝယ်တဲ့ပုဂ္ဂိုလ်လည်းသရတရားထက်တဲ့သံသနဲ့ကိုယ်ဝယ်သိကလို့ဘင်္ဂါတော်တွေကြတဲ့ပုဂ္ဂိုလ်တွေကလည်းခုနပြောသုတ်တိပါဏဂုဏ်နဲ့ဂုဏ်နဲ့ပြည့်စုံတာပဲလို့အောင်ပြုပြီးလေးလေးနက်နက်တခါလဲယူသေးသေးနဲ့စေတနာထက်တဲ့သံသနဲ့ကလည်းယူလိုက်လို့ရှိရင်ဒီကုသိုလ်ကအကျိုးပေးမှာလားတွင်ဟုတ်လားအေးမျက်မှောက်မှာလည်းကျိုးပေးနိုင်တယ်နောင်သားစရာမှာလည်းသိချပဲသိသိချာချာပဲသူကလည်းကျိုးပေးတော့တာလေအဲဒါကြောင့်ကံကံရဲ့ကျိုးကိုယုံကြည်တာကလည်းသရာပြအခုမာတို့ ခွန်အတူပွဲတွေလုပ်တယ်အခုလိုတရားနာပွဲတွေလုပ်တယ်ဆိုတာအကုန်လုံးသရာတရားတွေပြည့်စုံလို့လုပ်နေတာဟုတ်လားမှန်ပါဗျာကုသိုလ်ကံရှိတယ်ကုသိုလ်ကံအကျိုးရှိတယ်မှန်ပါအဲတရားနာလို့ရှိရင်ကုသိုလ်ရတယ်ဒီလိုမျိုးကြည့်တယ်မို့လားမှန်ပါဗျာဒီတရားနာပြီးကုသိုလ်ရရင်ကောင်းကျိုးတွေရတယ်ဒီလိုမျိုးကြည့်တယ်မို့လားမှန်ပါဟောဘုရားကိုယ်ွယ်လို့ရှိရင်ကုသိုလ်တွေရတယ် မဟာလုံဆုံးအလှပွဲကြီးလို့လို့ရှိရင်ကုသိုလ်ရရတယ်ဒီကုသိုလ်ကကောင်းကျိုးတွေပေးတယ်လူယုံကြည်တယ်မဟုတ်လားမှန်ပါဗျာအဲ့လိုယုံကြည်ပြီးတော့လုပ်ကြတာဒါကတော့အထူးပြောကြမလိုပါဘူးတခါတည်းဟုတ်လားမှန်ပါဗျာအဲ့ဒီတော့သရာတရားတွေအခုစုံသွားပြီနော်မှန်ပါစုံသွားပြီပုရိသတာယောက်ျားဣဒာဤလောကနာဤပုရိသတာယောက်ျားဤဝါဒုတယောက်သောပုဂ္ဂိုလ်ဤပေထံသူသဖြင့်ရှင်မွာမြင့်မြတ်သောဝိတံနှစ်သက်ဝါမြောက်ခြင်းပိဋိပါမောဇ္ဇာဖြစ်စေရသော ဥစ္စာယရနာကပတ္တာယုံကြည်မှုသရာတရားပါပေ၏ဆိုသရာတရားဆိုတာဒါပဲတကတည်းဟုတ်လားမှန်ပါဗျာသို့တော်လည်းဒီသရာတရားကလည်းပဲ၄မျိုးရှိပတာရသရာတဲ့ဩကပနာသရာတဲ့အာဂမသရာတဲ့အဓိကမသရာတဲ့၄ခုရှိတယ်တကတည်းဟုတ်လားမှန်ပါဗျာအဲ့ဒီ၄ခုတည်းမှာပတာရသရာဆိုတာကြီးညိုစရာလေးတွေ့ရကြားရလို့ရှိရင်ကြီးညိုသွား အကြောင်းကျိုးတွေမစင်ညာသေးဘူးဘာမှမစင်စားသေးဘူးကြီးညိုစရာလေးတွေမြင်ရရုံနဲ့ကြီးညိုစရာလေးတွေကြားရရုံနဲ့ကြီးညိုပြီးစိတ်ထဲမှာကြီးကြီးလင်းလင်းဖြစ်ပြီးတော့သွားတဲ့သရာတရားမျိုးပတာရသရာတဲ့တခါတည်းဟုတ်လားမှန်ပါဗျာအဲ့ဒါလေးကသိမခိုင်ဘူးပေါ့အဲကြီးညိုစရာတွေတွေ့တဲ့အခါကာလကြတော့ကိုအကြောင်းကျိုးတွေစင်ញင်ပြီးတော့မှကြီးညိုတယ်ခုနပြောတဲ့ဘုရားဂုံတွေတရားဂုံတွေသံဃာဂုံတွေ ညိုစရာကုံလေးတွေနဲ့ဆင်ញင်းပြီးတော့မှကြီးညိုသွားတယ်အဲဒီလိုကြီးညိုတာဩကပနာသလားတဲ့ခိုင်ခိုင်မြဲမြဲဖြစ်နေတယ်သလားပေါ့ဟုတ်လားမှန်ပါအဲသူကတည်းကရင်းရင်သနာပဲဝင်ပြီးတော့ဖြစ်နေတယ်သလားဩကပနာသလားခေါ်တယ်အမြင့်ဆွဲနေတယ်သလားမျိုးပေါ်တယ်သူပြီးတော့အာဂမသလားဆိုတာကတော့ဘုရားလောင်းတော်များဏိဒာပြရိယတိကစပြီးတော့ အဲဒီကုသိုလ်ကံအကုသိုလ်ကံကံကံရဲ့အကျိုးပါရမီတော်နဲ့ဆက်ပြီးတော့ယုံကြည်မှုကသူမပြတ်တော့မပြတ်မှလည်းဖြစ်မှပြည့်ရင်ပဲပါရမီပြည့်လိမ့်မှာတော့မပြတ်မှဒီပါရမီတွေဖြစ်ကျင်ရမယ်ကုသိုလ်ကောင်းမှုတွေပြုရမယ်ကုသိုလ်ကောင်းမှုပြုရင်ကောင်းကျိုးတွေရတယ်အဲပါရမီဖြစ်ကျင်လို့ရှိရင်ဘုရားဖြစ်နိုင်တယ်တရားလူတရားမြတ်တွေသိနိုင်တယ်ဆိုယုံကြည်မှုသရာတရားသူမပြတ်မှဖြစ်မှာအဲဒီလိုမပြတ်နိုင်တဲ့သရာတရား အဲ့ဒါကအာဂမသရာခွဲဒါဘုရားတော်နေမှာရတယ်ဒါလည်းပဲဗျာဒိရပြီးမှဗျာဒိမရသေးတဲ့ပုဂ္ဂိုလ်မှဒီအာဂမသရာမရောက်သေးဘူးနောက်အဓိကမသရာတဲ့အဓိကမသရာကတော့ကိုတရားကျင့်သုံးအားထုတ်တဲ့အခါကာလဝိပဿနာတရားတွေကျင့်သုံးအားထုတ်တော့ဝိပဿနာဉာဏ်နဲ့အစဉ်တိုင်းတည်းပြီးတော့နောက်ဆုံးနိဗ္ဗာန်တရားဆိုတာတွေ့ရတယ်တခါတင်ဟုတ်လားနိဗ္ဗာန်တရားတွေ့ရတဲ့အခါကျတော့သောတာပန်ဖြစ်တယ်အဲဒီသောတာပန်ဖြစ်တဲ့အခါကာလကျတော့ ဘုရားယုံကြည်ရတာမပြတ်တော့ဘူးဒါတော့ဟုတ်လားမှန်ပါတခါလဲခိုင်နေသွားပြီဘယ်နည်းမှမပြတ်တော့ဘူးဘယ်သူမှပြတ်လို့မရတော့ဘူးဒီဥစ္စာတော့ပြင်ဘဝရောပဲဒီဘဝသာမဟုတ်ဘူးနောက်သံဃာဘဝတွေလည်းတခါဘယ်တော့မှပြတ်တော့ဘူးခိုင်နေသွားဟုတ်လားမှန်ပါအေးသောတာပန်မှာဘုရားကိုယုံကြည်တဲ့သရာတရားတရားယုံကြည်သရာတရားသံဃာယုံကြည်သရာဘယ်တော့မှပြတ်တော့ဘူးကံကံယုံကြည်သရာတရားဘယ်တော့မှပြတ်တော့ဘူးဒါကြောင့်မို့သူမှာ

မှန်ပါအထူးသဖြင့်ရှင်မွားမြတ်တဲ့သရာတရားဆိုတာသူ့ရဲ့သူမြတ်တာတွေသရာတရားတွေဥစ္စာကလည်းပဲအစင်အတားရှိသေးတာကိုတကယ်တွင်ဟုတ်လားမှန်ပါဗျာအေးအဲရွှေတို့ငွေတို့အဲစိန်တို့ကြောက်တို့ဆိုတာတခုတည်းတခုတည်းသူဖို့တန်တယ်ရှိတယ်မဟုတ်လားမှန်ပါအဲ့ဒါလိုပဲသာမန်ကြီးညိုညိုစရာကောင်းတာလေးမြင်ရရုံတွေ့ရရုံနဲ့သာမန်ကြီးညိုသွားတဲ့သရာတရားလေးကတော့ဒါကတော့ဥစ္စာလေးကောင်းတော့ကောင်းပါရဲ့သို့တော်လည်း तू က သူကတော့အောက်တန်းစားတွေကပေါ့ဟုတ်လားမှန်ပါသူတဲ့ကောင်းလာတာကတော့အကြောင်းကျိုးနဲ့တော့ဆင်ញင်ပြီးတော့ခုနကဘုရားဂုံတွေတရားဂုံတွေသံဃာဂုံတွေယုံကြည်ပြီးတော့မှတခါတည်းဘုရားကိုးကွယ်လို့တရားကိုးကွယ်လို့သံဃာကိုးကွယ်လို့ဗုဒ္ဓံတရဏံကိစ္ဆာမိဓမ္မံတရဏံကိစ္ဆာမိသံဃာတရဏံကိစ္ဆာမိလေးလေးနဲ့နဲ့တခါတည်းကိုးကွယ်စိကာပြီးတော့နေတဲ့သရာတရားတွေသူကဩကာသနာသရာကိုသူကဖို့တံပို့ပြီးတော့ဟုတ်လားမှန်ပါအဲဒီဩကာသနာသရာအခု စကားထွင်းရင်တို့အခုဒီမဟာတို့သွန်သွန်လူပွဲကြီးတွေကျင်းပတာဟာဒီဩဃပနသရာမျိုးပါပဲတကထွင်ရဟုတ်လားမှန်ပါဗျာအဲဩဃပနသရာမျိုးပဲအဲဒီဒီလိုဒီလိုဖရာကိုကိုယ်ကိုရတယ်တရားကိုယ်ကိုရတယ်ဘင်္ဂါတော်ကိုယ်ကိုရတယ်ဘင်္ဂါတော်တွေကိုသွန်လူရတယ်ဒီလိုလူလို့ရှိရင်ပြည့်အကျိုးကြီးတယ်ဆိုတာတွေဒါတွေ စောစောပိုင်းကလည်းတရားသေးချာစဉ်းစားဆင်ခြင်သဘောကျပြီးတော့ယုံကြည်နေသလားတရားမဟုတ်လားမှန်ပါဗျာအဲ့ဒါဩကပနသရာမျိုးခေါ်တယ်ဟာအဲဩကပနသရာမျိုးပဲအဲ့ဒီဩကပနသရာမျိုးတဲ့ကောင်းတဲ့ဥစ္စာကတော့ဘာလို့ဆိုတော့ဒါကသောတာပတိမေဖို့ရတဲ့အခါကာလပြည့်စုံသွားတဲ့အဓိကမသရာကိုတကယ်သိရအောင်မှန်ပါဗျာအဲ့ဒီသရာအရေးကြီးတယ်အဲ့ဒီသရာကြောင့်သွားရမှာဟုတ်လားမှန်ပါဘုဒ္ဓံနဲ့အဲလူပြည်လောကမှာသတ္တဝါ လူပြည်လောကမှာတတ္တဝါတွေရဲ့အဖို့တန်ဆုံးဖြစ်တဲ့ဥစ္စာယတနာတွေကသရာတရားပဲဆိုတာသရာတရားတစ်ခုတည်းတစ်ခုတည်းအစဉ်တန်မြင့်လာတာရှိတယ်။ဒါပေမဲ့လို့အဲ့ဒီအဓိကမသရာမျိုးအဲမဲ့ဖို့နဲ့ပြည့်စုံတဲ့အရိယာပုဂ္ဂိုလ်ရဲ့သရာမျိုးမရောက်စေကမူပေါ့ဩကပနသရာလို့ဆိုရင်ဖို့တန်လာပါပြီဒီကဆိုရင်ဟုတ်လားမှန်ပါဗျာ

ကြားဘူးမှာဘောတကားတယ်နော်မှန်ပါဗျာအများပဲကြားဘူးကြမှာဒီဟာကတော့တရားဘုရားနဲ့စပြီးတကားလားဒါလေးတွေကဓမ္မတိကတွေကပြောရတယ်ဟိုမှာအောင်ပြုတော့ညီညွတ်အောင်လို့အဲတရားနာနေတော့ဒီဖာကဘာနားလဲလဲဘာမှနားမလဲဘူးသူဟုတ်လားမှန်ပါဗျာဖာစကားလည်းလူကနားလဲဖို့ခဲတာလူစကားလည်းဖာဖာကနားလဲဖို့ခဲတာပဲသူစားဟမ်မှန်ပါသူကသို့တော်လည်းပဲသူကတရားသာမဲလို့တော့အောင်ပြုတတ်တယ်တဲ့ဒါတရားပဲလို့ဒီလိုညီညွတ်တဲ့ဟာလေးတော့ဖြစ် သတာရဗရာဘောမှန်ပါอืมဒါကုသိုလ်ပဲဒါအကုသိုလ်ပဲဒါကတည်းမဲ့ဟိုဟိုမဲ့ဖို့ကိုဟောတာပဲစသဖြင့်ဘာမှမသိဘူးယုတ်တရားနာတရားဘာမှမသိဘူးတကဆိုရင်ဟုတ်လားမှန်ပါဗျာအဲသူသိတာကတရားသာမယ်ဆိုပြီးအောင်ပြုပြီးတော့နားနေအဲဒီလိုနားနေတဲ့အတွင်းနွားကြောင့်သားတယောက်ကလည်းပဲဒီတရားတရားဟောနေရမြတ်စွာဘုရားတရားဟောနေရလာပြီးတော့ကြည်တာပေါ့ဒါကြောင့်သားဆိုတာခံခံငင်းငင်းခံမမောဟာကိုဟုတ်လား ဒါကြောင့်သာဆိုရင်ဗမာပြည်ကတော့ကလေးတွေအိန္ဒိယမှာတော့ကလေးတွေဟုတ်ချင်မအောင်မှာဟောတော်ကြီးကြီးကလားကြီးတွေလည်းနွားကြောင်တာရှိတာပဲသူတို့အတူကြီးတွေနဲ့ဟုတ်လားဝရင်းတုတ်ကြီးတွေနဲ့သူတို့တကဒီလိုပဲအဲ့ဒါဝရင်းတုတ်နဲ့တကထောက်ပြီးတော့ထုတ်ထောက်ပြီးတော့တကလာကြည့်တာဘောသူသူသူဆန်းဆန်းတရားဟောတာတရားလည်းသူလည်းပဲနားလည်းမဟုတ်ပါဘူးသူကလည်းပဲအဲ့ဒီမှာလာထောက်ပြီးတော့ကြည့်တော့ဒုထောက်မိတဲ့နေရာကဖားကြောပေါ်ကြ ဖားကြဝကြတော့ဖားကနူးနူးလေးနာမှာပေါ်တကတွင်ဟမ်မှန်နာပါလေအဲဒီကနေပြီးတော့တခါလဲမင်းနဲ့ဒီကနွားကြောင်သားကနေပြီးဖိလိုက်တဲ့အခါကျတော့ဖားလေးငယ်ငယ်လေးပဲပြတော့မှာပေါ့မှာကျော်ပေါက်သွားမယ်အဲ့တော့နာတာပဲဒါပေမဲ့လို့ဖားကမမီဘူးတဲ့သူကညီလိုက်လို့ရှိရချင်းရင်ဟိုနွားကြောင်သားကပြီးလို့ရှိရင်တုံးကြွလိုက်ရင်သူသက်သာရဖို့တော့ရှိပါတယ်ဒါပေမဲ့လို့သူကမမီဘူးတဲ့ဘာကြောင့်လို့ဆိုရင်ဖြင့် အဲဒီတရားသံတွေကြားနေတော့သူပေါ်လိုက်လို့ရှိရင်တရားနာတဲ့ပုဂ္ဂိုလ်တွေမှာအနောက်ချက်ဖြစ်သွားမှသူလို့တဲ့ကတင်ဟုတ်လားမှန်ပါဗျာအခုဘုန်းကြီးများတရားဟောနေတော့ဟိုနာစကားတွေပြောတာကလေးတွေဖားတော့နေရမကြဘူးသူကမှန်ပါဗျာဟုတ်လားဖားကသူကဖားကသူကမတည်တယ်သူ့ပေါ်ဒုထောက်တာတော့မှသူမမြည်ဘူးသူကလေးတွေဘယ်သူမှမထောက်ဖဲနဲ့မြည်ပြီးကြတာဟိုဘုံမှာပြောတယ်တော့သူဥစ္စာသူလုံးတယ်อืมဖားတော့ကိုနေရာမကြသေးဘူးသူဥစ္စာဖားလေးတွေ အဲဖားလေးတွေဆိုမဲ့အဲ့ဒါကိုညာမကြသေးပဲဖြစ်နေတယ်ဒီမှာအဲ့ဒီဖားကမမြည်ဘူးတဲ့တခါလဲမမြည်ပဲနဲ့နေပြန်အဲ့ဒီနွားကြောင်သားကဖိလိုက်တာတခါလဲသေးချပါရောဟုတ်လားအောင်မယ်သေးချတော့သူကသိုးတော့မသိုးဘူးအဲသေးဒီချားမဲ့မှာတခါလဲတာဝန်ကနာပြည်မှာနာသားကြီးဖြစ်တယ်ဖားကလေဟုတ်ပါ အဲဒီတရားနာတဲ့ကုသိုလ်လေးသာဒါဘာဘာသာတရားတော့ဆိုရင်ပတာရသရာလေဟုတ်လားမှန်ပါဗျာဟောကမနာသရာမဟုတ်သေးဘူးအဲဒီသရာဘလောက်ဖုဒ္ဒံလဲမှန်ပါဗျာနော်အဲဒါလူလောကမှာဖုဒ္ဒံနဲ့အဲအထူးသဖြင့်ချင်းမွမြင့်မြတ်တဲ့သရာတရားဟာကောင်းဆုံးဥစ္စာပဲဆိုရင်မြတ်စွာဘုရားဟောတယ်အဲဒီဖားမှာအမှန်ကောင်းတဲ့သရာတရားဥစ္စာရသွားတာတကဆိုရင်ဟုတ်လားမှန်ပါဗျာဒါကဆိုရင်လို့ဒါဝိသနာတွေသွားခြင်းလို့ရှိရင်အခု အဲငွေတရားပေးလို့ရောက်ပါမလားမရောက်ပါဘူးခင်ဗျာတစ်ထောင်ပေးလို့လည်းမရောက်ဘူးတစ်သောင်းတစ်သိန်းပေးလို့လည်းမရောက်နိုင်ဘူးမရောက်ပါဘူးအခုလူပြည်လောကရွှေရင်ငွေတွေဘလောက်ပုံပေးပြီးမရောက်နိုင်ဘူးတကားဆိုညာဟုတ်လားဟောအဲ့ဒီဖားလေသူ့မတယ်ဘာမှပေးရဘူးပိုက်ဆံတရားတော်မပေးရဘူးပဲနဲ့နတ်ပြည်ရောက်သွားပါကောဟင်နတ်ပြည်ရောက်သွားတယ်ဒါဘာနဲ့ရောက်သွားလဲဆိုလို့ရှိရင်အဲ့ဒီတရားတော်ကိုကြီးညိုတဲ့သရာတရားလေးနဲ့ရောက်တာတကားဆိုညာဟုတ်လားဘာမှနားမလဲဘူးအဲ့ဒီသရာတရားလေးနဲ့

သရာတရားဟာဖြင့်အကောင်းဆုံးဥစ္စာပဲကောင်းမြတ်လာစွာလူဥစ္စာပဲရပေနီးအဲဆိုအောင်တော့ကောင်းမြတ်လာစွာကောင်းမြတ်လာစွာလူဥစ္စာပဲရပေနီးကောင်းမြတ်လာစွာလူဥစ္စာသရာတရားဤသရာတရားဤဒါကတွင်ရပါပြီနော်မမေ့တာမှာဟုတ်လား ကောင်းမြတ်လာစွာလူဥစားပဲရပဲနေကောင်းမြတ်လာစွာလူဥစားသရတရားဒီသရတရားဟာဖြင့်ကောင်းဆုံးပဲတဲ့ဒီဥစ္စာသရတရားရှိတဲ့ပုဂ္ဂိုလ်တွေမှကုသိုလ်ကောင်းမှုတွေပွားနိုင်သရတရားတနည်းအားဖြင့်လက်နဲ့လက်တူတယ်တကားတွင်မှန်ပါဗျာလက်မရှိတဲ့ပုဂ္ဂိုလ်လက်ပြနေတဲ့ပုဂ္ဂိုလ်လက်ကျိုးနေတဲ့ပုဂ္ဂိုလ်လမ်းလျှောက်သွားကိုယ်ရဲ့ဘုရားယရနာတွေ့လဲကောက်ယူနိုင်မှာမလားမှန်ပါဗျာ လာမှတွေ့တယ်ဖိုးတဲ့ဖိုးတာစားကောင်းတောက်ွယ်ပြည့်တဲ့သီသီးတွေတွေ့လည်းမခူးနိုင်ဘူးမှန်ပါဗျာအဲလာပါတင်တယ်ပဲပန်းတွေတွေ့လည်းမခူးနိုင်ဘူးဟုတ်လားဘာမှသူမယူနိုင်ဘာကြောင့်တော့သူမှလက်မပါလို့လက်မကောင်းလို့ဟုတ်လားမှန်ပါအဲလက်ပါတဲ့ပုဂ္ဂိုလ်စဉ်ကလေးပြည့်လူကြီးပြည့်လာမှတဲ့ဖိုးတဲ့ဖိုးတာယတနာလေးတွေ့ဟုတ်လားငွေတကြတကြတွေ့လည်းကောက်ယူနိုင်တာပဲအဲရွှေတို့ရွှေစားတွေ့လည်းကောက်ယူနိုင်တာပဲအဲ သာဝန်တော့ပဲဖြစ်တဲ့တတိတွေတွေ့လည်းပဲဒီပိုင်ရှင်မရှိတဲ့ဟာဆိုခူးယူနိုင်တာပဲဟုတ်လားဘာနေလည်းပဲခူးနိုင်တာပဲဘာဖြစ်လို့တော့သူ့လက်ပါလို့အဲ့တော့သရာတရားကြီးဟူသောလက်ကလေးပါဖို့လိုတယ်တခါတည်းညာဟုတ်လားသရာတရားကြီးဟူသောလက်မပါလို့ရှိရင်မြတ်စွာဘုရားကြီးသာသနာတော်ကြီးနဲ့တွေ့လည်းဘာမှမယူနိုင်ဘူးသူခင်ဗျာတရားသာသနာတော်ကြီးဖိုးလိုက်ဖိုးတာနေနဲ့တွေ့နေတာပဲခုလိုတရားတွေဘာတွေဟောနာကြနေရတာပဲဒါပေမဲ့လို့သူကမယူနိုင်ဘူးဘာဖြစ်လို့တော့သူလက်ကလေးကမပါပဲဘူး သဒ္ဓါလက်ကလေးကလိုးနေဟုတ်လားအဲသဒ္ဓါတရားဟာလက်နဲ့လည်းတူတယ်တဲ့တနည်းအားဖြင့်သဒ္ဓါတရားကမျိုးစင်နဲ့လည်းတူပါတယ်တဲ့မျိုးစေကိုစိုက်ကျိုးလိုက်တော့အပင်ပေါက်ပြီးတော့အသီးတွေအပွင့်တွေအများကြီးရမယ်မို့လားမျိုးစေလေးတစ်စီးကနေပြီးတော့လည်းပင်ကြီးဖြစ်ရင်လေဘယ်စီတစ်စီးစိုက်လိုက်ရတဲ့ပင်ကြီးဖြစ်ပြီးတော့ဒီတိုင်းဒီတိုင်းဒီအသီးတွေရာပေါင်းထောင်ပေါင်းများစွာသီးမယ်မို့လားဒီလိုအကျိုးတွေရတော့အဲ့ဒါလိုပဲ သရာတရားတွေဟူသောမျိုးစေ့ရှိတဲ့ပုဂ္ဂိုလ်တွေကသရာပြအရင်ခံပြီးတော့အခုလိုတရားတွေနာကုသိုလ်ကောင်းမှုတွေပြုပြီးတော့လူဘဝနတ်ဘဝတွေလူချမ်းသာနာချမ်းသာတွေမြင်မတွေ့နိုင်အောင်ရသွားမှာတကဆိုရင်ဟုတ်လားမှန်ပါဗျာအခုမဟာတော့ဆုံးဆုံးလူပွဲကြီးတွေလုပ်တယ်ဆိုတာသရာပြရှိတဲ့ပုဂ္ဂိုလ်တွေလုပ်တာမှန်ပါဗျာဟုတ်လားဆောင်ရွက်တဲ့ပုဂ္ဂိုလ်တွေကခေါင်းဆောင်ပုဂ္ဂိုလ်တွေကသရာပြနဲ့ပြည့်စုံလို့အဲ အဲဒီသရတရားပြည့်စုံပုဂ္ဂိုလ်ကတိုက်တွန်းလို့ဆိုပြီးတော့နောက်ကလိုက်လာတဲ့ပုဂ္ဂိုလ်လည်းသရတရားနဲ့ပြည့်စုံလို့အဲဒီပုဂ္ဂိုလ်တွေကနေပြီးတော့အကုန်လုံးဝိုင်းဝန်းပြီးတော့လှုပ်တော့ကုသိုလ်ကောင်းမှုတွေပွားကြတာကိုဒါတွေကုသိုလ်ကောင်းမှုတွေပွားပြီးတော့ဒီကုသိုလ်ကောင်းမှုတွေကတော့ကြကျိုးပေးမှာတကားတွင်ဟုတ်လားမှန်ပါဗျာအခုမျက်မှောက်တွေလည်းတကားတွင်ရင်တော့တော့ကြကျိုးပေးကြမှာပါဒီဥစ္စာကျိုးပေးကြမှာဒီတွေကဘယ်လောက်တော့ဖြင့်ထူးထူးခြားခြားကျိုးပေးမယ်အဲ့ဒါတော့မပြောတာဘူးကျိုးတော့ပေးမယ်ဟုတ်လားမှန်ပါဗျာ။နောက်သားနေရာဘွားတွေတော့ပြောကြမရှိဘူးသာလူချမ်းသာချမ်းသာတွေမြေမြင့်တော့ကျိုးပေးပြီးတော့သွားမယ်။ အဲ့ဒီအကျိုးပေးပုံလေးကြားရတယ်ရှိတော့ဆက်ဟောစရာကြီးသေးသို့မဲ့လို့ကနေ့ညကိုသင်ကအချင်းကတော်တော်ကုန်သွားတယ်အဲ့ဒီတော့မဟာရဝုထုလေးနည်းနည်းဟောကြအောင်လေဟုတ်လားမဟာရဝုထုလေးမှတ်ဖတ်သားရအောင်အဲ့ဒီတရားကြအရင်ခံပြီးတော့အကျိုးများလာပုံလေးကာသဝမြတ်စွာဘုရားလက်ထက်တော်ကတဲ့ဒီမဟာရဝုဆိုတာဖြစ်ပေါ်ခဲ့တယ်တဲ့ကဆိုရင်ဟုတ်လားမှန်ပါဗျာအခုဘောရမြတ်စွာဘုရားလက်ထက်မှာဖြစ်တဲ့ဝုထုမဟုတ်ဘူး ဘောရမြတ်စွာဘုရားမပွင့်ခင်ကကာသဗမြတ်စွာဘုရားပွင့်ဒီကဘာမှာဘုရားလေးစုပွင့်ရှင်းဥစွာကကုသမြတ်စွာဘုရားပွင့်တော်မူရဲ့ကကုသမြတ်စွာဘုရားပွင့်ပြီးတဲ့နောက်ကဘာမြေကြီးဟာဒီဥဒနာတက်လာတယ်လို့ဆိုတဲ့ကတည်းကဟုတ်လားမှန်ပါဗျာအေးအဲဒီကသုံးပြီးတော့ဗက်တာနေဆိုးရုပ်သွားတခါဗက်တာနေပြန်ပြီးတော့တက်သင်ချေရရောက်အဲဒီကပြန်ဆုတ်လာတဲ့အခါကျမှတခါ ကောနာကိုမြတ်စွာဘုရားပွင့်တယ်အဲဒီကောနာကိုမြတ်စွာဘုရားပွင့်ပြီးတဲ့နောက်လည်းဒီလိုပဲအသက်တန်းကြီးဆုံးသွားအဲတဏိတန်ရောက်အဲဒီကပြန်ပြီးတော့တက်အပင်စီယတန်ရောက်အဲဒီကပြန်ပြီးဆုံးပြီးတော့လာတော့မှတခါအဲအနှစ်နှစ်ပေါင်းသားမှာကာသဝမြတ်စွာဘုရားပွင့်တော်မူခဲ့အဲဒီကာသဝမြတ်စွာဘုရားပွင့်ပြီးတဲ့နောက်လည်းပဲ သာသနာနောက်တစ်ဖြည်းဖြည်းနဲ့ကွယ်ကွယ်ပြီးတော့သက်တမ်းနေဆိုးရုပ်သွားစနေတန်းရောက်စနေတန်းကပြန်ပြီးတော့လူတွေအသက်ရှင်သွားအသင်္ချီရတန်းရောက်အသင်္ချီရတန်းကပြန်ပြီးဆုတ်လာတဲ့အခါမှာအခုအနှစ်တရာတန်းကြာမှာဘောရမြတ်စွာဘုရားပွင့်လာကိုဟုတ်လားမှန်ပါဗျာအပုံကြာခဲ့ပြီဟုတ်လားမှန်ပါကာသမြတ်စွာဘုရားမနေ့တနေ့ကပွင့်လာမို့အနာကိုကြာခဲ့ပြီဟုတ်လားမှန်ပါဗျာအဲဒီကာသမြတ်စွာဘုရားလက်ထက်တော်ကတဲ့ကာသမြတ်စွာဘုရားပွင့်တော်မူပြီးတဲ့နောက်ထူးထူးရရဒီသားလေးလိုက်ပြီးတော့

သို့တော်လည်းအခုခေတ်အမြင်နဲ့ကြည့်တော့ဗာရာဏသီမြို့ကြီးကသိပ်ပြီးတော့ဟိုခေတ်တော့ခေတ်မမီဘူးလို့သွားမှာပေါ့လေသူကအကြောင်းမျိုးကြီးဖြစ်နေအဲဟိုခေတ်ဟိုခါတုန်းကတော့အမနာကြော်ကြားတဲ့မြို့အမနာစီကားတဲ့မြို့သူကလည်းအမနာကိုကောင်းတဲ့မြို့ကြီးပါပဲအဲဒီဗာရာဏသီမြို့ကိုကြွပြီးတော့လာတယ်တဲ့အဲဒီလိုကြွလာတဲ့အခါကာလမှာမြတ်စွာဘုရားကတရားဟောတယ် ရသော်ဘုရားဆိုတာဟာပြိဿအခြေအနေကြည့်ပြီးတော့ဟောဒီပြိဿထံဒီတရားဟောလိုက်လို့ရှိရင်ဒီပုဂ္ဂိုလ်တွေဟာသရဏဂုံတည်မယ်သောတာပန်ဖြစ်မယ်သဒ္ဒါဂံဖြစ်မယ်နာဂံဖြစ်မယ်ယဟနာဖြစ်မယ်ဆိုမြင်ပြီးတော့မြတ်စွာဘုရားများဟောဘုန်းကြီးများကတော့ဒီလိုလည်းမဟုတ်ပါဘူးတော်တော့ကဲဆိုပြီးကြည်ဟောရတာပဲဟုတ်လားတော်တော့လေတော်သားတော့များရပါရဲ့လို့မှန်ပါဗျာအဲလူတွေအများကြီးနာနေတော့ကိုဟောတဲ့တရားနဲ့တော်တဲ့ပုဂ္ဂိုလ်တော်များတယ်ဘာလို့လဲဆိုတော့ စကားတွေကလည်းအများကြီးပြောရတာကိုတော်ဆုံးသွားတော့ဟိုကနဲ့မတော်ရနဲ့တော်သွားမှသူကဟိုဆိုင်ပွင့်လာလို့ပဲဒီလိုပဲဟောနေရတာပဲသူကသက်သာပြားများကတော့လုံးောက်ပဲဒီပုံကိုယ်တွေနဲ့ဒီတရားနဲ့တော်တယ်ဒီတရားကိုတခါတည်းကောက်ပြီးတော့ဟောတာအနာနဲ့ဆေးကြိုက်အောင်ပေးပြောက်ရည်မခဲ့ပါဆိုတယ်နာနဲ့ဆေးနဲ့တခါတည်းတိကနေတန်းကနေသူကသွားတာကိုတခါတည်းသိနေရကြတော့อืมအဲ့တော့ရသဗျာကဟောတယ်တဲ့ဘယ်လိုတရားဟောသလဲဆိုတော့ဥပဒကတို့ အချို့သောပုဂ္ဂိုလ်ဟာမိမိကိုယ်တိုင်တော့လှူတယ်သို့တော်လည်းပဲသူတို့ဘာကိုလှူဖို့ရမတိုက်တွန်းခဲ့ဘူးကိုယ်တကူတည်းပေါ့ကိုကကိုတော့ပြန်ကိုရှိသားလေးတွေလှူလူများတော့လှူဖို့ရမတိုက်တွန်းဘူးတဲ့အဲဒီလိုပုဂ္ဂိုလ်ဟာနောက်ခါကာလကြတော့သူဖြစ်ရဖြစ်ရဘဝမှာပစ္စည်းဥစ္စာတွေပေါ်များပါတယ်ဒါပေမဲ့လို့သူတော်ဘာတွေကိုကုသိုလ်ကောင်းမှုပြုရမယ်တွန်းခဲ့လို့ ကိုယ်ကုသိုလ်ကောင်းမှုတွေအကျိုးပေးတဲ့အခါကာလကျတော့ကုကုသိုလ်ကောင်းမှုတွေကိုခံစားဖို့ရအပေါ်တဲ့ဟဲကမပါတော့အချွေရန်ကမရှိဘူးတဲ့ဒါကဆိုရင်ဟုတ်လားမှန်ပါဗျာကိုယ်တိုင်သာလူ၍သူတစ်ပါးကိုမတိုက်တွန်းလင်ဒီစည်းဥစ္စာပေါ်များတော့လေအချွေရန်ရှားပါပြီးတော့နေတတ်သည်ဟုတ်လားဒါကဆိုရင်မှန်ပါဗျာအဲ့ဒါကဒါကပုဂ္ဂိုလ်တူပေါ်တာဒါကတော့တဲ့အချို့သောပုဂ္ဂိုလ်ကတော့ သူတော်ဘာကိုလှူဖို့တမ်းဖို့ရတိုက်တွန်းတာဟောပြောတတ်တယ်တဲ့ကိုယ်တိုင်ကတော့ကိုလှူလေတမ်းလေမရှိဘူးအဲဒီလိုပုဂ္ဂိုလ်ကလည်းနောင်ခါကာလအကျိုးပေးတဲ့ခါကာလကြာဖြစ်ရဖြစ်ရဘဝမှာအချွေရန်တွေကတော့များပါတယ်တဲ့သို့တော်လည်းပဲပစ္စည်းဥစ္စာကရှားပါပြီနေတတ်တယ်အဲ့တော့ ကိုယ်တိုင်ကမလှူပဲနဲ့သူများကတိုက်တွန်းနေရင်အချွေရနေတော့ပေါ်တယ်အဲ့ဒီချွေရနေဒီရနေပေါ်ပြီးတော့ပစ္စည်းဥစ္စာကတော့မရှိပဲဖြစ်နေတတ်တယ်ဟုတ်လားတကားဆိုမှန်ပါဗျာတကားတော့တဲ့ချို့သောပုဂ္ဂိုလ်ကတော့ကိုယ်တိုင်ကလည်းမလှူဘူးတဲ့သူတို့ဘာကိုလှူဖို့ရလည်းပဲတိုက်တွန်းနှုတ်ဆိုပေးခြင်းမရှိဘူးအဲ့ဒီလိုပုဂ္ဂိုလ်ကတော့ဖြစ်ရဖြစ်ရဘဝမှာ ပစ္စည်းဥစ္စာကလည်းရှားပါချွေရမ်းကလည်းမရှိအာကိုရမဲ့ပြီးတော့တောင်းရံပြီးတော့စားရတဲ့အဖြစ်မျိုးထီအောင်ရောက်တတ်တယ်ကိုကိုရမဲ့ဖြစ်တတ်တယ်ဘယ်နှယောက်ရှိသွားတယ်ဒီကပြင်၃ယောက်ရှိသွားနော်ဟုတ်ပါဗျာ၃ယောက်ရှိသွားတယ်ဒီကားတော့တဲ့အချို့သောပုဂ္ဂိုလ်ကတော့ကိုယ်တိုင်းကလည်းပဲလူတယ်တဲ့သူတော်ဘာကိုလည်းပဲလူဝတ္တမူရာတိုက်တွန်းနှိုးဆော်ပြီးတော့ပြီးတယ်အဲ့ဒီလိုပုဂ္ဂိုလ်ကတော့ စစ်လျာရာဘဝမှာပစ္စည်းဥစ္စာတွေကလည်းသုံးလို့မကုန်ပေါ်များလို့အချွေရန်ပြိတ္တတွေကလည်းနောက်လိုက်နောက်ပါတွေကလည်းပဲအတိုင်းမသိပေါ်များပြီးတော့ကြီးပွားချမ်းသာပြီးတော့သွားတယ်လို့ဒီလိုဟောတယ်ကိုတခါဆိုရင်မှန်ပါဗျာအဲဒီလိုဟောတော့တခါတယောက်ကညာရှိတဲ့တခါတယောက်ကစဉ်းစားသဘောကျအာဒီလိုဆိုလို့ရှိရင်တော့ မြတ်စွာဘုရားဟောတဲ့ပုဂ္ဂိုလ်၄မျိုးထဲမှာငါသရုပ်ထပုဂ္ဂိုလ်လို့ဖြစ်အောင်ကြိုးစားအောင်ပါပဲအချင်းကောင်းတော့ခွင့်သာတော့ကြိုးစားအောင်ပါပဲကိုယ်တိုင်လည်းပဲတတ်နိုင်မြတ်လူမယ်သူတော်ဘာတွေလည်းပဲကုသိုလ်ကောင်းမှုဖြစ်အောင်လို့တိုက်တွန်းပြီးတော့ပြင်မယ်လို့သိကုစဉ်းစားကြံစည်ပြီးတော့မြတ်စွာဘုရားကိုကြောက်မြတ်စွာဘုရားတဲ့မနေ့ဖန်ကြလို့ရှိရင်ဖြင့်သံဃာတော် တတိပရိသသံဃာတော်များနဲ့တကွာတတိတော်ဤသွမ်းကိုလူခံတော်မူပါဖျားလို့တတိကကြောက်ဒီလိုမြတ်စွာဘုရားကတရားကုန်မြတ်တကားတဲ့သံဃာဘယ်နှပါလို့ကြည်တာတော့မြတ်စွာဘုရားမှာချွေရန်ပရိသတ်တွေသံဃာတွေဘယ်လောက်ရှိပါလဲဗျာဆိုတော့သံဃာတွေ2000ရှိတယ်တကားဆိုတော့အောက်မှာယူဗျာတဲ့အဲ့ဒီသံဃာတွေ2000နဲ့တကွာအကုန်လုံးပဲကြွတော်မူပါဒီလိုပြင်တာကိုတကားတင်ရဟုတ်လား ဒီတကာသူပစ္စည်းတွေဘယ်လောက်ရှိလို့မဟုတ်ဘူးခုနကလိုသူကတည်းကတိုက်တော်မလို့ကြံတာဟုတ်လားမှန်ပါဗျာမိဘတော်လုံးမလို့သူသူကတည်းကအကြံကောင်းကြီးကြံတာဟုတ်လားမှန်ပါကြံကောင်းအကြံကောင်းကြီးပဲတကယ်အကြံကောင်းကြီးပဲသူကအဲဒီတော့အဲဒီလိုလဲလျှောက်ပြီးရမြတ်စွာဘုရားကလက်ခံတော့သူကအရာထဲလျှောက်ပြီးတော့တိုက်တွန်းတယ်ရာထဲကြီးတဲ့ပုဂ္ဂိုလ်လေးကြီးတဲ့အလျောက်ရွယ်သူပုဂ္ဂိုလ်လေးရွယ်သူရောက်ငယ်တဲ့ပုဂ္ဂိုလ်လေးငယ်တဲ့ရောက်ပဲချူသားသားလေးနဲ့အဲဖို့တို့

အဲဖခင်တို့မိခင်တို့တတ်နိုင်သမျှသုံးလူကြပါ10ပါးတတ်နိုင်လဲ10ပါးလူကြပါ20တတ်နိုင်လဲ20လူကြပါ50တတ်နိုင်လဲ50လူကြပါ100တတ်နိုင်လဲ100သုံးလူကြပါဘယ်လိုကြောက်ပြီးတကသူကတိုက်တွန်းတာကိုတိုက်တွန်းဆိုဒီလိုတွေမကသေးဘူးသူအကျိုးတွေပါလေတရားတွေလည်းဟောရတယ်ဦးမဲတကထွန်းရဟုတ်လားဒီတိုင်းဟောရုံနဲ့တော့ဟိုပုဂ္ဂိုလ်တွေကသရာကြဖြစ်ခြင်းမှဖြစ်မှာမှန်ပါ တရားဆိုဟောပြနိဗ္ဗာန်ဆိုဆိုတာတဒါနာကုသိုလ်ကဘယ်လိုသဟောရည်ဟုတ်လားမှန်ပါဗျာဒါနာဟိနာမဒုက္ခနာနိဒာနံသမ္ပတိနံမူလံဘောဂနံပဋိဋ္ဌာဝိသမဂတသာတာနံလေနံဂတိပရာယနံဒါနာဤကျိုးလေးပါမှန်ပါဒါနာနာမလူရန်ပေကံဉ္ဇဒါနာကုသိုလ်မြည်ဒီက ဒုက္ခနာချမ်းသာဟုသည်များသောဤဒါနာအကြောင်းရင်းညီပါပေသည်ချမ်းသာလေလူတွေနတ်တွေမြမတွေတတ္တဝါတွေကချမ်းသာခြင်းရတယ်အဲ့ဒီချမ်းသာတွေရဲ့အကြောင်းရင်းကဘာလဲဆိုရင်ဒါနပဲတဲ့ဒါနကုသိုလ်ဟာချမ်းသာတွေရဲ့အကြောင်းရင်းအမြင့်ရင်းပဲဘောဂနာမတိဋ္ဌာဘောဂနာ သီဝဥစ္စာဟုသည်များတော့ဤပဋိဋ္ဌာဒီယာကြီးပါပေသည်သီစဉ်ဥစ္စာတွေဒီယာပဲသံပါတိနာမူလံသံပါတိနာသီစဉ်ဟုသည်များတော့ဤမူလအမြဲရင်းပါပေသည်အဲသီစဉ်တွေသံသာတွေရဲ့ဒီကြောင်းဖြစ်တယ်မြည်ရင်းပဲတဲ့သစ်ပင်များရေသောမြစ်တွေအမြည်ကောင်းလို့ရှိရင်မြေကောင်းတော့သစ်ပင်များစီးပင်းသလို့ ဒါနာကုသိုလ်အမြည်ရင်ကောင်းလို့ရှိရင်စည်းစိမ်ဥစ္စာတွေဟာဝေဝေသာသာနဲ့ပြည့်စုံပြီးဒီကလာထိုင်ခန်းကညီတိတပြီးဒီကလာသွားတယ်လို့ဆိုလို့တဲ့ကတည်းကဟုတ်လားမှန်ပါဗျာအာနာပြီးတော့ဝိသမဂရသာမငြင်းမညွတ်သော အခြေအနေ၌ဒီသောပုဂ္ဂိုလ်ဤဒါနံစောင့်ရှောက်တတ်သောကိုယ်ွယ်ရပါပေ၏လေနာပုံရောင်ရပါပေ၏ဂတိ လာရာထွက်သွားရပါပေသည်ပရာယနံနောက်ဆုံးသာမိကိုအားထားရပါပေသည်ဒီကံဟောင်းနေဒီကံအကြောင်းမသိလို့အစင်မသိဖြစ်နေတဲ့ပုံကိုယ်တွေရှိတယ်တဲ့အစင်မသိဖြစ်နေတဲ့ပုံကိုယ်တွေကာကျိုးပဲစင်မသိတဲ့အခါဆိုတာမကောင်းကျိုးလေးတွေတွေ့ရတတ်တယ်ဒီအစင်မသိလို့ အောက်တန်းကြတဲ့ဘဝတွေရောက်နေတဲ့အခါရှိတယ်။ဒါတော့လူဘဝတွေမင်းမဲလို့တဲ့ခါကအစင်မသိတော့စီပါဥစ္စာယရနာတွေဆုံးယုတ်ပြပြပြီးတော့မကောင်းကျိုးတွေနဲ့တွေးပြီးနေတဲ့ခါကာလတွေရှိ။အဲဒီလိုခါကာလတွေမှာဘာကကဲရတယ်လဲဆိုရင်ဒါနကကဲရတယ်။ဒါနကစောင့်ကြောက်တတ်။အေးဘေးရန်အန္တရာယ်လာရင်ကာကွယ်ပြီးတော့ထားတဲ့နာယများလို့ အကာအကွယ်နိုင်ရများအခုအိမ်ထဲပါလဲနေကြသေးကခဲနဲ့ပြစ်လိုက်လဲပဲဘုံခဲမမှနိုင်ဘူးသူကလေးနဲ့ပြစ်လိုက်လဲမမှနိုင်ဘူးအေးမိုးလာလို့လည်းမဆွဲဘူးနေပူလို့လည်းမပူဘူးအကာအကွယ်တွေပြစ်အဲ့ဒါလိုပဲဘေးရန်တွေတွေကာကွယ်ပြီးတော့ပေးရတဲ့ဘုံအောင်ရလဲဖြစ်ပါတယ်တဲ့ဒါနာဒါနာပြည့်စုံလို့ရှိရင်ဒါနာကုလိုကောင်းမှုလေးပြုလိုက်လို့ရှိရင်အစင်မသိတဲ့နေကနေပြီးအစင်သိတဲ့ကောင်းကျိုးတွေလည်းပေးပြီးတော့သွားရပါတယ်

ဒီကျုပ်ကလည်းဒီဟာနဲ့ပဲစီးပွားလုံးတဲ့ပုဂ္ဂိုလ်ရရှိတာကိုဒီကအဲဒီထဲကနေပြီးအစင်းစင်းတဲ့ခါလည်းပဲသူ့ဥစ္စာကကားလျော်စွာကျိုးပေးတာပါပဲဒါပဲမဲ့လို့ဒါလုံးလို့ဒါဖြစ်တယ်လို့သင်ပြီးတော့သူတွေကသိယုံကြတယ်ယရနာဒီပါဆေးပြောင်းတယ်ထုံးဘာလို့ကြားလို့သူတို့ကဒီလိုကြတာကိုဟုတ်လားအမှန်ကတော့ကုသိုလ်ကောင်းမှုကမှထောက်ပြရတာတကားဆင်ဟုတ်လားအဲဒါကြောင့်အဲဒီလိုတရားလေးကလည်းနိဗ္ဗာန်ဆိုတာခေါ်ရရတယ် ဒါလေးဟောမှာပါဟိုတုန်းကဟုတ်လားဟိုတုန်းကဘုသူဘယ်လောက်ဟောမှမသိခွန်ကြီးများသူ့လောက်ဟောခြင်းမဟောရမယ်ဟုတ်လားကဲကဲကဲဒီဆောင်းမုတ်ကလေးဆိုရအောင်ဆောင်းမုတ်ကလေးလားချမ်းသာအပေါင်းရာကြောင်းမှန်စွာတဲ့ဒုက္ခနာနိဒာနာအဲဆိုချမ်းသာအပေါင်းရာကြောင်းမှန်စွာချမ်းသာအပေါင်းရာကြောင်းမှန်စွာချမ်းသာအပေါင်းရာကြောင်းမှန်စွာချမ်းသာအပေါင်းရာကြောင်းမှန်စွာသီစိန်ဘောကမြမတိယာ a ma ya? z dohdiya adajikm adana tejigoweya

စည်းစိမ်အမြင့်ရင်းနဲ့တူသည်ဘောဂနာပဋိဋ္ဌာစည်းစိမ်ဘောဂမြင့်မတရားစည်းစိမ်ဘောဂဆိုတဲ့သုံးဆောင်နေပြီးရပဲတဲ့ဟာလေးကိုစည်းစိမ်ဘောဂမြင့်မတရားစည်းစိမ်အမြင့်မနဲ့တူတယ်မြင့်ရင်းနဲ့တူတယ်အဲဘောကအသုံးဆောင်မှုလည်းများတော့ဤတရားလည်းဖြစ်တယ်ဒီလိုယူရမှာပေါ့စည်းစိမ်ဘောကမြင့်မတရားအောက်တမ်းမကြကဲမသူမဝိသမကတတာမညီမညွတ်တဲ့ ခါပြကံကြိုးပေးမကောင်းလို့အစင်မသိဖြစ်နေတဲ့ခါကာလမှာလည်းပဲဒါနကုသိုလ်ကစောင့်ရှောက်တတ်ပါတယ်ကာကွယ်တတ်ပါတယ်ဒါနကုသိုလ်မှီပြီးတကားလားအဲ့ဒီဆင်းရဲကလွတ်မြောက်ပြီးတကားလားသွားနိုင်ပါတယ်အောက်တန်းကြာနေရတော့အောက်တန်းကနေပြီးတတန်းကိုတက်သွားနိုင်ပါတယ်ဒီအိဗယ်ကိုအောက်တန်းမကြကဲမသူမှာကဲမရာဘသူကတော့ဆိုရင်မြတ်ဒါနာစိတ်ချကိုယ်ဝေရဒါနာဟာဖြင့်ဒါနကုသိုလ်ဟာဖြင့် သိကြကိုယ်ဝေရပါပဲတဲ့ဒီပြင်သီလကုသိုလ်တို့ဘာဝနာကုသိုလ်တို့ဆိုတာရှိပါသေးတယ်ကဆင်းဟုတ်လားမှန်ပါဗျာဒါကတော့ခုဒါနာကဆိုတော့ဒါနာဟောရတာဟုတ်လားမှန်ပါတကယ်ဆိုချမ်းသာပေါင်းရာကြောင်းမှန်စွာချမ်းသာပေါင်းရာကြောင်းမှန်စွာစည်းစိမ်ဘောကမြတ်မတိယာစည်းစိမ်ဘောကမြတ်မတိယာ အောက်တမ်းမကြကဲမသူမှာမြတ်ဒါနာစိတ်ချကိုယ်ကိုရာသံသာပေါင်းရကြောင်းမှန်စွာသံသာပေါင်းရကြောင်းမှန်စွာ သီစိန်ဘောကမြမတိယသီစိန်ဘောကမြမတိယဟောက်တမ်းမကြကေမသူမာဟောက်တမ်းမကြကေမသူမာမြတ်ဒါနာစိတ်ချကိုယ်ွယ်ရာမြတ်ဒါနာစိတ်ချကိုယ်ွယ်ရာဒါကထွင်ရင်ဆိုနိုင်မမလားမှန်ပါဗျာ ချမ်းသာပေါင်းရာရောက်မှန်စွာချမ်းသာပေါင်းရာရောက်မှန်စွာဟောဆောင်ပြီးတော့ဆိုအားလိုက်မယ်နော်ချမ်းသာပေါင်းရာရောက်မှန်စွာချမ်းသာပေါင်းရာရောက်မှန်စွာသီစိန်ဘောကမြမတိယာသီစိန်ဘောကမြမတိယာအောက်တမ်းမကြကေမသူမာအောက်တမ်းမကြကေမသူမာမြတ်ဒါနာစိတ်ချကိုယ်ွယ်ရာမြတ်ဒါနာစိတ်ချကိုယ်ွယ်ရာအဲဆိုကြည်သားမှာ ချမ်းသာပုံသီသေလောကဝိမာတိယာဟောတံဟောတံမြတ်တာနာသိစ္စာဘုရားချမ်းသာပေါင်းစုချမ်းသာပေါင်းရာကြောင့်မှစွာသီသေလောကဝိမာတိယာအောက်တမ်းမပြကေမသုမာမြတ်တာနာ စိတ်ချကိုဝေယသံသာပေါင်းရာကြောင်းမှသောသုသုသံသာပေါင်းရာကြောင်းမှသောသီသိဘောဓမ္မတိယဟောက်တမ်းမကြခေမသမာညာသာစိတ်ချကိုဝေယဒါဒါနအကျိုးလေးကိုတခါတည်းဟုတ်လားဒါလေးအချင်းချုပ်ကလေးပါပဲအဲဒီလိုအားလေးတွေနဲ့တိုက်တွန်းလိုက်တော့တချို့ကလည်းပဲသံဃာတော် အဲ900တန်းနဲ့ပူက900ဆင်းယူတဲ့တစ်သေးတွေရှိတာကိုတကတွင်ဟုတ်လားဟုတ်ပါဗျာတစ်ထောင်တန်းနဲ့ပူကတစ်ထောင်ယူတယ်နေရာ300တန်းနဲ့ပူကနေရာ300ယူတယ်50တို့အဲ40တို့20တို့30တို့5ပါးတို့ပေါ့ဟုတ်လားမှန်ပါအဲဒီလိုအတိအသီတာဝန်ယူကြကိုတကတွင်ရင်တော့ဒီမှာ350လဲဒီလိုပဲမဟုတ်လား ဒီလိုပါပဲဗျာဒီလိုပဲတားနေတဲ့ပုဂ္ဂိုလ်မြန်မာတားနေတဲ့ပုဂ္ဂိုလ်မြန်မာယူနည်းနည်းတန်းတန်းမဝင်နည်းနည်းယူဒီလိုမဟုတ်လားမှန်ပါအဲ့ဒါကမဟာရုပ်ကိုဆုံးတာပဲဒီလိုအကြောင်းပြုပြီးတော့ဖြစ်လာအဲ့ဒီတော့နိဗ္ဗာန်ဆိုတာနှိုးစောပြီးတော့နေရင်အဲ့ဒီမှာအင်မတန်ဆင်းရဲတဲ့ဗာရာဏသီမြို့မှာဖြင့်သူတဲ့ဖြင့်ဆင်းရဲတာမရှိဘူးဆိုတော့ပထမတန်းဆင်းရဲတာပေါ့ဆင်းရဲဆုံးဆင်းရဲဆုံး သူပေးမယ်ဆိုရင်သူ့သူပေးရမှာပဲဆင်းရဲဆုံးမှာတော့ရွေးချယ်ပေးမယ်ဆိုရင်သူဆင်းရဲဆုံးပဲအဲ့ဒါသူမဟာဒုက္ကတလို့ခေါ်တယ်တဲ့မဟာဒုက္ကတဆိုဆင်းရဲတယ်လို့ဆိုအဓိပ္ပာယ်ရှိတယ်ဒုက္ကတဆိုဆင်းရဲတယ်မွဲတယ်ပေါ့လေဒီစည်းဥစ္စာမရှိဘူးမဟာတလိုက်တော့သူကကြီးဆုံးပေါ့လေသူဆင်းရဲဆင်းရဲတဲ့ကဆင်းရဲတာတဲ့တော့ဖြင့်သူဆင်းရဲဆုံးအမွဲဆုံးလူလို့ဆိုလို့သူကအဲ အဲဆင်းရဲအမွဲဆုံးဖြစ်တဲ့လူဖြစ်တဲ့အတွက်သူမဟာဒုက္ခလို့ခေါ်တယ်တဲ့ဒါကိုမဟာဒုက္ခဆိုပြီးတော့ဗမာကကတကိုဖြုတ်တာဟုတ်လားသူတို့လေးဗမာဒီလိုခေါ်ကြမဟာဒုက္ခဆိုပြီးခေါ်တယ်အဲမဟာဒုက္ခဆိုတဲ့လူတယောက်ရှိတယ်တဲ့ဆင်းရဲဆုံးလူတယောက်ပေါ့အမွဲဆုံးလူတယောက်အဲဒီလူတယောက်ကလာမှသွားရင်လာရင်တခါလဲနိဗ္ဗာန်တော်နဲ့တွေ့ရောဟုတ်လားနိဗ္ဗာန်သွားပြီးတော့ဟေးမဟာဒုက္ခမဟာဒုက္ခမင်းလောင်းလောင်းမင်းငါတဲ့တန်ငါတွေ ဘာငါလည်း2000နဲ့တော့မြတ်စွာဘုရားဆုံးပင်လာပြီကွာမင်းလည်းပဲဘယ်နှပါးများဆုံးကျွေးမလို့မမေးပါဘူးဒါမဟာဒုက္ခပြောဆရာကြီးဟာနေပါအောင်တော့သံဃာဆုံးကျွေးဖို့ထားလဲကျွန်တော်တော့စားကြမရှိဘူးကျွန်တော်တော့ဘာမှစားကြမရှိဘူးသံဃာဘယ်လိုလုပ်ပြမလဲကြသံဃာဆုံးကျွေးဆိုတာပဲပစ္စည်းဥစ္စာရှိတဲ့ပုဂ္ဂိုလ်တွေကျွေးနိုင်မှာပေါ့ကျွန်တော်မှစားကြမရှိဘဲနဲ့ဘယ်လိုလုပ်ပြီးတော့သံဃာကျွေးလို့ဖြစ်မလဲ လို့ပြောတာကိုဒီလိုပြောတော့နိဗ္ဗာန်ဆိုဆိုတာကတော့သူကအလျှော့တော့မပေးရဘူးအလှကနာသူကောင်းရတယ်သူအလှကနာကောင်းရတယ်မလျှော့ရဘူးမရမှနေရောပဲတခါကြိုးစားတော့သူကဒါတော့ဟာမာတော့မင်းဒီလိုပြောလို့ဘယ်ဖြစ်မလဲကွာမင်းစဉ်းစားပါအောင်ပါပေါ့မင်းတို့မျိုးတဲ့ကြည့်ပါလားကွာဟောဘယ်အိမ်ဘယ်အိမ်ကလေမင်းသထေးတွေမြင်မလားတယ်မင်းသိချမ်းသာလားကွာတယ်မင်းအိမ်ကြီးတွေတိုက်ကြီးတွေနဲ့နေနေတာ အစာတော့ဒီလည်းပဲသိပြီးတော့ကောင်းရွှေရံလည်းသိပေါ်သူမူးတွေကစပြီးတော့သူချမ်းသာလာတာกว่าတယ်ကလေးတွေကစပြီးတော့ဘယ်သူမှသူတို့အဲဝဇင်ပြုနေရှားဖွေအားထုတ်နေရတာမဟုတ်ဘူးမွေးတွေကသူတို့ချမ်းသာလာတာမင်းဘာဖြစ်လို့မှားလဲသားကုသိုလ်ကောင်းမှုရှိလို့กว่าရှိရကုသိုလ်ကောင်းမှုတွေရှိလို့သူချမ်းသာနေတာအဲ့တော့မင်းလည်းမဖြစ်ချင်ဘူးလားမင်းခုရှိရကုသိုလ်ကောင်းမှုတွေမရှိလို့ခုဆင်းရဲလာမင်းသတိတရားရပါမှာပေါ့ မင်းလူသားသာသွားတဲ့ပုံကိုတယောက်ပဲတဲ့မင်းအားရင်မလားရှိဒီနေ့တော့ပန်းခံပြီးတော့ကူကြီးလှုပ်လိုက်လို့ရှိရင်ကွာတဲ့တန်ဃာတစ်ပါးတော့ကျွေးနိုင်မှာပေါ့တယ်မင်းလူပြောတာကိုပြောတော့တကယ်လည်းမဟာရုပ်ကစဉ်းစားကြည့်တယ်ဟုတ်သားပဲငါအားရင်နေကောင်းအလုပ်လုပ်လိုက်ရင်သံဃာတစ်ပါးတော့ငါကျွေးနိုင်မှာပါပဲကျွေးွယ်ရမှာပါပဲငါရှိရှိသောဘဝတွေကလည်းကုသိုလ်ကောင်းမှုတွေမရှိခဲ့လို့အခုလောက်ဆင်းရဲဒုက္ခရောက်နေ အခုဘဝမှာတခါကုသိုလ်မပြုရမှုဆိုလို့ရှိရင်တော့ဘယ်လိုများဆင်းရဲသွားမှမသိဘူးဒါတော့အချိန်ကောင်းခွင်ကောင်းရတဲ့ခါကလည်းငါကုသိုလ်လေးတော့လုံးဝပဲကိုကိုယ်တိုင်တည်းဘုန်းကြီးတို့ကသွားပြင်ရမယ်ဆိုရခဲသားအခုဒီမှာနိဗ္ဗာန်ဆိုကသူပြင်လာတယ်မြတ်စွာဘုရားမြတ်စွာဘုရားနဲ့တကွသံဃာတော်တွေသူပြင်ဒီထဲကနေဒီအမနာမုံမြတ်တဲ့သံဃာတော်တွေကဆွံ့ကျွေးရမှာပါလားဒီကုသိုလ်ကောင်းမှုတွေငါ ဖြစ်မှာမနာမုံမြတ်တဲ့ကုသိုလ်ကောင်းမှုတွေဖြစ်မှာပါလားလို့စဉ်းစားပြီးတော့ကြည့်တဲ့အခါတခါလဲသိပြီးအားတက်လာတယ်ဒါပေမဲ့မဟာတော့မှပိုက်ဆံတရားမှရှိတာမဟုတ်သေးဘူးသူကဆုံးကျွေးဖို့ကသူစဉ်းစားလာတယ်သူဒါဘာထင်လဲသဒ္ဓတရားတကထင်ဟုတ်လားယုံကြည်တော့ဒီကုသိုလ်ကုသိုလ်ကောင်းမှုပြုရင်ကောင်းရရတယ်ဆိုတာကံကံရုပ်ယုံကြည်တာမဟုတ်လားတကထင်တယ်မှန်ပါဗျာဘုရားရှင်ဘုရားမံကိုလည်းသူယုံကြည်တာမဟုတ်လား အဲတရားစစ်တရားမှောင်လေယုံကြည်တာပဲဒီမြတ်စွာဘုရားဟောတဲ့တရားတွေအမှန်ပဲယုံကြည်တယ်ပြီးတော့သံဃာသစ်သံဃာမှာဒီသံဃာတွေသူယုံကြည်တာတကဆိုရင်ဟုတ်လားဒီသံဃာတော်တွေကိုယ်ပဲစီကလိုက်လို့ရှိရင်သံဃာတစ်ပါးဆူရွေးလိုက်လို့ရှိရင်ငါသံဃာဘုရားမှာမနာနယ်ပဲနဲ့လူကောင်းဘဝသားကောင်းဘဝတွေရပြီးကြီးပွားချမ်းသာသွားမယ်လို့ယုံကြည်ကြတာတရားဟုတ်လားဒီတရားတရားကြောင့်သူ့ဘာမှမရှိသေးပဲနဲ့ကြိုးစားမလို့သူအားထုတ်လာတာဟာသိချီးကျူးစရာကောင်းတယ် ဟုတ်လားမှန်ပါဟိုပစ္စည်းကြီးနဲ့တထေးကြီးတွေတူတာသူရှိပြီးသားတွေ့လို့တယ်လေးရဘာမှခက်ဘူးမှန်အခုဘာမှပိဿံတရားမှမရှိသေးပဲနဲ့စွန့်တူဘူးရသူစိတ်ကူးလာတာလေမှန်မတတ်ကောအာဝဇ္ဇာကောင်းတာမနရှိစုဇာကောင်းတယ်လို့သာအဲဒီတော့သူကကျွန်တော်ရားကြိုက်ကောင်းပါပြီတဲ့ဆရာကြီးတိုက်တွန်းတဲ့အတိုင်းကျွန်တော်သံဃာတော်ပါပဲစဉ်းကြည့်ပါတော့ပြောတယ်ဒါတော့နိဗ္ဗာန်ဆိုတိုက်တွန်းတဲ့ပုဂ္ဂိုလ်ကလည်းပဲသူကတထောင်တို့900တို့ အဲတန်ခါ200 300တို့စသည်ဖြင့်ဒီလိုရာနဲ့ဆယ်နဲ့အကြီးကျယ်တွေသူရေးလာတော့ဒီတစ်ပါးလောက်ကတော့ဟာသိရေးမကြည့်ပါဘူးဆိုပြီးသူကအမှုမဲ့မှမဲ့ပေါ့လေမရေးမိဘူးတဲ့ခြင်းကဟုတ်လားမရေးမိပဲဖြစ်အဲ့ဒါမာလုကတော့ဖြင့်သူ့မှာတန်ခါတစ်ပါးပြီးဆွံ့ကြရတော့မယ်ဆိုဒီနေ့တော့ဖြင့်အလုတ်တော့ဖြင့်လုံကျိုးစားလုံမှာပဲဆိုပြီးတော့အလုတ်လိုက်ရှာတစ်ထည့်ရောက်သွား တတိရောက်သားတော့ဟောတတိကြီးနဲ့တွေ့တယ်ဟေးမာတော့မင်းမင်းဘယ်ကလာတာလဲဘာလို့မလို့လဲကျွန်တော်ပြတဲ့အလုရှာနေတာတဲ့မင်းဘာလုပ်မလဲဟာခိုင်းတာလုပ်မှာပေါ့တဲ့ကျွန်တော်အခါရပြီးတာပဲခိုင်းတာလုပ်အေးกว่าတယ်နေရာကြတယ်ငါလည်းလူရှားနေငါလည်းပြင်ကဆုံးတန်ဃာတွေဆုံးကျွေးမလို့တဲ့တန်ဃာတွေ300လောက်ဆုံးကျွေးမလို့ငါတည်းဟိုနိဗ္ဗာန်ဆိုတာသာပြီးတော့တိုက်တွန်းထားလို့ငါသင်္ဃာတွေစင်းယူတာ

ငါနဲ့ဖြင့်ငါတော့ဖြင့်သံဃာတစ်ပါးဆူကျူရတော့မယ်။သံဃာဘွားဆက်ကုသိုလ်တွေနဲ့လည်းဒီဘွားဆင်းရဲဒီကရှိတော့မဆင်းရဲတော့ဘူးဒီကုသိုလ်ကောင်းမှုတွေပြုပြင်ငါတော့ဒီသေးကြီးတွေလိုဆင်းရဲချမ်းသာသွားမှာ။ဟွန်းစိတ်ကူးကြည့်တာဟုတ်လား။မှန်။ဒါကဆိုရင်တော့ထီထိုးတဲ့ခါကာလကြထီပေါက်တယ်လို့စိတ်နာကူးလား။ကူးပါတယ်။ကူးလိုက်တဲ့ခါစိတ်ကတော်တော်မြင့်လာနော်။မှန်ပါ။အာတသိန်းများပေါက်တော့တခါအိမ်တွေပါလေဆောက်။ခုကလာအိမ်မဆောက်လို့မကြောက်ပါရပါဘူးလား။ကြောက်ကူးမှာ။ အဖိုးတွေကများပြပါပြီဟုတ်လားဒါပေမဲ့တောင်းတတော့ဆောက်လို့ရမှာဟုတ်လားအလောက်ကကြီးတွေပါလေတီးတော့စဉ်းစားပြီးတော့ကြတယ်စိတ်တွေမြင့်လာဟုတ်လားအဲ့လိုပဲကုသိုလ်ကောင်းမှုကလည်းစဉ်းစားလိုက်လို့ချင်းသိမြင့်ကြကြီးမှန်ပါအေးခြိကတော့ပေါ့ရှင်မပေါ့မှသာမပြောတာဘူးမသေးကြဘူးကုသိုလ်ကတော့အကျိုးပေးမှဧကမဲတကတွင်ရဟုတ်လားမှန်ပါအေးဒါတော့သူကတည်းစဉ်းစားတယ်ငါသံဃာတော်ဆွံ့ကျွေးလိုက်လို့ရှိရင်ငါဒီလိုတစ်ထည်ကြီးလည်းဖြစ်နိုင်တာတစ်ထည်ကြီးကြီးလည်းမင်းလည်းဖြစ်နိုင်တာနတ်ပြည်လည်းရောက်မယ် အမှန်ကြီးရတဲ့စစ်စစ်ကြီးတွေလည်းကြသွားမယ်ဟွန်းမနာကောင်းတဲ့ကုသိုလ်တွေပြုရတော့မှာပဲဆိုပြီးဒီကလာဒါကြအာရုံပြုပြီးစိတ်ထဲမှာဝန်းထဲကနေပီတိတွေဖြစ်ဝမ်းမြောက်ဝမ်းသာတယ်ဟုတ်လားပုဗ္ဗေဝဒါနာသူမနောဒါနာစွန်ကျဲပေကလူသားစီမှာပုဗ္ဗေဝရှိဖို့ကပင်လင်းသူမနောဝမ်းမြောက်ရှင်ပြုံးသောစိတ်နှလုံးရှိသည်ဟောဒီတိကုသကောင်းပြုတဲ့ကသောသောကဝမ်းမြောက်ပါတယ်တခါဆိုရင်ဟုတ်လားအဲအဲ့ဒီလိုပဲမဟာဒုက္ခတခါဝမ်းမြောက်ဝမ်းသာနဲ့ တချင်းတွေပါလေဆိုလို့ပေါ့သူတခါလေချင်းတွေခွဲဆိုတခါလေအနာမရှိဘူးဟာပေါက်ပေါက်စင်းနဲ့ပေါက်လိုက်ပဲကွန်းနဲ့တခါလေခွာလိုက်ပေါက်ပေါက်စင်းနဲ့ပေါက်လိုက်ဒလဲစီပေါ်လေဟိုဟာလုံးလဲဇီယာလုံးလဲနဲ့တခါလေအနာမရှိဘူးတစ်ချက်ကြည့်စိတ်အားရအောင်ပဲတော်တော်နေရာကြတယ်ခါတိုင်းခါတိုင်းသူတော့မလုပ်ဘူးဒီကနေ့ဘာကြောင့်ဖြစ်လာလဲမသိဘူးသူတချင်းတွေလဲဆိုလို့ပြောရင်တော့မပြောနဲ့တော့မေးကြည့်တော့ဟေးမာတို့မင်းကနေ့အလုပ်တွေတဲလုပ်ပါလားကွာတယ်မင်း မမောနိုင်မပါနိုင်ပြောရတာပါလားတဲ့နင်ဘာပြအောင်ပြုပြီးတော့လုပ်နေတာလဲအာကျွန်တော်ဗျာတဲ့ခြားကြောင်ဟုတ်ပါဘူးနဲ့တင်ကကြတော့သံဃာတော်ကဆွံ့ကျွေးမယ်လို့ပြတယ်အဲ့ဒီဥစ္စာဆွံ့ကျွေးဘူးကအခါလေးရမှာမို့ကျုံဒီကဝမ်းမြောက်နေရတယ်ဆိုတော့မှအစီကြီးအော်သွားရင်ပါကိုပြီးပြီးတော့အောင်းမှာတကယ်လူပါလားဘာမှမရှိတဲ့လူကြောက်ကနေပြီးတော့ငါဘာမှမရှိဘူးဆိုပြီးတော့အလကားမကြီးပဲနဲ့သံဃာတော်ကဆွံ့ကျွေးဖို့ရံတာတောင်းခံလာတာအင်မတန် တတ္တိကောင်းတဲ့လူပဲအမနာသရာတရားကောင်းတဲ့လူပဲအမနာဇွဲကောင်းတဲ့လူတယောက်ပဲဆိုသိကျက်သူကြီးညိုသွားကြီးညိုသားတာတခါလဲအလုပ်ပြီးတဲ့အခါကာလကျတော့သူထင်းပေါက်က40လဲပေးတယ်ဆိုတယ်တတ္တရောနာလိ40လဲ40လဲဆိုတော့တကြီးမဟုတ်လားတခါတည်းဟမ်အဲသံတကြီးရဒါထင်းပေါက်ကနောက်သူ သူကတကယ်ဝမ်းမြောက်ဝမ်းသာနဲ့ပေါက်လို့ငါငါလည်းဆွံ့ကျွေးမယ်ဆိုလို့တခါလဲပေါက်ဆူးချိုက်တာလဲလေးလေးစစ်တယ်ပဲတဲ့သူကသူကတကြီးပေါ့လေသာနှစ်ကြီးရတာဆိုတော့တခါတည်းမှန်ပါသာနှစ်ကြီးရတာသာနှစ်ကြီးရတာတော့မဟာလုကသိဝတ်တာသူဘာမှမရှိပဲစာသံတကြီးလည်းမရှိဘူးဒဇလဲလည်းမရှိဘူးဘာမှကိုရှိတာမဟုတ်ဘူးอืมဘာငါဆွံ့ကျွေးဘာငါသာတော့ရတာညီရကြတာပဲဆိုပြီးတော့အဲသူတကမှလည်းပဲသူကပြောတာတယ်မင်းလည်းပဲအလုပ်ရှာအောင် လုံးဆိုတော့သူတို့ကမှလည်းပဲခွက်ပြီးတော့လှုပ်ရှားလှုပ်ရှားတော့သူကလည်းပဲတထေးကြော်ကြောင်းနဲ့တွေ့ပြီးတော့ဟေးဘာလုံးမလဲမေးတော့ဟာသူလည်းလှုပ်ရှားနေတာပဲခိုင်းတာလုံးမလို့ဆိုတော့ကဲသားမြင်ကောင်းပြီကဲဆံဖို့ဖို့ရဆိုပြီးတကလားသူဆံဖို့ခိုင်းတာပေါ့ဘိုးတော်ကစက်တွေပါတွေကရှိတာမဟုတ်ဘူးစက်ကသိမကြသေးဘူးညံ့ငယ်ကမှပေါ်လာတာဒါကိုကကိုထောက်ကြည့်ပြီးတော့ထောက်ထုတ်ပြီးတော့သူလုံးရတာသူဥစားအဲ့ဒါထောက်ရတာပေါ့အဲ့ဒီမှာလည်းပဲငါတို့ရဲ့ ဇနီးကလည်းပဲဝမ်းမြောက်ဝမ်းသာနဲ့တခါတည်းတို့မှသံဃာဘုရားဆက်ဆက်ကကုသိုလ်ကောင်းမှုတွေနေကြလို့တကယ်အမှန်ဆင်းရဲနေကြနေရဲ့အာကိုရမရှိပဲဖြစ်နေရဲ့ဒါစဉ်ကကြရင်တော့ကုသိုလ်ကောင်းမှုအထူးပြုရတော့မယ်ဒီသံဃာတစ်ပါးတူပြီးတကလားငါလည်းပဲတစ်ထေကတော်ကြီးဖြစ်နိုင်တယ်အဲမင်းကတော်ကြီးဖြစ်နိုင်တယ်မိဖုရားကြီးဖြစ်နိုင်တယ်အဲနာမင်းနာမင်းကြီးရဲ့နာမည်ပြားကြီးလည်းဖြစ်နိုင်တယ်အဲ့ဒါတွေကြောက်ပြီးတော့စဉ်းစားသူလည်းဝန်တာတာဘောတကထွန်းရင်ဟုတ်လား ee onye nwanan chine ijo na eze obid gal adm nwn ba na eta na po g dịchji ịị b anya chin bar karị ngardile z omume jieji oj bra le nwn nwa nachi e bigo aa yaọbụgị ụmụori bla bacha ụba

နောက်မနေ့စောစောကြတော့မဟာရုပ်ရဲ့ဇနီးကပဲသွားအောင်ရှင်ယောက်ျားဆိုတော့တကယ်လည်းဟင်းဟင်းရွက်ကလေးပါလေလိုးနေသေးသူတို့ဝယ်ကြလည်းကြည့်ပဲဟာဝိုးကိုယ်တိုင်ခူးရမှာဟုတ်လားဟင်းရွက်ကလေးပါလေသွားပြီးတော့ခူးကြည့်အောင်ဆိုတော့ဟင်းရွက်သွားပြီးတော့ဘာရွက်ဒီခူးမလဲတော့မပြောတတ်ပါဘူးညီရုံးမှာသွားခူးတယ်လို့ပြောတယ်ဘာရွက်ဒီခူးမလဲတော့မပြောတော့ဘာရွက်ရလို့တော့မပေါ့ဟုတ်ဟုတ်ခွင့်ရအထက်ကြီးမှာတော့ပြင်ချင်းကြီးတော့ဘာလဲချက်ဖို့ရမကြီးရွက်တော့ဘာလို့ခူးရလဲ ဘာရွက်နှစ်ခုမဲ့တော့မပြောတာဟုတ်ကူတော့ဖြစ်ပြီးရပါကူတယ်ဆိုတော့ငပိစီစားတွေမရှိသေးဘူးဆိုသာအဲဒါဟင်းရပါပြီးတော့ခုတော့သူကလည်းပဲဝမ်းမြောက်ဝမ်းသာနဲ့အဒီမှာဟင်းရွက်တဲ့ကြောကြောနဲ့ချင်းဆိုပြီးတော့ခုနေတော့ဟိုတန်ခါကကြားတယ်ဟာမဟာတို့ဘာတွေရဖြစ်လာပါလဲသူရှင်းနေကြဆိုတော့ဘာလို့ပါတိုင်းတော့လို့ဖေးမဟာတို့မင်းဘာလို့သလဲကျွန်တော်ကြားရတယ်ဒီမှာဟင်းဟင်းရွက်ခုနေဘာလို့မို့လဲမင်း

သူကချင်းချင်းသေးတယ်ဆိုဒါနဲ့မတော်မင်းနေရာပြတဲ့ပါဘူးကွာတဲ့ဒါနဲ့ငါးစီလာပါအောင်တဲ့လုံးလုံးလဲပါအောင်ဆိုပြီးတကလားသူကအဲငါးတွေရောင်းဝယ်လို့တဲ့နေရာမှာငါးတွေပုံခိုင်းနေတဲ့ဓမ္မတန်တို့ငါးမှုတန်တို့ရက်တန်တို့ငါးတွေခါတဲ့လိဖြတ်ပြီးတကလားပုံခိုင်းတယ်သူကငါသားတော့မဟုတ်ပါဘူးသူကသိပြီးသားတွေပါပဲအဲလိုတခါတဲ့ပုံပြုတ်ပြီးတကလားတို့တော်အတင်းကြီးကလည်းပဲသံဃာဆွေးကြီးဆိုတော့ဟိုကလာပြီးဓမ္မဖို့ယူသွားဟုတ်လားငါးမှုကိုယူသွား ကြပိုးယူသွားကြပိုးယူသွားတယ်ယူယူသွားတယ်ဆိုတော့ငါးတွေကုန်တော့တယ်သူကငါးတွေကုန်တော့အချိန်ကလည်းတော်တော်တော့ကြာတော့တော့မဟာတို့ကအဲ့ဒီတန်ခါဆရာကြီးကိုပြောတယ်ကျွန်တော်ပြန်တော့မယ်ဗျာဒီမှာအချိန်လည်းကြာသွားပြီဒီမှာဆုံးလည်းပဲချက်ချင်းတားနေပြီဆိုတော့ကြီးกว่าနေဦးနေဦးမင်းငါပေးကြတယ်ပေးအောင်မယ်အဲ့ဒါငါးရင်ကြာနေလားမကြာဘူးကုန်သွားပြီလို့ပြောတော့အေးဗျာခက်တာပဲဒါပေမဲ့လို့ကွာတဲ့ငါစားဝယ်ထားတဲ့ငါတော့ရှိပါသေးတယ်ဟုံးမြုပ်သလား ငါငကျင်းလေးကောင်ကဲယူသွားပြီတော့မင်းမင်းဘုန်းကြီးတန်ဃာတွေဆွကျွေးပြီတော့ဆိုရင်ငကျင်းလေးကောင်ပြလိုက်တော့ငကျင်းလေးကောင်ရပြီးတော့သွားတော့အဲ့ဒီမှာအိမ်ပြန်သွားအိမ်ကြသားစီရစားတွေမြေုပ်တွေပါတယ်မရှိသေးပါဘူးသို့စားိုးလဲခွက်လဲသိရှိမယ်မထင်ပါဘူးသူသာတော့ဘယ်လိုချက်မလဲမသိပါအဒီနေမှာဘာငါတွေအသေးသေးတခါလဲမဲတွေကြကုန်ဟိုက မင်္ဂ400ယူမဲ့ပုဂ္ဂိုလ်900ယူမဲ့ပုဂ္ဂိုလ်1000ယူမဲ့ပုဂ္ဂိုလ်တွေအစဉ်တိုင်းတခါလဲဟိုကနိဗ္ဗာန်သောကနေပြီးဟိုနိဗ္ဗာန်သောစီသွားတော့စင်းတောင်းတော့အဲဒီကသံဃာတွေခါလဲပြီးပြီးခါလဲပြင့်ပြီးတော့တွေ့တော့သွားတော့ဒီနေ့မှမြတ်စွာဘုရားကမနေ့စောစောကလည်းလောကကိုပြန်ပြီးတော့ဒီကနေ့ဘယ်သူချင်းမြောက်ရမလဲလို့ဖြန့်ကြည့်တဲ့ကမဟာရုပ်ပေါ်လာတာဟွန်းသူခံရမယ်မဟာရုပ်ပေါ်ဘာသာဖြစ်မှာပါလေအောင်မယ်မဟာရုပ်ကကနေ့ဆုံးကျွေးမှာဘူး ချီးမြှောက်ရမှာပဲမြတ်စွာဘုရားကသိချီးကျူးစရာကောင်းတာအမှန်တရားဆင်းဆင်းရတဲ့ပုဂ္ဂိုလ်ပဲဒါချီးမြှောက်မယ်ဆိုပြီးမြတ်စွာဘုရားသုံးသောကတည်းကစကရက်ခန္ဓာကူရီတဲ့တကားပိတ်ပြီးတော့ခန္ဓာအသာလေးသတင်းသုံးပြီးတော့နေတာပေါ့သတင်းသုံးနေဘင်္ဂါရီအသီးသီးကြွကုန်ကြပြီကြွကုန်ကြတော့အဲ့ဒီနေမှာကြာမင်းကကြာမင်းကသူ့ ဘာနုကလာကြောက်ဖြာကတင်းလာတယ်ဆိုတာကိုတင်းလာတော့လူကြီးစဉ်းစားလိုက်တဲ့ကဘာများပါလဲအောင်မယ်အောင်မယ်မဟာတို့သံဃာဆိုးကျွေးမလို့ဆိုပါတော့ပြီးတော့သူဒီနေ့သူကြမှာကတာမညပုဂ္ဂိုလ်မဟုတ်ဘူးမြတ်စွာဘုရားကြမှာပါလားသူ့ရဲ့အောင်မယ်သူ့မှာချက်ဖို့ပြုတ်ဖို့ရကလည်းဘာမှကောင်းကောင်းမရှိတာလည်းမဟုတ်သူလည်းချက်လည်းမချက်တာဟုတ်လားဒီလောက်ဆင်းရဲတဲ့ပုဂ္ဂိုလ်ကြောက်ပြီးငားရင်းနေပါလေဘယ်တော့မှချက်ဘူးမှမဟုတ်ဘူးမြတ်စွာလည်းချက်ချက်နေကြမှာချက်တတ်တယ်ဒီလိုချက်နေကြမဟုတ်တော့ သိမကောင်းဘူးဘုန်းကြီးမော်လယ်တုန်းကလေဘာပွဲလည်းမသိပါဘူးပြင်လို့အဲ့ဘုရားပွဲလားဘုရားနေကစားတယ်ပွဲလားပြောရွာတရားကပြင်တယ်ဟိုမှာရွာလေးကမော်နယ်မြို့လားနီးနီးပါပဲမဝေးပါဘူးသူကမြို့နယ်သိမဝေးဘူးအဲ့ဒါလိုက်သွားအဲ့ဒါလိုက်သွားတော့ပြင်းနေချက်တာဝက်သားတွေအောင်မစတယ်သူကချက်တော့တာဝက်သားကြီးတွေကလည်းအပိုင်းပိုင်းနဲ့လှီးပြီးတကလားဝါဝဝင်းဝင်းတကလည်းချက်တော့တာ အမြင်ကတော့တော်တော်ကောင်းမှုရတယ်စားလိုက်ရင်တော်တော်ကောင်းမှာပဲလို့အောင်းမိတယ်နောက်တစ်ခါလဲစားကြည့်တဲ့ခါကျတော့ဘယ်နဲ့ကြည့်နေမှမသိဘူးဘဝစားလိုက်လဲပေါ်ရှုပ်ရှုပ်ဒီဟာစားလိုက်လဲပေါ်ရှုပ်ရှုပ်ဘာမှရတာမသိဘူးသူကဘယ်နဲ့ကြည့်နေမှမသိဘူးအဲသူမချက်တတ်တဲ့ပုဂ္ဂိုလ်တွေချက်တယ်ဝက်သားတော့ပြောင်းချက်တာကိုတင်ကြတာကိုလို့သို့တော်လည်းသူတို့ကသူတို့တော့ကောင်းနေမှလည်းတူပါရဲ့သူကအဲ့တော့ဒီမာတော့ကလည်းသူငါဆိုသူချက်ဘူးမှမဟုတ်ဘူးသူ ချက်စရာလည်းမရှိအိုးခွဲလည်းဘာမှကြီးမှမဟုတ်ပါဘူးပြီးတော့တရားမင်းကလည်းဖြစ်ပါဘူးလို့ငါသွားအောင်မှပါပဲဆိုပြီးတော့သူကတာမန်လူကြောက်နေပေါ့လေဆင်းရဲသားကြောက်နေတဲ့ခံချင်းပြီးသူကသွားတာသွားတော့မာတော့အိနာရောက်တော့သူကအဲဒီတရားမင်းကကျွန်တော်အလုပ်လုပ်ချင်လို့လေခင်ဗျအလုပ်များပေးနိုင်သလားအေးကွာမင်းဘာလုပ်မလဲဟာမာတော့ကမေးမာတော့တဲ့သူခိုင်းငယ်လို့အောင်မှာခင်ဗျမှာဟိုသူလည်းဒီလိုသွားတော့ဖြစ်ပြီဘူး

ကဲဘုန်းကြီးပဲသွားပြင်ပြီးတော့သံဃာပဲသွားပြင်ပြီးတော့ကဲသူတော်ကမာပဲချက်လိုက်မယ်ဆိုပြီးဂျာမြတ်သူ့အိမ်ဆင်းပြောင်းလို့ရတာကိုဘုရားကြွလာတော့သူ့အိမ်ကလည်းပဲတော်တော်ငယ်ပုံရပါတယ်စားတဲ့တော့ဘယ်လောက်ရလို့မပါဘူးသို့တော်လည်းပဲသူကြတွေပြောတာဟောတာကြားတော့သူ့အိမ်ကပုတ်လောက်ရှိတယ်ဆိုတော့ပုတ်ဆိုတာတင်ရှိချင်မှရှိမယ်ဘုန်းကြီးအထက်မှာတော့ပုတ်ဆိုတာရှိတယ်ပုတ်ကမဲ့ကြီးကြီးရှိသေးတယ်သူကသိကြီးပုံမရဘူးသူတို့နှစ်ယောက်အိတ်လောက်ရုံရှိမှလည်းသူကရဲ့အိမ်ကြီးကပုတ်တုတ်တုတ်ကြီး အဲဒီထဲမှာမိဖို့ကြောင့်လည်းရှိမှာမဟုတ်ပါဘူးအဲဒီထဲမှာပဲသူချေရမှာသူကဟိုခွက်ကလည်းမရှိပါလည်းမရှိအဲတော့ကြားမင်းကအစင်ပြောင်းတဲ့အစင်မှာတောင်းတာရှင်ရင်ဖြစ်အောင်လို့လည်းအတွင်းမှာပြုပြင်ရတာဟုတ်နောက်ဆိုတော့လိုတော့လိုပါဆိုတကူနဲ့မတော်ပါသေးရဲ့ဥစ္စာအချင်းကကနေပြီးဟိုမှာဆုံးကတ်ချင်ပြီးနေပြီအဲဒီမှာကြားမင်းကချက်ချက်ပြုတ်ပြီးတော့နေတော့မဟာရုပ်ကသွားတယ်ဟိုနေပါဆိုဆရာကြီးကြီးသွားဆရာကြီးကျွန်တော်အတွက်တန်ဃာတစ်ပါးဘယ်သွားပြင်ရမလဲ တော့မှဒီတော့မှသိပါဆိုပါစဉ်းစားကြည့်အောင်စီးမီးကြီးကြီးသင်္ခါရီနဲ့ကုန်ပြီနှစ်ပေါင်းကုန်ပြီမာရုလေလားခက်တော့တာပါဒီကွာတဲ့ငါမင်းမင်းစည်ရင်ကဒီမှာမေးတော့ငါမရင်းမိဘူးဒီခါမှပဲတဲ့ငါသင်္ခါရီနဲ့ကုန်ပြီကွာဆိုတော့မာရုကငိုတော့တာညာညာကျွန်တော်တကယ်တော့ အနာဆင်းရဲတဲ့ပုဂ္ဂိုလ်ဆိုပြီးခင်ဗျားပဲတိုက်တွန်းတယ်ခင်ဗျားတိုက်တွန်းလို့ပြောတယ်တော့ဒါမရှိရရှိရင်အနာကြားပါပြီးတော့ဒီမှာလောရတာသံဃာတော်ဘာဆုံးကျိုးကခင်ဗျားမေ့နေဆိုတော့ဘယ်နဲ့လို့နေလဲသူသံဃာတော်ဘာလည်းမရဘူးဆိုရင်တော့ဆက်တာပါပဲဆိုပြီးတော့သူကတော့ချုံးချပြီးတော့ငိုတော့တာငိုတော့ဘေးကလူတွေကလာပြီးတော့မေးကြဘာဖြစ်လို့တော့ဘာဖြစ်လို့ဒီလိုဒီလိုလဲဆိုတော့ဘေးကပုဂ္ဂိုလ်တွေဝိုင်းဝန်းပြီးပြောတာကြည်ရခင်ဗျာနိဗ္ဗာန်ဆိုကြီးတယောက်လို့ဒီဘယ်နဲ့ဒီရှင်းပြောင်းလို့ရတယ်ခင်ဗျာမတော်ဘူးကြဒီလူကလည်းအနာရှင်းရတဲ့ဥစ္စာပဲ ဒီလောက်ဆင်းရဲတဲ့ပုဂ္ဂိုလ်အတွက်ခင်ဗျာပြန်ကြည့်ပြီးတော့လုံးမဗျဘယ်နဲ့လုံးမလဲဆိုတော့ဒီကမှားရင်းကျဲကြည့်ဟုတ်လားဒီကနေ့ကတော့ဆရာကြီးတော့မိတာမဟုတ်ဘူးဒီကနေ့ကတော့ဆရာကြီးကဘယ်သူလဲဥပ္ပယံနေတယ်ဟုတ်တယ်ဘာရင်တွေ့တော့လဲဆိုတော့ဟုတ်ကဲ့ပြောင်းနေတာချုပ်နေတာဟုတ်လားအဲဒီမှာဆရာကြီးပြောနေပါတယ်ဒီမှာမင်းတော်ဆိုပါအဲဒီဆင်းရဲနေချက်မင်းညှက်နေတယ်လို့ဆိုအဲ့ဒါ သူမှပြီးတော့ဆရာခက်တာပဲဟိုတန်ခါလေးကိုသူကလည်းပဲပြင်လာရသူကလည်း900ပုဂ္ဂိုလ်လည်း900ပြီးမှပြီးမှသူကတပါးချုပ်လို့ပြင်မှာမဟုတ်ဘူးကြာတာပါပဲအဲလိုပါပါမယ်သူကလည်းသူကပြပြလာအင်းသူကလည်းမလိုပါဘူးကတည်းကဟုတ်လား ငါတို့ဒီဒီရပြငါသတိရတာပြီးတဲ့ခုမြတ်စွာဘုရားတော့ကြံနေတယ်กว่าလည်းနဲ့မင်းကဆင်းရဲတဲ့လူဆိုတော့ဘုရားဆိုတော့ဆင်းရဲတဲ့လူပြောက်တယ်กว่าမင်းကကံကောင်းတာပါပဲလို့ပြောတာမင်းကကောင်းတာပဲကွာကွာဥကြိုက်တာရှောက်သွားဒီမှာဒီမှာဗာရာဏစီဒီမှာကြီးရင်တတိတော်လည်းဆင်းရဲတဲ့ပုဂ္ဂိုလ်တော့မရှိပါဘူးဗျာတတိတော်ဆင်းရဲဆုံးပါပဲမြတ်စွာဘုရားတတိတော်ချင်းရောက်တော်မူပါဘုရားဆိုပြီးတော့သင်တာသင်ပေါ်တယ်မှာမင်းကြီးကမင်းကြီး ဒီအချင်းမင်းတွေတစ်သေးကြီးတွေဟိုမှာပြင်မလို့ဘုရားပြင်မလို့သူတို့ဟိုမှာစောင့်ကြတယ်ကွာလေဘုရားအတွက်စောင့်ကြမင်းသာသွားပြီးတော့ပြင်ရမယ်ဆိုအားပေးပြီးဆိုတာအားပေးပြီးဆိုတာတခါလဲမဟာသုကသွားသွားတော့အကြောင်းတော်ဝင်လာတဲ့ကဟိုကဘုံတင်ကြီးလူကြီးတွေကိုမင်းနေပါလေဆိုတော့မဟာတော့ကိုရင်ကလည်းမြင်မှုတယ်သူကြောင်းလာလာပြီးတော့သူကသမင်းညာဟင်းညာတွေလာလာတောင်းစားနေတာသူကတောင်းစားတော့ဟာဒီကောင်တောင်းစားမလို့လာကြမင်းဒီကောင် ဒီမှာကြောက်မှတန်ခါတွေလည်းမရသေးဘူးဘယ်ဆုံးနေပါတွေလည်းမရှိလို့အချိန်မဟုတ်သေးဘူးဒီကောင်လာကြပြီဆိုတော့အေးမာတော့မဲ့အချိန်မဟုတ်သေးဘူးကွာမလာနဲ့အောင်ဒီမှာသင်္ကာတွေပဲမဆုံးမမစားသေးဘူးဘာမှမရှိသေးဘူးမင်းလာဖို့အချိန်မဟုတ်သေးဘူးကပြောတာကိုပြောတော့ဟိုပါဗျာတဲ့ကျွန်တော်ကဒီမှာလာပြီးတော့ရက်တော်ပြကြောမလို့လာတာပါသူကလူပြောတာကိုအဲဒီနဲ့သွားသွားဆိုတော့သူကခန္ဓာကူရီတိုက်မှာတခါတဲ့ပေါ့ဝါကနေပြီးတော့တကယ်ခုံ ဦးနဲ့တိုက်ပြီးတော့ကြောက်တာကိုညဆောဗျာတဲ့တပည့်တော်ချင်းရောက်တော်မူပါဖေရဘာသာသိမြို့မှာလည်းတပည့်တော်လည်းဆင်းရဲတဲ့ပုဂ္ဂိုလ်ပြင်မရှိပါဘူးတပည့်တော်ချင်းအဆင်းရဲဆုံးပုဂ္ဂိုလ်ဖြစ်ပါတယ်ဖေရတပည့်တော်ဤဆုံးကိုလူခမိတကလည်းညဆောဗျာချင်းရောက်တော်မူပါဖေရလို့ကြောက်လိုက်တော့ကညဆောဗျာကလည်းကြွားညဆောဗျာကြွားလာပြီးသပိတ်ကြည့်ပြီးတော့သပိတ်ရမာရုပ်သပိတ်ရဟုတ်လားမာရုပ်သပိတ်ရပါဘူးတော့ ဒီမှာမဲချလိုက်တော့ဒီမှာတော့စင်းလူတော်တွေကမဲတွေကကြကုန်ညာနော်အဲဒီကကိုယ်တော့ကြပါနဲ့ချင်းကအောင်မဟုတ်ဘူးကိုယ်တော့ကြကုန်ပါလိမ့်ဒီမှာတော့ဒီမှာတော့ဘုရားကသုံးခုတော်ပြင်တာပေါ့အဲဟိုမှာဆိုရင်တဆူပဲဒီမှာဆိုရင်သုံးခုတော်ပြင်ဘသူတွေမာတော့ဖြစ်သွားတယ်တော့မပြောတာဘူးအဲဒီတပိတ်ရလာတော့မင်းကအဲဒီဘာသာဒီပစ္စည်းမင်းကနေပြီးစဉ်းစားတယ် မာလို့တော့သဘေးရပါမာလို့တော့သဘေးရသူကမနာကဲတဲ့လူကြောက်တဲ့သူဝေပေးရင်တော့ရမှာပါပဲဆိုရင်မာတော့သားပဲအသာလေးတော့ကြည့်ပြီးတော့ဖြည့်မင်းမင်းမင်းသဘေးငါပေးกว่าတယ်မင်းဝေထောင်းပြီးပြောတာကိုဟာကျွန်တော်မပေးနိုင်ဘူးမပေးနိုင်ဘူးမပေးနိုင်နှစ်ထောင်ယူလည်းမပေးနိုင်ဘူး၃000၄0005000ဘယ်လောက်ပေးပေးမပေးနိုင်ဘူးဆိုတော့အဲ့ဒီပြည်ပုဂ္ဂိုလ်တွေကတော့သားလေးကြည့်တယ်ရှင်မြင်ကတော့သူကတဲစိမ့်မချောက်မာတော့ကသိစင်းရတာပဲ ဆရာလည်းပြင်သွားအိမ်ကြဘာမှကြွေးကြမရှိနေရာမကြနေရာမကြပါဘူးလေသူအိမ်ကြရင်သူကြွေးတာဟာလည်းပဲကောင်းမှလည်းမဟုတ်ပါဘူးတဲ့ဆရာပြမေမေရှိရှိကြီးမှမဟုတ်ဘူးအဲသူဆုံးကပ်ပြီးတော့မှဘုရားအာသာပြေဖို့မရသေးလို့ရှိရင်တော့ရှင်းနေမှုမရသေးလို့ရှိရင်တော့ငါပြင့်မှာပါပဲဆိုပြီးသူကအချောက်ပေးဖို့လိုက်ပါတော့ဘူး။ချောက်ပေးဖို့လိုက်ပါ။အိမ်ရောက်တော့သူငါလည်းခုနပြောတဲ့အင်္ဂါနေနေလေး ဒီကနေ့နေလေးဆိုတော့ကိုသူများတွေဆိုရင်သူကဘယ်လိုလုပ်ဝင်တယ်မသိပါဘူးငုံရှို့ပြီးဝင်ရဝင်ရပါတယ်ပေါက်ကလေးပေါက်ကတည်းကငုံပြီးတော့ဝင်ရညသာဘုရားဆိုတော့ဘုရားငုံဝင်ရိုးလည်းထုံးတာမရှိဘူးဘာမီတော်ဖြစ်စီဘူးလားတဲ့ကွာညသာဘုရားများမှာအောက်တန်းချပြီးတကယ်ဖြစ်စီဘူးကြတာမရှိဘူးတဲ့ဒါလားပါရမီဖြစ်တယ်ဆိုလို့ရှိရင်ပြင်းလျှော့ပေါ့ပြီးတကယ်လူတန်းခဲ့တာမရှိဘူး အယုတ်လိုမရှိဘူးတခါတည်းပြည့်ပြည့်စုံစုံသာသာထိုးထိုးကြီးတယ်ပဲသူသားလာခဲ့သီလပါရမီပြည့်စုံဖြစ်ပြန်လဲထိုးသူပဲသာသာထိုးထိုးကြီးတယ်ဆိုတော့အဲအောင်ကုန်းကိုရလည်းမလိုဘူးတဲ့ပါရမီတော်ကဒါကြောင့်မို့မြတ်စွာဘုရားကြွသွားတဲ့ခါကျတော့အစင်းစင်းပါပဲအဲဒီအိမ်လေးကငယ်နေပြီမဲ့လို့ဘုရားတော်ငုံမွေးနေတခါလဲဝင်နေတယ်ဆိုတာကိုဘုရားတကူကလည်းရှိတာကိုသာမို့အဲဒီမှာဆရာတော်သာရဏေမြတ်စွာဘုရားလည်းကြွပြီးဒီနေ့မှာသတင်းသုံး နည်းနည်းသုံးပြီးတဲ့အခါဆုံးကပ်ဆုံးကပ်တဲ့အခါကျတော့တရားဟိုကဟိုကသမင်းကျက်ကဟိုကမင်းကျက်ကတရားကိုတရားကိုမင်းမင်းများကတော့မသိဘူးလူလေးတယောက်ပဲဆိုပြီးတော့ဟေးကဲကဲပြင်းပြင်းနဲ့မင်းဟုတ်သို့တော့ဟိုကပြင်းပြင်းတဲ့အခါကျတော့ဟင်းနေပါလေဒီခါလဲကြီးလိုက်တဲ့အခါကျတော့အနတ်နေပါလေကဘာလိုက်မျိုးလုံးကိုပြန့်သွားတယ်ဆိုတာကိုအမှန်ကောင်းတယ်အနတ်အဲဒီတော့မှ ဘီမင်းကြီးကတော့အာအောအောင်မဟာတော့အိမ်နင်းနေပါလေလဲကောင်းမှမဟုတ်ဘူးလို့အောင်းနေတယ်ခုပုံတော့ငါအိမ်လည်းဒါမျိုးမရှိဘူးငါအိမ်လည်းဒါမျိုးမရှိဘူးဆိုပြီးတော့အထင်မှတခါတည်းသူစိတ်ချပြီးတော့ပြန်သွားဆိုတော့အဲ့ဒီမှာသွန်းလူတာကိုရသော်ဗျာသွန်းကရသော်ဗျာသွန်းဖုံပေးသွန်းဖုံပေးပြီးတဲ့အခါကာလကြာတရားနုမောဒနာဆိုတာလည်းဟောရတယ်နင်းငယ်သူထိုက်ပြရလို့ဆိုတာဗောလေတရားနုမောဒနာတရားလေးတွေဟော အဲဒီနိမောဒနာတရားဟောမြတ်စွာဘုရားကြွသွားတော့မြတ်စွာဘုရားလိုက်ပြီးတော့မဟာရုပ်ကပို့ပို့တဲ့အခါကာလမှာကုသိုလ်ကောင်းမှုကချက်ချင်းကျိုးပေးတာကိုတခါထွင်းရင်ဟုတ်လားအဲတခါထွင်းချက်ချင်းတိုးပေးတာတခါလေယတနာမိုးတွေရွာရတာမဟာရုပ်အင်္ဂလိပ်ပြည့်လို့တခါလေပြည့်ရောတဲ့တခါယတနာခုနှစ်ပါးတွေရွာရတာအဲမဟာရုပ်ရဲ့ဇနီးနဲ့ကလေးတွေလည်းရှိသေးတယ်လို့ပြောတယ် ဘယ်ရောက်ရှိတယ်လဲတော့မပြောတာဘူးအဲ့ဒါတွေကတခါတည်းအိမ်ထဲမှာမနေနိုင်ဘူးတဲ့သူကယတနာတွေပြည့်နေတာနဲ့အပြင်းမဲ့ထွက်နေရဆိုလို့သူကပြင်းမဲ့ထွက်နေရတာနောက်အမာတို့ကအိမ်ပြန်လာတဲ့ခါကာလကျတော့အိမ်ပြန်လာတော့အပြင်းမဲ့မှသူကလေးတွေနဲ့တွေ့တော့ဟာငါငါဇနီးနဲ့သားသမီးတွေဘာလဲဖြစ်လဲဘူးသူအိမ်ပြန်ထွက်နေကြဘာလဲဖြစ်လို့ပါလိမ့်မလဲဆိုပြီးတော့မေးတော့ဟာတခြားကြောင့်မဟုတ်ပါဘူးတဲ့ အခုအိမ်ထဲမှာရွှေရင်ငွေရတနာတွေဘယ်ကရောက်လာမှမသိဘူးတဲ့တခါတည်းပြည့်နေလို့ဟိုနေကြပြီလို့ပြင်ထွက်နေရတယ်လို့ပြောတော့မှတခါတည်းအာအောပြီးအားသိနေဩဒီလောက်များတဲ့ရွှေရင်ငွေတွေဆိုရင်များလာပါလားဘယ်ကရောက်လာပါလဲအာဩစရာတယ်များကြီးတယ်အဲ့တော့ဒါလေးဘယင်မင်းမြတ်ရှောက်မှဖြစ်မှာပဲဟုတ်လားတိတိပုံသုံးလို့လည်းဖြစ်ပဲဘူးတခါတည်းညာဟုတ်လားမှန်ပါပါဒီပုံသုံးလို့ရှိရင်မဖြစ်ဘူးအခုလည်းဖြစ်မှာမဟုတ်ဘူးဒီလိုအားလေးဟိုတင်ပြုလို့ရှိရင်မဖြစ်ဘူးသို့စား အဲ့တော့သွားပြီးတော့ဗိမင်းမြတ်လျှောက်တော့ဗိမင်းမြတ်ကလည်းပဲဟိုခေတ်တုန်းကဘုရားလက်ထက်ဆိုတော့ဒီလိုကုသိုလ်ကောင်းမှုတွေဒီကရမအကျိုးပေးတာလဲဆိုတာလည်းသိနေတာကိုဒီကောင်းမှုကြောင့်ကျိုးပေးတာပဲသိပြီးတော့နေတော့ဒါမဟာရုပ်ရဲ့ကုသိုလ်ပဲလူကုသူကုသိုလ်နဲ့သူကျိုးပေးတာပဲဒီတော့ဘာလို့လဲဆိုရင်မြဲလှဲနေတဲ့တိုက်ဖို့ရလိုပါတယ်ဆိုတော့လှဲစီဘလောက်လိုလဲဆိုတော့စာတန်းပြောတာတော့လှဲစီကတစ်ထောင်လို့ပြောတယ်ခုခေတ်ကာလပုဂ္ဂိုလ်တွေစဉ်းစားလိုက်မယ်ဘုန်းကြီးလည်းစဉ်းစားကြည့်တယ် အိမ်ကလေးကငယ်လေးနဲ့တဲစီတစ်ထောင်တိုက်လောက်အောင်ရွှေတွေငွေတွေဘယ်လောက်များရမလဲဟုတ်လားဒါကဆိုရင်စဉ်းစားကြည့်ရင်ကြည်ရမယ်မထင်ဘူးမှန်ပါဗျာဟုတ်လားဒီပြင်လူတွေစဉ်းစားလဲကြည်ရမှာမဟုတ်ဘူးဘုန်းကြီးကတော့စဉ်းစားကြည့်တယ်စာမို့သူစားလွယ်လွယ်ကူကူရေးထားတာနေမှာလို့အစကတော့ကိုလှည့်လင်းကားစီးလောက်တိုက်လောက်လို့ရှိရင်လင်းကားစီးလောက်သူခေါ်ပါလိမ့်မယ်ဟုတ်လားမှန် သူ့အိမ်လေးကပုတ်လောက်ရှိတယ်ဆိုတော့တရက်ရွှေရင်ငွေတွေကလေးတယ်ဆိုတော့ဘယ်နှစီလောက်တိုက်လောက်မယ်ထင်တော့ဟုတ်လားငါးစီလောက်တိုက်ရင်ပြီးပါလိမ့်မယ်ဒီမှာရလို့လားငါးစီများရင်ဆယ်စီပေါ်တကဆိုရင်ဟုတ်လားမှန်ပါဗျာဆယ်စီလောက်တက်လည်းကုန်မှာပါပဲအဲတော့ငါးစီဆယ်စီသူတောင်းမှာပါပဲအစကငါးစီဆယ်စီတောင်းတော့အခုဆိုဆိုတာအကျိုးပေးပြီဆိုတော့ကုန်းသာမဟုတ်ဘူးတကဆိုရင်ဟုတ်လားမှန်ပါဗျာဒီတာရဏိယဝါများကျင့်ထားတဲ့ပုဂ္ဂိုလ်များတပိတ်ထဲဆွန့်ခါလာတာလေတပါးသာလေးကြလာတာအဲ့ဒါဟာ ဈေးရင်ပုဂ္ဂိုလ်တွေတရားမှနှိုက်စားတထောင်စားလို့လည်းမကုန်ဘူးတဲ့သူကတထောင်စားလည်းမကုန်ဘူးတဲ့ဒီဥစ္စာတပိတ်မှုတ်လိုက်မှကုန်တော့တာတဲ့သူဥစ္စာဟုတ်လားအဲဒီတော့သူ့မှာကုသိုလ်ကအကျိုးပေးတော့ဒီအိမ်လေးနဲ့တလုံးပြည့်ုံလေးကပဲမဲလက်ဆယ်စီးတော့တဲ့လည်းပဲဟိုမှာကြားနေဦးမှာနောက်တစ်ခါဆယ်စီးတဲ့လည်းကြားနေဦးမှာအဲတော့ကြားနေကြားနေဘရင်သွားချက်ပါမှနောက်ထပ်ဆယ်စီးထုတ်ပါအောင်အဲနောက်ထပ်အစည်း20လို့ပါအောင်စသည်မကြောက်ရပါဘူးလားမှန်ပါ အဲ့တော့လူပေါင်းများတော့လဲစီတထောင်ပြည့်သွားတာဘောတကဆင်းရဟုတ်လားမှန်ပါဗျအဲ့ဒါကိုယူပြီးတော့စာကတော့ပြီးလောင်အဲ့ဒီလိုခဏခဏငါးစီးတခါလွတ်လိုက်ဆယ်စီးတခါလွတ်လိုက်ငါးစီးတခါလွတ်လိုက်ဆိုဇာမျက်နှာကြီးသိမ့်များသွားမှာဘောသူကအဲ့တော့မများအောင်သူကလွယ်လွယ်ကူကူပဲအဲ့လဲစီးတထောင်ပေးပါဗျာဒီလိုတောင်းတယ်လို့သူဆိုထားတာကိုမှန်ဒါတွင်ကျင်လာတော့ပါပြီထမရဲ့ဇာနေမှာမှာပဲဘုန်းကြီးတွေးကြည့်တော့ဇာနေမှာပဲသူကအဲ့တော့လဲစီးတထောင်လိုက်သူကတိုက်လာတော့ ရွှေတွေငွေတွေအများကြီးပေါ်ပုံထားတာနိုင်ရင်ပြင်မှာတခါလဲဘယ်လောက်ပစ္စည်းရွှေတွေငွေတွေကြတာမရှိဘူးတဲ့မရှိတော့ဒီပုဂ္ဂိုလ်ဘာပေးရမလဲဘာဖို့ပေးရမလဲတစ်ထေးဘွယ်ပေးတင်ပါတယ်လို့အဲပညာရှိကြီးတွေအမကြီးတွေကပြောတော့တစ်ထေးဘွယ်ပေးပေးပြီးတော့အိမ်အိန္ဒိယလည်းသူရှိတာမဟုတ်ဘူးမြေမရှိဘူးဟုတ်လားမြေမရှိတော့ဗျေမင်းမြတ်ကလည်းကြည့်ပြီးတော့နေရာပေးရတော့ရှိကတစ်ထေးအောင်နေဘူးတဲ့နေရာမှာနေရာပေးလို့အဲဒီနေရာမှာ အိမ်ဆောက်တဲ့အခါကာလလည်းတူးတဲ့ဆွတဲ့အခါမှာလည်းဥစ္စာပစ္စည်းအောင်တွေအဲရဏအိုးတွေတွေ့တယ်ဆိုကိုတကထွင်ညာဟုတ်လားအဲဒီတော့အမှတထေးကြီးဖြစ်သွားတယ်တဲ့တထေးကြီးဖြစ်သွားတော့ဟိုမာတို့တို့ကလူစင်းစင်းရဲ့လူရတာမဟုတ်ဘူးအဲမြတ်စွာဘုရားနဲ့တကွသံဃာတော်ရဟန်းရဟနာရဟနာသံဃာတော်2000နေ့စဉ်ဆုံးနေပါလေကလို့ဘောတကထွင်ညာဟုတ်လားကုသိုလ်ကောင်းမှုတွေပြုလို့တရားတွေနာလို့သီလသတင်းသီလတွေကျင့်သုံးလို့ကုသိုလ်ကောင်းမှုတွေ တသက်ပါလုံးပွားများပြီးတော့သွားတယ်တခါဆိုရင်ဟုတ်လားမှန်ပါဘူးအဲဒီလိုပွားများပြီးသွားတယ်အဲ့ဒီဘွားကသူ့ရတဲ့အခါကာလနတ်ပြည်ရောက်လို့နတ်ပြည်မှာလည်းတဘွားကတဘွားပြောင်းလဲပြီးတခါလာလိုက်တာကိုခေါ်တော်မြတ်စွာဘုရားလက်ထက်ရောက်ပါတယ်တခါဆိုရင်ဟုတ်လားမှန်ပါအဲခေါ်တော်မြတ်စွာဘုရားလက်ထက်ရောက်တဲ့အခါကာလကျတော့ရှင်သာရိပုတ္တရာဤအဲအလို့အကျွေးတကရှင်သာရိပုတ္တရာကိုယ်ဝယ်စီကနေတဲ့တကအိမ်မှာအမျိုးသမီး

နှလုံးသွင်းမှုရာကတော့တကထွင်းရင်တော့နှလုံးသွင်းမှုရာသုံးပါပြီနော်မှန်ပါပါဩမဟာတို့မြတ်စွာဘုရားကိုကိုယ်ွယ်ပူဇော်ပုံအာယုံပြုပုံပြီးသွားပြီနော်ဘာငါတော်တွေအာယုံပြုပုံလည်းပါသွားပြီမှန်ပါပါအေးမဟာတို့လူလိုပဲစေတနာထက်တဲ့သာမန်နဲ့တူဖို့ဘာငါလေးတစ်ပါးရတဲ့ပုဂ္ဂိုလ်လည်းငါတစ်ပါးပဲဆိုပြီးပေါ်ပေါ်ဆဆဟုတ်လားမအောင်မရဘူးอืมမာဝမင်ညိထပုံညတနမန္တအာဂမိတ္တိ

ဒုတိယကျိုးဝင်းကမဟုတ်ပါဘူးသလိုမအောင်မရဘူးစေတနာထက်သာရင်ကုသိုလ်ကောင်းမှုသေးသေးလေးရမယ်ကျိုးပေးတယ်ကတွင်ဟုတ်လားဘုရားဘိန္နုနိဗ္ဗာဒေနရေပေါက်မိုးရေပေါက်တို့ဤကြာခြင်းကြောင့်ဘုရားကုံတော်ပြီးရေအိုးကြီးသည်လေဘုရတိပြည့်ရေအိုးထဲမှာဟုတ်လားမိုးရတဲ့အခါမှာလေပြင်မဲ့မှာဟိုအိုးကြီးတစ်လုံးချတာမိုးကတပေါက်ချင်းကြာတာပဲဘိုးပေါက်တွေကြပါများတော့ပြည့်သွားမယ်မို့လားဟုတ်ပါအဲ့လိုပဲတဲ့ ကုသိုလ်ကောင်းမှုသေးပေမဲ့လို့စေတနာထက်တန်လို့ရှိရင်ကျိုးပေးပါတယ်တကယ်ဆိုရင်ဟုတ်လားအခုတရားမာမာတို့သွန်းလူမာစေတနာထက်တန်တဲ့လူတို့ဒီတွေကပုဂ္ဂိုလ်တွေဟိုခုကာလဗမာပြည်မှာအကျိုးပေးတော့ရတနာရွှေငွေတွေမိုးတော့ရွာချင်းမရွာမယ်ဟုတ်လားဘာဖြစ်နိုင်တယ်လဲဆိုရင်ထီးတွေပါတွေပေါက်နိုင်တယ်တကယ်ဆိုရင်ဟုတ်လားအဲဒိဋ္ဌိတွေပါတွေပေါက်ခြင်းလည်းပေါက်နိုင်တယ်မပေါက်ဘူးမစွနိုင်ဘူးသာအဲသူကဘာပေါက်မယ်တော့ပြောတာဘူးပေါက်တော့ပေါက်မှာပဲဟုတ်လားမှန်ပါဟောပြီးတော့ဒီ အလောက်ကိုင်းနေလည်းပဲစီးပွားဥစ္စာယတနာတွေလည်းတိုးတက်ပြီးတော့လာနိုင်တယ်ဟုတ်လားအသင်ပြေမှုတွေရပြီးတကလားသွားနိုင်ပါလေအဲဒီလိုအကျိုးတွေရသွားနိုင်တယ်တဲ့အဲ့ဒါလေးလည်းအာရုံပြုရမှာတော့လိုပဲတို့အကျိုးတွေရနိုင်တာပဲလို့အာရုံပြုရလဲစုံသွားတယ်နော်အဲစုံသွားတော့ခဏတော့ဒီတင်တရားသိညအောင်တယ်ဟုတ်လားမှန်ပါညပြင်ကကျမဆက်ပြီးတော့ဟောရမယ်ဟိုမှာနောက်ဟောကြတယ်အများကြီးခဏဝင်စင်းကတရားဂါထာတစ်ပုဒ်ကလည်းပဲပထမတစ်ပိုက်ပြီးတဲ့နောက်သုံးပိုက်ကြာနေဟုတ်လား ။တရားတွေတော်တော်ဟောအောင်နောက်3ရက်လည်းဟောရအောင်ပါဘူး။ပြိဿအချိန်ကြီးကြည့်ပြီးတော့ဒီနေ့တော့တော်တော်လေးတော့ညီပါရဲ့တော့။နောက်လည်းဒီလိုညီနေဟောရအောင်မှမညီလို့ရှိရင်လည်းဘုန်းကြီးကလည်းမှတရားကဒီမှာဖြတ်အောင်မှသူ့သာ။ကဲကဲကဲသံဃာကလေးတွေဆိုပြီးတော့တရားသိညာပြီ။ကောင်းမြတ်လှစွာလူဥစ္စာဘယ်ရသည်နီဘယ်ရသည်နီ ကောင်းမြတ်လှစွာကောင်းမြတ်လှစွာဒီဥစ္စာဒီဥစ္စာတရားတရားဒီတရားတရားဒီသမ္မာပေါင်းသမ္မာပေါင်းရာကြောင်းမှန်စွာရာကြောင်းမှန်စွာသီစိန်ဘောကသီစိန်ဘောက

ma ya, ya, anọ, adamaji kemum yadnatecgụ weya o bno dorla mhagiya omuzọ ijid aṅaryabirila သုပတိပါဏောသောဝဒောသာမောဟကင်းညာကောင်းမွန်စွာသင်ကြံတာသောသံဃာတော်မြတ်ပါပေတကားအေးနေ့စဉ်ကကြရင်ဘာငါ၅ပါးဖြစ်ဖြစ်၁၀ပါးဖြစ်ကြတဲ့ပုဂ္ဂိုလ်တွေဟာလောဘဒေါသမောဟကင်းအားကောင်းမွန်စွာဖြင့်သုပတိပါဏဂုဏ်နဲ့ပြည့်စုံတော်မူတဲ့သံဃာတော်တွေပဲလို့ မိမိပြင်မရောက်လာတဲ့ကိုတော်ကလေးတွေဟုတ်လားအာဒီကိုတော်လေးတွေလို့အာရုံပြုအောင်သံဃာတော်တွေပဲလို့အာရုံပြုပြီးလေးလေးစားစားနဲ့ဝမ်းမြဝမ်းသာနဲ့ယူယူသေးသေးနဲ့ဆုံးမြကတ်လူကြမယ်ဒီလိုကတ်လူလို့ရှိရင်ဘုန်းကမဟာလုံးမှာအကျိုးပေးသလိုပဲမျက်မှောက်တင်လဲကောင်းကျိုးချမ်းသာတွေပေးပြီးတော့သွားပါလိမ့်မယ်တဲ့နောက်သံဃာဘဝတွေမှာလည်းခုနကမဟာတော့ဟာ ဘာမှမရှိတဲ့လက်ပွားချီပွားနေပြီးတော့အဲမြတ်စွာဘုရားကိုဆုံးကတဲ့အဖြစ်ကိုရောက်လာတယ်လို့သရာတရားရင်ခံပြီးအဲဒီကုမှုကုသိုလ်အကြောင်းရင်ခံပြီးသေကြီးလည်းငင်းဖြစ်တယ်။သေကြီးဖြစ်ရင်ဝင်မကဘူး။ကာတော်မြတ်စွာဘုရားလက်ထက်ကဂေါရမြတ်စွာဘုရားလက်ထက်တိုင်အောင်နတ်ပြည်လောကမှာနတ်စည်းစိမ်တွေခန္ဓာစံစားပြီးတော့ဆင်းရဲပါးပါနဲ့လာခဲ့ရ။ဂေါရမြတ်စွာဘုရားလက်ထက်ကျတော့မြတ်စွာဘုရားသာသနာဝင် ကျင်သာနေပြုပြီးတော့မကြခင်အတွင်းမဲ့ယဟနာဖြစ်ပြီးတော့သွားတယ်တဲ့အဲဒီလိုအကျိုးတွေကိုအခုတရားဓမ္မတွေရမှာတရားဆိုရင်ဟုတ်လားမှန်ပါဗျာအဲဒါကြောင့်ဒီနေ့တော့တရားသိမ်းတော့မယ်ဒီတရားတော်၌ဟောကြားတော်မူသည့်အတိုင်းလူလောကမှာဖိုးထိုက်တန်သောယရနာဖြစ်သော

မိမိတို့ရလာတော့ဘာငါတော်ရှင်မြတ်တို့ကလည်းပုပ္ပတိဘာနာကိုပြည့်စုံသောဘာငါတော်ရှင်မြတ်တွေပဲလို့လေးလေးစားစားကြီးကြီးညိုညိုနှစ်နှစ်သက်သက်ဝမ်းမြောက်ဝမ်းသာနဲ့ဒုရဆက်ကနိုင်ကြရဲ့ကုသိုလ်ကောင်းမှုအထူးတွေပွားများကြ၍မိမိတို့လိုရှိရသောလောကီလောကုတ်တရားကောင်းကျိုးချမ်းသာအပေါင်းတို့နှင့် မျက်မှောက်ဘဝမှာစာရည်ပြည့်စုံကြပြီလင်ဆင်းရဲခတ်သိဉ္ဇရာဖြစ်သောနိဗ္ဗာန်ချမ်းသာသို့ရောက်အောင်ကြောင်းဖြစ်သောသမာဓိပညာတရားအတိလသမာဓိပညာတရားတို့ကိုလိတိုးတက်ပွားများအားထုတ်နိုင်ကြ၍ဆင်းရဲခတ်သိဉ္ဇရာပြီးသောနိဗ္ဗာန်ချမ်းသာမြတ်ကိုလင်းမြန်စွာဆက်ရောက်ရမျက်မှောက်ပြုနိုင်ကြပါစေကုန်သတည်း Amen.